1334ခုဇောင်မုံလာစုပ်3ရက်နေ့ကနနက်10နာရီ35မိနစ်ချိန်မှာဘဝနာထပြန်လောင်တော်မူသွားသောအဲကမဟာပန္တိတဥညာနုဒ္ဒဆရာတော်ဘုရားကြီးအာတိမဇာဝနာဗာရုပိရဏမဟာဓမ္မသဘင်သင် ဆင်ရင်ကျင့်ပရာတဘာအေးဇူရီပကျောင်းဆောင်မှာအဲဒီ၃ရက်နေ့ကစပြီးတော့ယနေ့၉ရက်တိုင်အောင်9ရက်ကြည့်သည်တရားဒေသနာများဟောပြောပြီးတော့ရလန်တော်မူတဲ့ဆရာတော်ဆရာကြီးကိုဓမ္မပူဇာဖြင့်ပူဇော်ကြပါရဲ့ယနေ့ နောက်ဆုံးနေ့ပါပဲ။အပြင်ကကြလို့ရှိရင်တော့သာဝနာရရင်ဆင်းခြင်းပါပြီးတော့အပြည့်အစုံရောက်သွားပါလိမ့်မယ်။သာဝနာရရင်ဆင်းခြင်းကြီးပါပြီးတဲ့အခါမှာတော့အဲ့ဒါမဟာပါဏိတဥညာနုဒ္ဒဆရာတော်ဘုရားကြီးဆိုတဲ့အမိလောက်သာကြံပြီးတော့ ယူလောင်းတော်တွေလည်းပဲအဲ့ဒီချိန်ကြရင်မမြင်နိုင်တော့ပါဘူးယနေ့နေ့ပြန်သာဝနာမပြုသေးခင်အတွင်းမှာယူလောင်းတော်ကိုလည်းပူဇော်နိုင်ကြတယ်ကြောနိုင်ကြတယ်ဖူးမြော်နိုင်ကြအဲဒီခုနှစ်ရက်အတွင်းမှာအစီအစဉ်ရနေ့စဉ်နေ့စဉ်ဓမ္မဂရိကဆရာတော်များမိမိတို့သွားနိုင်တယ်များ တရားဓမ္မအများကိုဟောကြားတော်မူကြပါရဲ့အဲဒီဟောကြားတော်မူတဲ့တရားတွေကိုဘုန်းကြီးကနောက်ဆုံးဆိုတော့ဒီကုန်းချုပ်တဲ့အနေနဲ့နည်းနည်းပြန်ပြီးတော့ရှင်းပြီးတော့ပြောရလေဦးမယ်မူလပထမတော့ကဆိုလို့ရှိရင်တော့ဒီကဟောသွားတဲ့ဆရာတော်ကြီးရဲ့တရားကိုရှင်းပြောရုံတော့ပဲလို့ဒီလိုစဉ်းစားထားပါတယ်နောက်တော့ မှတ်တမ်းလဲကြားနေရအောင်လို့ကိုယ်တိုင်ဟောတဲ့တရားလဲရှင်းဥမှတော်မှာပဲလို့စဉ်းစားမိတာနဲ့ခဏဗာရသုတ်တံတရားတော်ကြီးဟောဖို့ဆိုတာသာယောဒီလဲရိုက်ပြီးတော့ဝေထားပါတယ်။ယာနာပရိသတ်ကတစ်ထောင်လောက်တစ်ထောင်တော့ရှိမယ်မထင်လို့အခုကတစ်ထောင်ကျော်နေမှရသာယောဒီကုံသွားပြီးတော့ကြားတယ်။အဲဒီခုနှစ်ရက်ထဲမှာ ဇောမုံလာရကျော်3ရက်နေ့ကပရမဆုံးစပြီးတော့တရားပွဲကျင်းပရမှာဘေကူမြို့မာလိတက်ကသောသာသနာမန္တိုင်ကျောင်းတိုက်ကဆရာတော်ဥပညာဇောတာကဒေဝစွာဟောကြားပါတယ်အဲဒီတုန်းကတော့တရားနာပရိသတ်တွေဆက်တာတွေ ရဟနာပရိသတ်လည်းပဲ90လောက်ရှိပါလိမ့်မယ်သိတော့မနည်းလာပါဘူးအဲဒီထဲမှာဟောသွားတဲ့တရားတွေကတော့အများကြီးပါပဲဘုန်းကြီးကတော့ကိုအဲဒီထဲကနတ်ပြည်ကမှာရန်သုံးခုဆိုတာလေးကိုအဲဒါလေးကိုထပ်မှန်ပြီးတော့ပြောမယ်လို့ယူရထားပါတယ် အဲ့ဒါကလည်းအစီအစဉ်ရမဟုတ်ဘူးနောက်ကြရကြရကနေပြီးတော့ပြောသွားမယ်နောက်ဒါဆို၄ရက်နေ့ကဒီသဘူရိပါအကြောင်းတော်အကြောင်းဆောင်မှာတရင်သုံးတဲ့ဥပညာဒီပဆရာတော်ကဆရာဟောပါတယ်အဲဒီမှာလည်းပဲသုံးလို့ပါပဲဥပညာဒီပဆရာတော်ဟောတာတွေကတော့မှတ်ဆရာသားဆရာတွေအများကြီးသုံးပါတယ် လောကအရာသုံးတယ်ဆိုလို့ရှိရင်တရားဟင်းလေးအိုးကြီးလို့လည်းခေါ်နိုင်ပါတယ်။ယဉ်ကျေးချင်းနဲ့ဆိုလို့ရှိရင်တရားပရိသာလို့လည်းခေါ်နိုင်ပါတယ်။သူကသုံးသုံးလို့ပါပဲ။ဒါပေမဲ့အဲဒီတည်းကဘုန်းကြီးကနှစ်ခုလောက်ကိုရှင်းလင်းပြောဖို့ရစဉ်းစားထားပါတယ်။နတ်ပြည်ရောက်သွားလို့ရှိရင်မိမိတို့နှလုံးသွင်းတဲ့တရားများသတိရပြီးတရားတို့များလည်းကူရနိုင်တဲ့အကြောင်း နောက်တစ်ခုကမာနာမင်းအားမကြောက်ရွံ့ဖို့မစိုးရိမ်ဖို့ညစွာဘုရားကအာဘိစကဟောကြားတဲ့အကြောင်းအဲ့ဒါလေးနှစ်ခုကိုသာပြီးတော့ရှင်းပြောဖို့စဉ်းစားထားပါတယ်။နောက်လာဆုံး9ရက်နေ့မှာသဇိုင်းဘုံသာသဇိုင်း အောင်မြေပုံစံအောင်မြေပုံစံကြောင်းဆိုတာကတော့ဒီဆရာတော်ဥညာနုဒ္ဒရာဥညာနုဒ္ဒရာရဲ့ကြောင်းပဲဖြစ်ပါတယ်အဲဒီကြောင်းကဆရာတော်ရဲ့တပည့်ရင်းဖြစ်တဲ့ဥစ္စာနာဇောတိကလွယ်အားပြီးတော့ဒီရန်ကုန်မှာလာပြီး လူဝိပအကြောင်းဆောင်မှာသာသနာရေးလုပ်ငန်းတွေဆောင်ရွက်ပြီးတော့နေပါတယ်အဲဒီအောင်မြေဘုံစံကျောင်းတိုက်ကဆရာတော်ဥဇန္ဒဇောတိကဟောပါတယ်အဲဒီဟောတဲ့အပိုင်းထဲမှာနာထဘိန်တထေကြီးဆွဲလာပြီးတော့နေတာလေဆွဲလာပြောက်အောင်လို့ခေါ်တဲ့တရားအနာလေးနဲ့တဲ့တရားပါပဲအဲဒီတရားကဒီဆရာတော်ကြီးမပြန်တော်မူတဲ့ဘုန်းကြီးရတယ်ပဲအနည်းငယ်ဟောထားပါတယ် နောက်လာဆို6ရက်နေ့ကရန်ကုန်သာသနာ့ရေးသားကဥစ္စာနာဝရဆိုတာဟောပါတယ်အဲဒါဓမ္မဓမ္မတော်5ဦးအကြောင်းဟောထားပါတယ်နောက်လာဆို9ရက်နေ့လာဆို6ရက်ပြီးတော့9ရက်နေ့9ရက်နေ့ကသာသနာ့မှာနေဆရာတော်ကဒုတိယအကြိမ်ထပ်ပြီးတော့ ဟောဖို့ရဘုန်းကြီးကစီစဉ်ပေးထားပါတယ်။ဘာကြောင့်လဲဆိုတော့ပထမဆုံးနေ့ကတော့ပွဲဥတဲ့အနေနဲ့တရားဝဲဖြစ်ရုံနဲ့ဟောရတယ်ပြိဿကသိပြီးတော့ရှိလိမ့်မယ်လို့တဲမထင်ဘူးသာဓမ္မ90လောက်တော့ရှိပါသေးတယ်။အဲဒီတော့ဒုတိယအကြိမ်ပြိဿများများနဲ့လည်းဟောဖို့ရဘုန်းကြီးစီစဉ်ပေးလို့ဒါကြောင့်မို့ဒါဆို9ရက်နေ့ကသာသနာ့မှာလည်းဆရာတော်ကဘေးကြီး၃ပါးအကြောင်းကိုဟောထားပါတယ် လာသရှိရမနေ့ကတော့သံလာဝရီသာသနာရိပ်သာဥတုရိယကဓမ္မဥရိသတရား၄ပါးကိုရင်းခံပြီးတော့ဟောသွားပါတယ်အဲဒီဟောသွားတဲ့တရားတွေကအခုဘဝနာခံပြန်လာတော်မူတဲ့အဲကမဟာပါဏိတဆရာတော်ဥညာနုဒရနဲ့စာပြီးတော့မှတ်လောက်ပါလောက်တရားတွေပြီးပဲလို့ဘုန်းကြီးရဲ့စိတ်ထဲမှာ သင်မြင်ပါတယ်တချို့တချို့ဟောတဲ့ဓမ္မအဓိကတွေကဆိုလို့ရှိရင်ဇာတော်ဉာဏ်တို့ရဲ့ဂုဏ်တွေကိုခေါ်ပြီးတော့ဟောလိုက်တော့ဉာဏ်နာတဲ့ပုဂ္ဂိုလ်တွေမှာအမှန်တန်လုံးပြသွေးပြတော့ပြစ်ပြီးတော့သွားပါတယ်အမှန်တန်ကောင်းတဲ့တရားတွေပါပဲအဲဒါမဟာပါဏိတဇာတော်ဥညာဒုဒ္ဒဆိုတာ ဒုပ္ပါတိနေသင်္ဃာကြရင်တော့ဖတ်ပြပါလိမ့်မယ်အဲဒီမှာငငယ်ရွယ်ရွယ်ကလေးကမတိပမတိပကိုလိုက်စားပြီးတော့လာခဲ့ဖို့အဲဒီမျိုးမျိုးမတိပအမျိုးမျိုးတွေကျင့်သုံးပြီးတော့လာခဲ့ပုံတွေဒုပ္ပါတိထဲမှာတွေ့ရပါတယ် နောက်ဆုံးမှာတော့လွန်ခဲ့တဲ့25နှစ်လောက်က25နှစ်က26နှစ်လောက်တိတိကျကျတော့ဘုရားမမင်းအဲဒီမှာစိတ်ခွန်ရွာဘုန်းကြီးတို့သတင်းသုံးတဲ့မာသီသာသနာ့ရေးတာဌာနမှာလာရောက်ပြီးတော့ဇာအာထုတ်သွားပါတယ်အဲဒီအာထုတ်သွားပြီးကြတဲ့ကဝိပဿနာတရားကိုသတိပဋ္ဌာန်ဝိပဿနာတရားကို အမတန်အလေးနဲ့ဟောပြောတိုက်တွန်းပြီးတော့နေပါတယ်ဒီဆရာတော်ကိုယ်တိုင်လည်းပဲဒီတရားကိုလေးလေးစားစားအားထုတ်ပါတယ်ဟိုတုန်းကလည်းလေးလေးစားစားအားထုတ်တယ်နောက်လည်းပဲလေးလေးစားစားအားထုတ်တယ်အမတန်ကိုအားရစရာကောင်းပါတယ်ဘယ်လောက်ထိအောင်လေးလေးစားစားအားထုတ်တယ်လဲဆိုလို့ရှိရင်ဒီတရားနဲ့စပ်ပြီးတော့မယုံကြည်တဲ့ပုဂ္ဂိုလ်ရှိရင် သူကသက်သေတာရကအဖြစ်နဲ့သူကိုယ်တိုင်မဲ့တရားရှုမှတ်ပြီးတော့အဲဒီသူရောက်ထားတဲ့တရားရောက်အောင်ရှုမှတ်ပြီးတော့လက်တွေ့ပြမယ်ဆိုတဲ့အဲဒီလိုရဲရင်တဲ့စိတ်ရှိပါတယ်နိုင်ငံသားကပฏิပါနဲ့စပ်ပြီးတော့မင်းညာကြတဲ့ခါကာလတွေမှာသူကဒီတိုင်းပဲရဲရဲတင်းတင်းဝန်ခံပြီးတော့သူကဟောပြောပါတယ် ဒီဟိုကဆရာတော်တွေအဲဒီပြိပနဲ့စားပြီးတော့သုံးစားမင်းများတဲ့အခါကာလကြတော့သူကဒီလိုပဲပြောပါတယ်သူကျူမှပြီးပြမယ်ရှင်ပြတို့လက်တွေ့မြင်မြင်တွေ့ကြလို့ရှိရင်ကျူမှပြမယ်ဆိုပြီးတော့တမာရီဖြစ်နေပုံတမာရီရောက်နေတဲ့အခါကာလကြတော့ယုံနာသင်္ခါရတွေချုပ်ငင်းတဲ့သဘောတရားဆိုတာရောက်ပြီးတော့နေပါလေ အဲဒီတော့ရောက်ပြီးတော့နေပုံတွေကိုသူကလက်တွေ့ပြနိုင်လောက်အောင်သူ့မှာလေးလာထားတဲ့ပရိစ္ဆေရလည်းရှိပါတယ်ဝိသာရိဇပတ်တော်ဆိုတဲ့အတိုင်းရဲရင်ချင်းတို့လည်းရောက်ပြီးတော့နေပါတယ်ဒီဆရာတော်ကအဲဒါဘုန်းကြီးတို့ရဲ့ပฏิပဒံဘာဝနာလုပ်ငန်းမှာကျင့်ပေါ်ကျင့်မဲ့သာဇမစာရီတဲ့တရင်သုံးပေါ်ဆရာတော်ကြီးတပါးပဲ အဲဒီပြင်းသုံးပါဆရာတော်ကြီးတွေကအခုကွယ်လွန်ဉာဏ်တော်မူသွားတော့အဓိပဘက်ကနေပြီးအင်းငင်းရတော့ရုပ်ရော့သွားလိမ့်မယ်လို့ဘုန်းကြီးတို့ဒီလိုစဉ်းစားမိပါတယ်အဲဒီတော့ခေါင်းကပြောခဲ့တဲ့ဓမ္မအဓိကဆရာတော်ခုနှစ်ပါးဟောတဲ့ တရားတွေကဓမ္မရိတာ၄ပါးဆိုတာမင်းညကဟောတဲ့အနည်းဆုံးပါပဲအဲဒီဓမ္မရိတာ၄ပါးတွေကပထမဆုံးဥပနိယတိလောကောအတုဝောလောကောလောကကောဥပနိယတိကိုခြင်းနာခြင်းသိခြင်းတို့

ပို့ဆောင်နေတယ်။ကိုမင်းရတဲ့စိတ်ပိုင်းကနေပြီးတော့နာခြင်းဆိုတဲ့အစိတ်ပိုင်းမကြမ်းမမားပြနာခြင်းဆိုတဲ့အစိတ်ပိုင်းကိုပို့ဆောင်ပြီးတော့နေတယ်။အဲဒီအပိုင်းကနေပြီးတော့နောက်ဆုံးသိခြင်းဆိုတဲ့အစိတ်ပိုင်းကိုပို့ဆောင်ပြီးတော့နေပါတယ်။အဲဒါလောကမှာ ဆင်ញင်စဉ်းစားဉာဏ်ရှိတဲ့ပုဂ္ဂိုလ်တွေဆင်ញင်ကြည့်ရင်ဒါကပေါ်လွင်ရှင်းကြနေတဲ့သဘောတွေပါပဲဒါပေမဲ့လို့သူတော်ဘာကိုသာဥရာနာရာဒေရာတွေသူတော်ဘာနဲ့စပ်ပြီးတော့လားစဉ်းစားပြီးပုဂ္ဂိုလ်နဲ့စပ်ပြီးတော့လေးလေးနက်နက်စဉ်းစားခဲ့ပါတယ် အရေးကြီးပါတယ်အရေးကြီးတာကကိုယ်ကိုယ်နဲ့စပြီးစဉ်းစားဖို့ရအရေးကြီးပါတယ်အဲ့ဒါကိုမင်းညာကလည်းပဲသူသူရိယာကဟောသွားပါတယ်မင်းညာနာတဲ့ပုဂ္ဂိုလ်တွေတော့ဒီဆောင်ပုဂ္ဂိုလ်လေးอืมဆိုရပါလိမ့်မယ်ကိုနာသေးတို့မောင်းနှင်ဖို့လူတို့မမြဲပါတကားကိုခြင်းနာခြင်းပေခြင်းစီကိုမိမိတို့ သဏ္ဍာန်ကရှိတဲ့ယုံနာတွေကပဲမောင်းနေပြီပို့နေတယ်နွားတို့စိတ်တို့ဘတ်တော်လေးတွေသတ်ပြတဲ့သာရယုံဆိုတာရှိပါတယ်အဲဒီသာရယုံကြီးကိုဆွဲသွားတဲ့နွားတွေစိတ်တွေတို့လည်းမြင်မှုကြပါလိမ့်မယ်အဲဒီသားကောင်တွေက ခြေလမ်းတိုင်းခြေလမ်းတိုင်းပြေဖို့ရစီကိုရှင်းပြပြီးတော့သွားနေကြကြမသွားကြလို့ရှိရင်လည်းပဲအတင်းရိုက်နှက်နှိမ့်ဆက်ပြီးတော့မောင်းနေပြီးတော့သွားပါတယ်အဲ့ဒါလိုပဲတတ္တဝါတို့သန္တာမှာရှိတဲ့ယုံနာတရားတွေကနုပြာနေပြီးအိုအောင်အိုရာကနေပြီးတော့မကြမ်းမာနာပြအောင် အဲဒီကနေပြီးတော့နောက်ဆုံးသေသွားအောင်ဒေဝီအထိယုံနာတရားတွေကမောင်းနေပြီးပို့နေတယ်အခုဘဝနာဓာပြန်လာတော်မူသွားတဲ့ဆရာတော်ဘုရားကြီးလည်းငယ်ငယ်ရွယ်ရွယ်တုန်းကတော့ဇနေသားရွယ်စုဇနေသားလောက်ပဲရှိတာပေါ့အသက်20ရွယ်ရဟန်းခံတဲ့ဥပဒံဝရကံဆောင်းတဲ့ရွယ်တုန်းကဆိုလို့ရှိရင်လည်းဉာဏ်စဉ်လောင်ကလေးရဟန်းလောင်ကလေး အမတန်နုနုပြိုပြိုနဲ့သာနာစွမ်းစွမ်းကြီးပေါ့အဲဒီကနေပြီးတော့ရဟန်းဖြစ်တဝါနှဝါသုံးဝါစသည်ဖြင့်ကြီးကြီးတာ10ဝါလောက်ကြတော့လဲသိပြီးတော့မအိုသေးပါဘူး10ဝါလောက်ဆိုတော့30လောက်ကြီးတာပေါ့ညီညိုပွဲပါတာရိကကုံနဲ့ပြည့်စုံပြီးတော့သာနာစွမ်းစွမ်းပဲရှိပါလေ20ရွယ်လောက်ရှိအောင်လဲသိပြီးတော့အဲဘေးကမြင်တဲ့ဆိုသိမအိုသေးပါဘူးအဲဒီလိုကနေပြီးတဖြည်းဖြည်း ပြီးလာတော့အဲဝါ40ဆိုတော့အသက်60ကိုအဲ့ဒီရွယ်ကြလို့ရှိရင်ချူရင်းလာပြီအဲ့ဒီရွယ်လောက်ကရာစပြီးတော့အဲ့ဒီရွယ်တဲ့တော့နည်းနည်းစောပါသေးတယ်ဆရာတော်ကြီးပြောတာဘုန်းကြီးတို့ရန်ကုန်သာသနာ့ရေးတာကို7ခုနှစ်ကရောက်ပါတယ်အဲ့ဒီလောက်ကရာစပြီးတော့7ခုနှစ်ဘုန်းကြီးတို့မရောက်ခင်ကတည်းကမန္တလေးမှာ ဝိသုဒ္ဓအောင်တိုက်တာသင်ပြဆရာတော်ဆရာကြီးမကြမ်းမမာတော့သူတို့ပြုကြတယ်တဲ့အဲဒီပြုကြတာကနေပြီးတော့သူ့မှာဝေဒနာတစ်ခုစွဲကလာတယ်လို့ဆိုပါတယ်အဲအဲဒါဘုန်းကြီးတို့ရန်ကုန်ရောက်တာတဲ့သူစောလေးအဲဒီကနေပြီးတော့ယောဂဝေဒနာတွေဖြစ်ဒီပင်မဲ့တော့သွားလို့လာလို့နေလို့ထိုင်လို့သာသနာရေးကိစ္စတွေလည်းဆောင်ရွက်လို့အရှင်းမပြတ်ဘူးပေါ့ အဲလွန်ခဲ့တဲ့3နှစ်လောက်ကတော့ဉာဏ်တော်မူလောက်အောင်နီးပါမကြမ်းမာတွေဖြစ်ပါတယ်အဲဒီတော့ကဘုန်းကြီးတို့အများဖြင့်တော့အားမရပါဘူးဒီခါတော့ဆရာတော်ကြီးရမရပါတော့မလားလို့အောင်းမိပါတယ်။နောင်တော့ဒေါက်တာဦးမြင့်ဆွေကသိကုပေးလို့အစဉ်သင်းလို့တခါကျမ်းမာရေးရပြီးတော့ပြန်ကောင်းတာကောင်းတာမှတော့ကိုကောင်း အဲ့ဒါအခုတစ်ချိန်ကျတော့အကြီးကြီးရောဂါဥဒနာတွေပြည့်ပြီးတော့လာလိုက်တာဘယ်သူမှမတတ်နိုင်ဘူးမြားမြားတဲ့အတိုင်းဘဝနာကသံတော်လုံးမူသည့်ရောက်ပြီးသွားတယ်တဲ့အဲ့ဒါဆရာတော်ရဲ့ကိုယ်တော်သာနာမှာရှိတဲ့ယုံနာတရားတွေကပဲဘူအောင်နာအောင်သေအောင်မောင်းနေပြီးပို့တယ်ဒါဒီတဲ့ဘဝလည်းမဟုတ်ပါဘူး ဒီကျေသောဘဝတွေကလည်းဒီလိုပဲဘဝတိုင်းဘဝတိုင်းဘဝသည်ဖြစ်ပြီးတော့ရှင်အိုးရနာရသေးရဒီလိုသွားနေတာပဲ။နောက်လည်းပဲဒီလေသာမကင်းသေးလို့ရှင်တော့ဘဝသည်တွေဖြစ်ပြီးအိုးရနာရသေးရဒီလိုသွားမှာပဲ။အခုဒီဆရာတော်မှာတော့တရားလည်းအားထုတ်ပြီးတော့ထားတဲ့အတွက်အဲနောက် ဝအသည်ဖြစ်မယ်ဆိုလည်းများများဖြစ်ဖို့ရမရှိဘူးလို့ခွန်ကြီးတို့ကယုံကြည်ပါတယ်သူဟာသူလည်းပဲရာထူးတွေပြည့်စုံနေပြီဆိုတာသူဟာသူလည်းယုံကြည်မှုရှိပါတယ်ခွန်ကြီးတို့ကလည်းယုံကြည်ပါတယ်ဒါတော့ဘယ်လေးပါးကလွံ့မြောက်တဲ့တရားတော်ဖြင့်ဆရာတော်မှာပြည့်စုံနေတယ်ဆိုတာခွန်ကြီးတို့ကအဲခိုင်ခိုင်လုံလုံယုံကြည်ပြီးတော့နေပါတယ်ဒေသနာတော်အရာအချင်းဆိုလို့ရှိရင် ဘောနဘဝတဲ့ပုံလွန်ပြီးတော့ကာမဘဝတွေမှာဖြစ်ပေါ်အကြောင်းမရှိဘူးဆိုတာယုံကြည်ပါတယ်အဲ့ဒါတွေကနေပြီးတော့တခါအခုယောဂဝေဒနာဖြစ်ပြီးနောက်ဆုံးချိန်ကြတော့လေသူကတရားနှလုံးသွင်းနေပါတယ်ဒါပေမဲ့ဘေးကနေအချင်းတော့ဇာတော်ဘုရားကြီးကအတိတန်ထာရကငယ်ရဲစားပြီးအလေးလာတယ်ဖြစ်နေတော့ဒကာဓမ္မတွေရောက်လာလို့ရှိရင်နှုတ်ဆက်ဖို့အဲ ထိုက်တဲ့စကားလေးပြောဖို့အဲ့ဒီလေးထားရသူ့မှာဝါသနာသဘောဖြစ်နေအဲ့ဒါလေးတွေပြုပြီးတော့နေတော့ဘေးကတရားများနှလုံးမသွင်းမိပဲနေလေသလားလို့သင်စရာအကြောင်းရှိတယ်မှန်ကတော့နှလုံးသွင်းပါတယ်ဒီစရာတော့မမေ့ပါဘူးဘုန်းကြီးကအဲစောစောတွေကသိနေတာမို့အဲဒီတော့ယောဂဝေဒနာတွေအမှန်အပြင်းထန်ပြင်းနေတာတွေကနေပြီးတော့မငြီးမညူပဲနဲ့သိခံပြီးတော့နေနိုင်တာဒီပင်လည်း ဒီစရာတော်မှာတရားတွေနှလုံးသွင်းနေတယ်လုံးသွင်းရုံမဟုတ်ဘူးဒီဝေဒနာတွေကိုနိုင်နေအောင်သူရှုနိုင်လို့ပဲဒီလိုခံသိခံနိုင်တဲ့ခန္ဓာတတိရှိပြီးတော့နေတာပဲဆိုတာဘုန်းကြီးတို့ကဒီလိုသုံးပြပါတယ်အဲဒီတော့အဲဒီတရားတွေနှလုံးသွင်းရင်းနဲ့မရဏမရဏဘာနာအခါဆိုတာတရားတွေတိုးတက်တတ်ပါတယ်သူပုဂ္ဂိုလ်တွေအရာတကူကြောင့်လည်းရောက်ပြီးသွားနိုင်ပါတယ် ဒီဆရာတော်လည်းပဲဘယ်ကြည့်အောင်ရောက်သွားတယ်ဆိုတာမခံမနိုင်ပါဘူးအဲဒီတော့တရားသူတွေတိုးတက်သွားလို့ဒီနေ့သားလေးကျင်းတဲ့အစင်သားများရောက်သွားမယ်ဆိုလို့ရှိရင်တော့ဖြင့်ဘဝသည်ဖြစ်ဖို့မရှိဘူးလို့ဆိုရမှာပါပဲအဲအကယ်၍ရုပ်ကိုညုံမဆက်ဆုပ်ပြီးတော့ဇန်တရားတွေရသွားမယ်ဆိုလို့ရှိရင်လည်းအဲဓမ္မဘုံတွေရောက်ပြီးတော့အဲသံသာသွားဖို့ရရှိပါတယ်ဒါပေမဲ့လို့အခုဗမာပြည်မှာတော့ ဉာဏ်တော်များဝယ်လွန်လို့ရှိရင်ဖြင့်ဘဝနာထပြန်လွန်တယ်ဆိုတာဝါရစကားဖြစ်နေတယ်ရောမို့ဒီမှာဘဝနာထပြန်လွန်တော်မူတယ်လို့ပဲတတ်ထားရပါတယ်အဲဒါနတ်ပြည်ကြွသလားဇမပြည်ကြွသလားနိဗ္ဗာန်ကြွသလားဆိုတာသိနေတော့မဆုံးပြနိုင်ပါဘူးအဲဒါအကြောင်းပြုပြီးတော့တခြားသောပုဂ္ဂိုလ်တွေမှာဆိုလို့ရှိရင်ဖြင့်အိုပြီးနာသေးဒီဘဝသာမို့ဒီဘဝတွေကလည်းဒီလိုပဲ ဒီလေသာမကင်းရင်နောက်နောက်သောဘဝတွေလည်းဒီလိုပဲသွားနေမယ်သာသာယုံကိုနွားတို့စိတ်တို့မောင်းနေပြီးပို့နေတယ်လို့ပဲဆိုတာကိုနှလုံးသွင်းမှုရပါပဲအဲ့ဒါမိမိတို့ကိုယ်နဲ့ကားပြီးတော့နှလုံးသွင်းမှုရလိုပါတယ်အဲဆိုရမယ်ကိုနာသေးသောကိုနာသေးသောမောင်းနေဖို့မောင်းနေဖို့လူတို့မမြဲပါတကားလူတို့မမြဲပါ အိုနာသေးတို့အိုနာသေးတို့မောင်းနှင်ဖို့မောင်းနှင်ဖို့လူတို့မမြဲပါတကားလူတို့မမြဲပါတကားအိုနာသေးတို့အိုနာသေးတို့မောင်းနှင်ဖို့မောင်းနှင်ဖို့လူတို့မမြဲပါတကားလူတို့မမြဲပါတကားဘုရားဘုရားမောင်းနှင်ဖို့ ပ်ကလေးရေးတော့ဒီတောင်ဘုတ်ကဘုန်းကြီးရေးထားတာပါပဲအဲ့ဒါတွေဆိုတော့ဒီစာရက်ထဲမှာမပါသေးဘူးဒီစာရက်ကဟောမဲ့တရားကဘာရသုဒ္ဓံတရားတဲ့နောက်ပိုင်းမှာဟောရမယ်ဒီကရှင်းနေရှင်းနေတာရှင်းပြီးတော့မှဟောရမယ်နောက်တစ်ခုကတော့အတ္တနောလောကအနဘိတရောလောကောလောကသည်လောကောလောကဟုဆိုသောတ attva ပေါ့မူအတ္တနောစောင့်ရှောက်သူမရှိပါရကားအတ္တဝါရေ မဝိုးရအောင်အနာရအောင်မသေးရအောင်စောင့်ကြောင်းမဲ့ပုဂ္ဂိုလ်မရှိဘူးတဲ့အခုလောကမှာအဲထိုက်အထိုက်လျောက်စောင့်ကြောက်တာကတော့ရှိကြတာပေါ့လေဒီပါများကသာသမီတွေစောင့်ကြောက်တယ်အသွေးမျိုးအတိုက်အုံတွေကလည်းစောင့်ကြောက်တယ်အပေါင်းခေါ်တွေကလည်းစောင့်ကြောက်တယ်နိုင်ငံအုပ်ချုပ်ပြီးတော့နေတဲ့ဆိုရတွေကလည်းစောင့်ကြောက်တယ် ရရလူကြီးတွေကလည်းစောင့်ကြဒီလိုလောကကြီးကစောင့်ကြတာတွေကထိုက်ချင်းပြီးပါတယ်ဒါပေမဲ့လို့ဒီစောင့်ကြတဲ့ပုံကိုယ်တွေကမအိုးအောင်စောင့်ကြနိုင်ပါမလားလို့ဆိုလို့ရှိရင်ဒါဘယ်သူမှမစောင့်ကြနိုင်ဘူးမကြမ်းမမာနာပြမှုကင်းအောင်စောင့်ကြနိုင်ပါမလားမစောင့်ကြနိုင်ဘူးမသေးအောင်စောင့်ကြနိုင်ပါမလားစောင့်ကြနိုင်ဘူးနားတကကြီးလူလူ မ်ဒါသိတယ်ဒါသိတယ်ခါတိုင်းခါတိုင်းနာကားပြောပြီးထောက်ခံကားပြောနေဘယ်သူမှမသိဘူးသိတယ်ဒါပဲလားဟုတ်ကဲ့ဟုတ်လားဒါသိတယ်ဟုတ်ပါရာသေလူတွေတတ္တဝါတွေမောဟစောက်ကြောင်မဲ့ပုဂ္ဂိုလ်ရှိပါမလားမရှိပါဗျာမနာအောင်စောက်ကြောင်မဲ့ပုဂ္ဂိုလ်ရှိပါမလားမရှိပါဗျာမသိအောင်စောက်ကြောင်မဲ့ပုဂ္ဂိုလ်ရှိပါမလားမရှိပါဗျာလောကမှာ ကျမ်းမာရေးအတွက်စောင့်ရှောက်ပြီးတော့နေတဲ့ဒီဆရာကြီးတွေတိုင်းရင်းဆရာကြီးလည်းရှိတယ်။နိုင်ငံများလာတဲ့နည်းနဲ့ကုသပြီးတော့နေတဲ့ဆရာဝန်ကြီးတွေလည်းရှိတယ်။အဲပါရဂူဆရာတော်ကြီးပါရဂူဆရာဝန်ကြီးတွေလည်းရှိပါတယ်။ဒါပေမဲ့လို့ဒီဆရာဝန်ကြီးတွေက မသေးအောင်တော့ကိုမတတ်နိုင်ဘူးတကားပြင်နော်မှန်ပါဗျာမသေးအောင်မတတ်နိုင်ဘူးခုမှသာမဟုတ်ဘူးရှင်းတော်ကလည်းပဲဘုရားလက်ထက်တော်ကာလတုန်းကဆရာဇီဝကဆိုတာရှိတယ်တကားပြင်ဟုတ်လားမှန်ပါဗျာဒါလည်းပြီးတဲ့ရသိအားရစရာကောင်းတာပဲအဲနှစ်ပေါင်းများစွာခေါင်းကိုက်နေတဲ့ယောဂါကိုတကားလဲအဲနှာနှလိုက်တာဒီချိန်နဲ့ကြောက်သွားတယ်ဆိုတာကိုတကားပြင်နော်မှန်ပါဗျာဒီချိန်နဲ့ကြောက်တယ် မြတ်စွာဘုရားကိုတော်တိုင်တောင်မှနေဒါဒီပါလေးချုပ်ပြီးတော့နေလို့အဘိဓောသကာရောအပြစ်တွေဝန်ချုပ်ပြီးကြလားနေလို့ကိုကာကြီးချုပ်များနေတဲ့ခါကာလမှာဝန်သက်ဖို့ရလို့တော့ ရာဇီဝကကသိပြရတယ်တခါသိရဟုတ်လားမှန်ပါပါဗျာတရားဆိုတာသဗ္ဗညုဆိုတော့အလုံးစုံသောတရားသိရမို့လားတခါသိရသိပါဗျာအလုံးစုံသောတရားကိုသိပြီမယ်လို့ကိုကိုကိုသိကုတဲ့ခါကာလကြာအဲ့ဒီသိစရာရဲ့သိနေပဲကုတဲ့တခါသိရနော်မှန်ပါပါဘာကြောင့်တော့ဆိုလို့ရှိရင်နောင်လာနောက်သားတွေကိုငဲ့တော့ညဇာဗျာကကိုဟာကိုသိတာနဲ့ အဲဘယ်စေးတောက်လိုက်လို့ရှိရင်ဘယ်စေးသုံးလိုက်လို့ရှိရင်ယောဂဝေဒနာတွေကြောက်နိုင်တယ်ဆိုတာသိပြီးတော့ကိုယ့်အကိုသိကုနေလို့ရှိရင်နောင်လာနောက်သားတွေကမြတ်စွာဘုရားရဲ့တတိတွေယန္နာပုဂ္ဂိုလ်ကြီးတွေပဲမဲလို့အဲဒီယန္နာတွေကတော့သိမှမဟုတ်ဘူးတကားသိနော်မှန်ပါပါယန္နာတွေကတော့သိတွေပါတယ်သိမှမဟုတ်မသိတော့အဲဒီမှာ အဲဆေးလိုတဲ့ခါကာလဆေးစရာစီတောင်းပြီးသုံးဆောင်ရတော့ဟောဆေးကမြတ်စွာဘုရားတော့သူ့ဆေးနဲ့သူကုတာပဲသူမြတ်ကြီးမတောင်းဘူးဒီကိုတော်ကြီးကတော့ဘာမှမသိဘူးအဲဆေးစရာအားကိုးရတယ်ဆိုပြီးတော့ပြင်းမာတဲ့ပုံကိုယ်တွေကရှိနိုင်တယ်တကားသိရနော်ရှိနိုင်ပါဗျာအဲ့ဒါတွေပြင်းမာလို့ရှိရင်အာကုသိုလ်တွေမရှိဘူးလားဖြစ်ပါဗျာအဲဒီလိုအာကုသိုလ်တွေမဖြစ်စေဆိုတဲ့အတွက်သနာတော်မူတဲ့မြတ်စွာဘုရား ကိုယ်ကိုဆေးကုရရှိတဲ့ခါကာလလဲရာဇီဝကစီကဆေးကိုယူပြီးတော့ပြီးဝဲတယ်တခါပြရနော်မှန်ပါပါဗျာဆရာဇီဝကရာပန်းလေးရာပန်းလေးကိုဆေးနဲ့ထုံပြီးတော့ပေးအဲ့ဒီရာပန်းလေးနားယုံနဲ့ဒါသွားတယ်ဆိုတာကိုတခါပြရမှန်ပါပါစိတ်နူးညံ့တာပဲမစားမတော့တာဘူးအနာလေးနားယုံနဲ့မှန်ပါ အဲဒီလိုအမတန်စွန့်နေတဲ့ဆရာဇီဝကကိုယ်တိုင်လည်းပဲဒီနေ့ကြာသိရတာပဲဒီကသိရနော်မှန်ပါပါအဲဒါမသိအောင်တော့ဘယ်သူမှမစောင့်ရှောင်နိုင်ဘူး။ဒါကြောင့်လောကောလောကသည်လောကောအတ္တဝါပေါင်းဟုသောလောကသည်အဒါနောစောင့်ရှောက်သူမရှိပါရကားအနာဒီတရောကိုယ်ွယ်ရာမရှိပါရကား ဒါတော့မူအောင်မနာအောင်မသိအောင်မစောင့်ကြောက်နိုင်ဘူးဆိုတော့ကိုယ်ဝေရမရှိဘူးဘောတခါသိရနော်မှန်ပါပါဗျာသိပြီးတဲ့အခါကာလကြတော့လေအပေလေးပါမကြရအောင် ကောင်းသောဘဝတွေရရအောင် ကောင်းကျိုးချမ်းသာတွေနဲ့ပြည့်စုံရအောင်ဘယ်သူကတောင်းခံမလဲတခါသိလူမတောင်းခံလူကတောင်းခံမှုကိုယ်မှုနဲ့ကိုယ်သွားတာတခါသိရဟုတ်လားမှန်ပါပါကုသိုလ်ကံရှိတဲ့ပုဂ္ဂိုလ်တွေကကောင်းကျိုးချမ်းသာတွေနဲ့ကောင်းသောဘဝတွေရောက်ပြီးတော့ကောင်းကျိုးချမ်းသာတွေနဲ့ပြည့်စုံပြီးသွားနိုင်တယ် အာဟုသောကံနဲ့ရှိတဲ့ပုဂ္ဂိုလ်တွေကတော့ပဲလေးပါးသွားပြီးတော့ဆင်းရဲသွားမှာဟုတ်တကားပြင်နော်မှန်ပါပါဒုက္ခနဲ့တူပဲတဲ့ဘယ်သူမှမဆောက်ပြန်တော့ဒါကြောင့်မဟုတ်ဘူးအာတာနောလောကအနတိတရောလောကောတ attva အပေါင်းဒီအာတာနောစောင့်ရှောက်သူမရှိပါတကားနတိတရောကိုယ်ဝေရာမရှိပါတကားစောင့်ရှောက်တဲ့လူလည်းမရှိဘူးကိုယ်ဝေရာလည်းမရှိဘူးတဲ့စောင့်ရှောက်သူမရှိကိုယ်ဝေရာမရှိလို့ရှိရင် စိတ်အားငယ်ကြမဟုတ်လားတကားပြီနော်အားငယ်ကြပါဘူးအားငယ်ကြပဲအဲ့ဒါကိုယူပြီးတော့ဒီကစဉ်းစားပြီးတော့ကြည့်ဖို့ရတောင်းကြောက်သူးမဲ့ကိုးရမယ်အားငယ်လှကြပါတကားမိတို့ကိုစဉ်းစားပြီးတော့ရှင်မူအောင်မနာအောင်မသေးအောင်သေးပြီးတဲ့ခါကာလကောင်းသောဘဝတွေရအောင်ဘယ်သူမှမကယ်တင်နိုင်ဘယ်သူမှမဆောက်ကြောင်းနိုင်တော့အားကိုးရမရှိဘူးဒီတော့ဘဝတာမဟုတ်ဘူး နောက်နောက်သောဘဝတွေလည်းဒီလိုသွားမှာတကားပြီရနော်မှန်ပါပါဗျာအခုဒီကဝေလနာမှုသွားတဲ့ဉာဏ်နာမှုသွားတဲ့ဆရာတော်ကြီးမှာတော့အာကိုရတရားတွေပြည့်ပြည့်စုံစုံအားထုတ်သွားတယ်တကားပြီရဟုတ်လားမှန်ပါပါဗျာအဲ့ဒါရေးကြည့်ပါတယ်နော်ဒီကဉာဏ်နာမှုသွားတဲ့ဆရာတော်ကြီးအာကိုရတွေရအောင်လို့ကြိုးစားအားထုတ်သွားတယ်လို့နောက်နောက်သောပုဂ္ဂိုလ်တွေကလည်းအတူရပြီးတော့နီးနီးပြီးတော့ ဟိုခင်မနာခင်မသေးခင်ကအာကိုရတရားတွေကြောင်းအာထုတ်သွားဖို့ရမလိုဘူးလားတကားသိလိုပါပါဗျာအဲဒီလိုအာထုတ်သွားဖို့ရသတိပေးဖို့ရလေးပါပဲအဲဆွေရမယ်စောင့်ရှောက်သူမယ်စောင့်ရှောက်သူမယ်ကိုရမယ်ကိုရမယ်အာနွယ်လှကြည်ပါတကားအာနွယ်လှကြည်ပါသောင်းလျှောက်သူမဲ့သောင်းလျှောက်သူမဲ့ကိုရမဲ့ကိုရမဲ့အာနွယ်လှကြည်ပါတကားအာနွယ်လှကြည်ပါတကား တောင်းလျှောက်သူမဲ့တောင်းလျှောက်သူမဲ့အိုရာမဲ့အိုရာမဲ့အာနွယ်လာကြပါတကားအာနွယ်လာကြပါတကားတောင်းလျှောက်သူမဲ့အိုရာမဲ့အာနွယ်လာကြပါတကားတောင်းလျှောက်သူမဲ့အိုရာမဲ့အာနွယ်လာကြပါတကားသောကြောင့်ပဲဘုရားပဲ အာမေသာဒီဝါအဲဒီနှစ်ပုဒ်လောက်နဲ့ဆိုရင်တော်တော်ပြည့်စုံသွားပြီဒီကတည်းနော်မှန်ပါပါဗျာဟောနေရနေကသာသနာမာနေဆရာတော်ကဟောခဲ့တဲ့ဘေးကြီးသုံးပါတဲ့ပူခြင်းဘေးနာခြင်းဘေးသိခြင်းဘေးအမာတာပုဒ္ဓိကဘေးကြီးတဲ့မိဘကလည်းမိဘအရာကြီးပြီးတော့မကယ်နိုင်တဲ့ဘေးကြီးတဲ့ဒီနေ့ကပြောတော့လဲသုံးပါပြီဘုန်းကြီးရတော်ဒီက ထပ်ပြီးတော့အစ်စ်ကလေးထည့်နေရတာမဟုတ်လားမိဘုန်းကြီးဆိုတော့သူကရှေ့ရတယ်သိရမှာဝိဒကာတရားဟုတ်လားဟုတ်ပါဗျာအစတုန်းကဆိုဘုန်းကြီးကမိဘုန်းကြီးဒီလိုရုပ်ထုတ်ပြီးတရားတော်ပြီးတော့တရားသင်မဟုတ်ဘူးလို့တော့အောင်းမိတာအခုတော့မှတ်တမ်းရအောင်လို့ဗာရသုတ္တတရားတွေတော့နောက်ကဟောရအောင်မယ်ဒီအခုကမိဘုန်းချုပ်နေလို့ရှိသေးတယ်ဟုတ်ပါအမေကလည်းပဲသာသမီတွေကိုမူအောင်မနာအောင်မသိအောင်မတတ်နိုင်ဘူးမဟုတ်လားတကားဆို တတ်နိုင်ပါဘူး။ဖေကလည်းမတတ်နိုင်ဘူး။သာသမီတွေကလည်းအမေဖေတွေကိုမူအောင်မနာအောင်မပြအောင်မတတ်နိုင်ဘူးနော်။တတ်နိုင်ပါဗျာ။အဲဦးချင်းနာချင်းသိချင်းနဲ့စားပြီးတော့အမေကလည်းအမေနဲ့ဆိုင်တဲ့စောင့်ရှောက်ကာကွယ်မှုတွေမပြုလုပ်နိုင်ဘူး။အဖေကလည်းပဲအဖေနဲ့ဆိုင်တဲ့စောင့်ရှောက်ကာကွယ်မှုတွေမပြုလုပ်နိုင်ဘူး။သာသမီတွေကလည်းသာသမီတွေနဲ့ဆိုင်တဲ့အဲစောင့်ရှောက်မှုကာကွယ်မှုတွေမပြုလုပ်နိုင်ဘူး။ဒါကြောင့်မို့ ကိုရင်းနာခြင်းပြင်းခြင်းတရားတွေအာမာတာပုဒ္ဓိကပဲရှိနေအဲမိဘသာသမီရယ်လို့မကာကွယ်မစောင့်ရှောက်နိုင်တဲ့ဘေးကြီးတွေတကားပြရနော်မှန်ပါပါဗျာတည်ကြီးတဲ့ဘေးကြီးတွေပဲပြီးပါအဲဒီဘေးကြီးတွေအခုဇာမနာမူသွားတဲ့ဆရာတော်ဘုရားကြီးကလည်း အသက်က80ကျော်ဆိုတော့အိုးပြီးသွားမှာပေါ့တခါသေးရနော်မှန်ပါပါဗျာဘုန်းကြီးတို့ငငယ်တုန်းကကြည့်ရလို့ရှိရင်ပြန်အသက်40ကျော်တော့ဆိုရင်ပြန်ခိုးကြီးဖွားကြီးတွေတော့အောင်းမိတယ်တခါသေးရမှန်ပါပါဗျာငငယ်ကြည့်လာတဲ့ခါကျတော့40ကနည်းနေတာကိုသူစားမှန်ပါနည်းနေတယ်ဘုန်းကြီးတို့မေတော်ဖြစ်တဲ့ဓမ္မကြီးက40နဲ့4နှစ်လောက်ဖြစ်နေဝယ်လွန်သွားပါတယ်မှန်ပါပါဘုန်းကြီးကရာဖြစ်တာစားပဲအဲဖွားကြီးဖြစ်ပြီလို့အောင်းမိတာပေါ့ မှန်ပါဘူးအခုပြန်စဉ်းစားတော့44နှစ်ကအငယ်လေးဖြစ်နေတာဟုတ်တယ်မှန်ပါဘူးဒီစိတ်ကဘာဘာမှမကြည့်သေးဘူးအဲ့တော့အခုဒီဆရာတော်ကြီးမှ83နှစ်ဆိုတော့ကိုချင်းပေးနဲ့လည်းတွေ့ခဲ့ပါပြီတခါပြရနော်မှန်ပါပါတွေ့ခဲ့ပါအဲနာချင်းပေးကတော့အခုဒီမှာပြုစုရတဲ့ပုဂ္ဂိုလ်တွေအပြီးဆုံးဘောဝါစုကနေပြီးတော့လေးလလောက်ယောဂဝေဒနာတွေခံစားပြီးသွားရတဲ့တခါပြရနော်မှန်ပါပါ ဒီကလည်းပဲအချင်းချင်းပါပဲယောဂဝေဒနာတွေဘုန်းကြီးတို့သာသနာ့ရေးဌာနမှာလည်းကပ်ပြီးတော့သူကတော်တော်ကြာကြာနေပါတယ်အဲဒီတုန်းကလည်းဒီချိန်တုန်းကလည်းဉာဏ်တော်မူလောက်နီးပါပဲတခါသေးရဟုတ်လားမှန်ပါပါတော်တော်ဖြစ်ပါတယ်ဘုန်းကြီးတော့အားပေးပါတယ်ဟိုတုန်းကတည်းကအဲလိုလို့ရှိရင်ဘာမဆိုပဲလို့ဖြေယုံဝိုင်းရင်လည်းဖြေယုံသွားဖို့လူသားတွေပါလေကိုအကုန်လုံးဒီကကူညီပါမယ်လို့ကြောက်ထားပါတယ်အဲတော့နာခြင်းသေးတွေလည်း တွေ့သွားပြီနောက်ဆုံးခုဉာဏ်လာတော်မူတယ်ဆိုတဲ့ပြည်ချင်းပြည်တဲ့တွေ့သွားပြီတခါပြင်နော်တွေ့သွားပါဗျာဒါပေမဲ့လို့ဒီဆရာတော်မှာတော့နောက်ထပ်ဒီလိုအိုရင်းနာခြင်းပြည်ချင်းတွေပြင်းများစွာမရှိအောင်အောက်ဖြစ်ဆုံးဘုနာဘွားတဲ့ပိုလွန်ပြီးတခါလားကိုရင်းနာခြင်းပြည်ချင်းတွေမရှိအောင်လို့တရားတွေအားထုတ်သွားတယ်တခါပြင်ရနော်မှန်ပါပါဗျာအမှန်အားရစရာကောင်းပါတယ်အမှန်အားရစရာကောင်းပါတယ် အဲအခုဉာဏနာမူကနိကပ်ပြီးတော့တရားတွေအာထုသွားတာတော့ဘာတွေဘာတွေတိုးတက်သွားတယ်ဆိုတာဘုန်းကြီးကပြေချာမသိဘူးတခါတည်းကနော်မှန်ပါပါဒါလည်းတိုးတက်သွားနိုင်တဲ့ဥစ္စာခုနကပြောခဲ့တဲ့အတိုင်းပဲဇာနေကြလို့ရှိရင်ဇမဘုံတွေရောက်သွားရင်ဒါကတော့ဒီလိုနာခြင်းတွေပါလေမဖြစ်တော့ဘူးတခါတည်းကနော်မှန်ပါပါဗျာအဲကြည့်ဒီလေသာကုန်ကားနဲ့ရဟနာဖြစ်ရောက်သွားမယ်ဆိုရင်တော့ဘဝစိတ်ကိုဖြစ်ပေါ်ရမရှိဘူးတခါတည်းကနော်မရှိပါဗျာအဲဒါကြောင့်

ပရိနိဗ္ဗာန်သံဃာမှာပရိနိဗ္ဗာန်သံဃာနည်းကြတော့ယောသမီးတွေကယောသမီးလောကကနေပြီးသူတို့အာကိုစရာကိုတကားစရာနော်မှန်ပါပါဗျာအဲအာကိုစရာဖြစ်ပြီးတော့နေတော့ပရိနိဗ္ဗာန်သံတော်မယ်ဆိုတော့ဝိုင်းပြီးတော့ငိုကြယိုကြလောက်ကြတော့ဒီလိုတော့ဂေါရမီကဘာပြောလဲဆိုတော့ဟာတကာလောအယံဝောဟောတင်တော်ဤအယံဤခါကာလသည်ဟာတကာလော ကျော်ရှင်ရမယ်ခါကာလဖြစ်ပြီပရိနိဗ္ဗာန်စံတယ်ဆိုဆင်းရဲခါသိငြိမ်းတာမဟုတ်လားတခါပြည့်ငြိမ်းတာပါဗျာအဲဆင်းရဲခါသိငြိမ်းတယ်ဆိုတော့ဒါကပြောရမယ်ခါကြီးတဲ့ငိုရမယ်ခါကာလမဟုတ်ဘူးတဲ့ငိုခြင်းဖြင့်ဘာအကျိုးရှိမလဲဆိုပြီးတော့သူကသိသိမ့်အားရစေပါလေတခါပြည့်ရနော်မှန်ပါပါလေခင်ဗျာအဲဒါလိုပဲအခုဆရာတော်ဘုရားကြီး ယောဂဝေဒနာတွေနှိမ့်ဆက်ပြီးအရှင်နဲ့ကြလို့ဘဝနာတာပြန်လွန်သွားတယ်ဆိုရင်လည်းသက်ဆိုင်ရာပုဂ္ဂိုလ်တွေမှာဒီဝမ်းမြောက်စရာအားရစရာတွေကတော့ရှိပါတယ်တခါတည်းကနော်ရှိပါတော့ဗျာရှိပါတယ်အားငယ်စရာတွေမဟုတ်ပါဘူးအေးမိမိတို့နဲ့နောက်တော့ပြင်ဒီဆရာတော်ထံကိုအဲရောက်တော့လဲရောက်ဖို့ရလဲဒီဆရာတော်နဲ့တွေ့ဖို့ရလဲပဲမရှိဘူး အဲဆရာတော်ပြောတဲ့အဆုံးမဩဝါဒလည်းတို့ကြားမှာမဟုတ်တော့ဘူးလို့ကြောက်စင်းစားရင်တော့ဝန်နေကြရှိတာပေါ့တကားသိရနော်မှန်ပါပါဗျာဒါပေမဲ့တော့ဒီဆရာတော်အတွက်နဲ့စပြီးစဉ်းစားလိုက်လို့ရှိရင်တော့သူကျင့်သုံးတော်တဲ့တရားတွေအရာဖြင့်ဝမ်းမြောက်ရမယ်အချိန်ခါကလာဖြစ်တဲ့တကားသိရနော်မှန်ပါပါဗျာအေးအခုလောလောဆယ်ဖြစ်ပြီးတော့သွားတဲ့ယောဂဝေဒနာတွေမျိုးသူ့မှာကျင်းသွားပြီနောက်ထပ်လည်းဒီလိုယောဂဝေဒနာမျိုးဖြစ်ဖို့ရမရှိတော့ဘူးလို့စဉ်းစားလိုက်တဲ့ခါကလာမှာ ဝန်တာစရာကောင်းပါတယ်တကားစရာနော်မှားပါပါလေဗျာနတ်ပြည်ကမှားလိုက်တဲ့မှားရန်သုံးခုတဲ့တကားစရာဟုတ်လားမှားပါပါဒါကလည်းပဲပထမဆုံးနေ့ကမာနေဆရာတော်ပဲဟောတော့ပါတယ်ဒါအသိမှတ်မိသေးရလားပြီးတော့ပထမနေ့ကမနာမနာဘူးအာမနာမိရင်ဒီနေ့နာမယ်ဟုတ်လားသူရုပ်ပဲဟောဘုန်းကြီးစစ်စစ်တော့မဟုတ်သင်နေသိမ့်မကြည့်ဘူးဘုန်းကြီးကသူများတွေကိုတဏှာကြီးွဲဟောဖို့ပြောတယ် ဘုန်းကြီးဟောတဲ့အခါတနာယူခွဲနဲ့ပြီးပုံတော့မပေါ်ဘူးကိုယ်နာယူကိုယ်ဝေနဲ့ကိုယ်ပြက်ပုံပေါ်နေတယ်နိုင်ဝဲဟောကတခြားမဟုတ်ပါဘူးပြန်တဲ့ပုံကိုယ်တွေဟိုကိုယ်နာယူမကြောက်ခင်ပြန်တော့ဝင်နေအပြန်လေးကောင်းအောင်လုပ်ပါပဲအဲဒီရှင်းနေကြည့်ပြီးတော့ဟောရမှာပေါ့လေဒီနာယူကနေနိုင်ပါလေတဲ့ပရိသတ်ကတော့နေနိုင်ပါလေနေနိုင်ပေမဲ့လို့လည်းရှင်းနေကြည့်အောင်ပါအဲဒီမှာနာပြေကသုရိကာနိကျတော့ပုဗ္ဗနမေ၅ပါးထင်တဲ့တရားသိရနော်မှန်ပါပါ ဘုရားနမိငါးပါးဖြစ်ပြီဆိုတော့ဒီနတ်ဟာဖြင့်လူပြေကရဲ့နဲ့တွေ့ရင်ခုနှစ်ရက်အတွင်းသူရစေကြတော့မယ်လူလောကပြောနေဆိုပြီးတော့မယ်ဘောတကားသိရနော်မှန်ပါပါဗျာနတ်ပြင်သိကြတော့မှာပဲဆိုသိရအဲဒီတော့သိတဲ့အခါကျတော့သိမယ်သိရင်မကြောက်ပေဘူးလားတကားသိရကြောက်ပါတော့ဗျာဟုတ်တယ်ဒီကနေ့ကျရင်ကြောက်တယ်ဒါကြောင့်မို့လူပြေမှာယောဂဝေဒနာတွေဖြစ်ဘယ်လိုပြင်းပြထန်ထန်ဖြစ်နေပေမဲ့လို့ အားပေးစကားပြောရတယ်တခါစီရဟုတ်လားမှန်ပါပါဗျာအဲတော်ပါသေးတယ်အသားရည်ရကောင်းပါသေးတယ်အသံကကောင်းပါသေးတယ်အဲယောဂဝေဒနာသိနေသင်သိနေကြောက်သွားမှာပါပဲဒီလိုအားမပေးရဘူးလားပေးရပါဗျာကိုယ်စိတ်တွေကမရတော့ဘူးသင်ပေမဲ့တော့ဒီလိုအားပေးရတာပဲတခါစီပေးရပါဗျာဘုရားဝန်တွေကလည်းပဲ သူတို့မြင်တယ်ဆိုလို့ရှိရင်သူတို့ကသေချာစစ်ဆေးထားတော့ဒီယောဂအပြင်ကုလို့မရတော့ဘူးဆိုတော့သူတို့စောစောကသူတို့အဆုံးပြပေးတယ်တခါသေးတယ်မှန်ပါပါလားဗျာဒီကြာတော်ကြီးဆိုလို့ရှိရင်လွန်ခဲ့တဲ့နလာနီးပါးလောက်ကနေပြီးတော့သူတို့အဆုံးပြပေးတယ်သိပါဘူးအဲသူတို့စကင်းနဲ့ဆိုတာသူရိုက်တယ်လို့ပြောတယ်မှန်ပါပါဒီနေ့ကဘုန်းကြီးလည်းအဲဒီတော့မှကြာစင်နေရိုက်တယ်ဆိုပြေတော့မှတော့ဒီသေးရိုက်ပါလို့ကြားဘူးပါရဲ့သူကအဲရိုက်တဲ့ခါကာလမှာသူ အသေးမှဘယ်တဲ့ပိုင်းကအလုံးမလုံးတော့ဘူးသားအများဆုံး2လခံမယ်တဲ့ဒါကုလို့မရတော့ဘူးဆိုတော့သူတို့ပြောရတယ်တကားပြဟုတ်လားမှန်ပါပါအဲ့ဒီနေမှာတရားနှလုံးသွင်းအာထုခုရမဲမဲသေးသေးအာထုခုရလို့ရှိတဲ့ပုဂ္ဂိုလ်များကလည်းပဲဒါစောစောကပြောထားရင် ကောင်းမလားဆိုတာစဉ်းစားကြတာဘောတကားပြမှန်ပါပါဘုန်းကြီးအနေအားဖြင့်တော့သဘောကျပါရဲ့အဲဒီမှာအတူတူဆိုရင်စောစောကသိရင်ကောင်းတယ်လို့ဘုန်းကြီးနေတော့သဘောကျမှန်ပါပါ ဒါပဲမဲ့လို့စဉ်းစားရအောင်ပဲလို့ပြောလိုက်လို့ရှိရင်ကိုပြောလိုက်တဲ့စိတ်ဓာတ်တွေကြပြီများများပြန်တော်မူသွားတယ်လို့ငါသူများရှင်ကြမယ်လို့မှားပါပါအဲဘုန်းကြီးကမပြောဘူးနည်းပြည့်ရနေတော့ပြောပါတယ်မှားပါပါဓမ္မတွေကအသွမ်းနိုင်ဆုံးသေးတယ်နဲ့ကုနေကြပါလေရှင်ဗျာဒီနေ့ဟာဒီဘာမှကြောင်းကြောင်းစိတ်ပါနဲ့ဓမ္မတွေလာလည်းနှုတ်မဆက်ပါနဲ့တတိတော်လာတော့မှနှုတ်မဆက်ပါနဲ့တတိတော်မျက်နှာကြည့်ပြီးတော့သိပါတယ်အရှင်ဘုရားသက်သာရင်သက်သာတယ်သက်သာရင်မသက်သာဘူးသိပါတယ် ကိုတရားနဲ့လားကိုနှလုံးသွင်းနေတာကောင်းပါတယ်လို့ခွန်ကြီးကဒီလိုတော့အာသတိပေးစကားပြောပါတယ်ဒါတော့ပဲပြောနိုင်မှန်ပါပါအဲ့တော့ဒါကဒုတိယလောကဒီလိုပဲပြောရတယ်အကယ်၍သူဖြစ်နေတဲ့ယောဂအတိုင်းရှင်ပြနှစ်လနှစ်လတဲ့ပိုးမခံဘူးလို့ဆရာတော်တွေကဆုံးဖြတ်တယ်ခင်ဗျာအရှင်ပြတရားပဲအာထုတ်ပြီးတော့ပြောရင်သူစိတ်ကမကြင်လည်းကြသွားမယ်တခါတည်းကြပါပါခင်ဗျာသဗ္ဗေတ္တာ နာသဗ္ဗေတတအလုံးစုံသတ္တဝါတို့သည်မရဏသောသိခြင်းမှာဗာယံတိကြောက်ကြကုန်၏သတ္တဝါရင်သတ္တဝါရင်ကြောက်တယ်တဲ့ကြောက်နာဂယဟန္တာမကြောက်တာကတော့ယဟန္တာပုဂ္ဂိုလ်ကမကြောက်ဘူးဒီရင်ပုဂ္ဂိုလ်တွေကြောက်တယ်သဗ္ဗေဗာယံတိမစ္ဆုနောသဗ္ဗေအလုံးစုံသတ္တဝါတွေမစ္ဆုနောသိခြင်းမှာဗာယံတိကြောက်ကြကုန်ကြောက်တတ်တယ်ပြီးတော့ကြောက်မလားမကြောက်မလားဘုန်းကြီးလည်းမပြောနိုင်ဘူးမှန်ပါပါ အဲ့ဒါကြောင့်ဘုန်းကြီးတဲ့တဲ့မမတော်ပြောပါဦးဒီလိုသတိပေးစကားတော့ပြောပါတယ်နတ်ပြည်မှာတော့အဲ့ဒီလိုပရိယံနဲ့ပြောလို့မသိဘူးတခါကြီးဟုတ်ပါပြီနော်မှန်ပါပါသူကဥပနိမိတ်တရားချင်းနေကိုယ်တိုင်သိနေတာကိုမှန်ပါပါဥပမာဆိုပါတော့အဲ့ဒီဆရာဝန်ဖြစ်တဲ့ပုဂ္ဂိုလ်မှာဒီယောဂဖြစ်လာလို့အဲ့ဒီအကျိုးအကြောင်းတွေသိရလို့ရှိရင်သူများမပြောပေမဲ့ဆရာဝန်ကသူ့အတူဆုံးဖြတ်တယ်တခါကြီးမှန်ပါပါအဲပရိယံနဲ့တက်ပါပြောလို့မသိဘူး အဲ့ဒါလိုပဲနတ်သူရိကာနိကြတာပုဗ္ဗသမေ၅ပါးထင်တယ်ထင်တော့ပြင်ကခொနည်းအတွင်းပြရတော့မယ်ဆိုပြီးတော့ကြောက်မှာမို့တကားပြီနော်ကြောက်ပါအဲ့ဒီတော့ကိုနမိတ်သူရိကမှားလိုက်တယ်တဲ့ဒီမဲ့တော့ကနတ်ပြသူရိသွားတယ်မင်းကြောက်ကြရမရှိပါဘူးစိုးရင်ကြမရှိပါဘူးမင်းသူဂတိရောက်မှာပါပဲသူဂတိရောက်အောင်တို့ဆူတောင်းပေးမယ်သူဂတိရောက်တဲ့ခါကာလကြတော့လည်းကောင်းသောရာခြင်းတွေရတော့မှာပါပဲကောင်းသောရာခြင်းတွေရပြီးတော့လည်းပဲ ကောင်းကောင်းခိုင်မြဲအောင်အာထုတ်လာမှအာထုတ်နိုင်မှာပါပဲဘာမှစိုးရိမ်ကြံဖြစ်ဘူးသာကောင်းစားဖို့ကြီးပွားဖို့ရပဲဆိုပြီးအားပေးကြတယ်တရားသေးရနော်သိကြပါသူပဲတည်တော့ရောက်ပါစေကောင်းသောရခြင်းရပါစေကောင်းကောင်းခိုင်မြဲဒီရပါစေတဲ့နတ်ပြည်ကမှားလိုက်တယ်တရားသေးနော်မှန်လားပါဒါပြည်တို့လည်းမှားလိုက်တာတော့ဟောဒီကျမ်းတော်မူတဲ့ဆရာတော်ဆရာကြီးတဲ့မှားလိုက်တာပဲတရားသေးရဟုတ်လားမှားလိုက်ပါဗျာနတ်ပြည်ကနေဒီလူပြည်ရောက်လာတာကိုတရားသေးရဟုတ်လားမှန်ပါပါအရင်ဘဝကလားဒီအရင်ကြတဲ့ဘဝကလား အဲလင်းက6ဘုရား10ဘုရားများကွာနေလားဒါတော့မပြောတာဘူးပြောတာနတ်ပြည်ကတော့ရောက်မှုတာပဲတခါပြည်ဟုတ်လားမှန်ပါပါအဲ့တော့သူပဲပြီးတော့ရောက်ပါစေလို့နတ်ပြည်ကမှာလိုက်ကောင်းသောရာရင်ရပါစေကောင်းကောင်းခိုင်နေကြည်ရပါစေဒါလေးတော့သိုးမှတရားလေးဒါကသိကမနာမနာတဲ့ပုဂ္ဂိုလ်ကမြတယ်ဝင်ရဒါပထမဆုံးဟောတာဖြစ်တယ်မှန်ပါပါ သူကတိတော်ရောက်ပါစေသူကတိတော်ရောက်ပါစေကောင်းသောရာခြင်းရပါစေကောင်းသောရာခြင်းရပါစေကောင်းကောင်းခံရတည်ရပါစေကောင်းကောင်းခံရတည်ရပါစေသူကတိတော်ရောက်ပါစေသူကတိတော်ရောက်ပါစေကောင်းသောရာခြင်းရပါစေကောင်းသောရာခြင်းရပါစေကောင်းကောင်းခံရတည်ရပါစေကောင်းကောင်းခံရတည်ရပါစေ သူကတိသို့ရောက်ပါစေသူကတိသို့ရောက်ပါစေကောင်းသောယာရင်ကြပါစေကောင်းသောယာရင်ကြပါစေကောင်းကောင်းခိုင်မြဲတည်ကြပါစေကောင်းကောင်းခိုင်မြဲတည်ကြပါစေကဲသူကရတယ်မဆိုးသောသူကတိသို့ရောက်ပါစေကောင်းသောယာရင်ကြပါစေကောင်းကောင်းခိုင်မြဲတည်ကြပါစေ Thank you. ကောင်းသောရာသီနာပါစေကောင်းသောဆိုင်ရဲ့ဒီနာပါစေသူမင်းတို့ရောက်ပါစေကောင်းသောရာသီနာပါစေကောင်းသောဆိုင်ရဲ့ဒီနာပါစေ လူပြည်ကတော့သေပြီးသူဂတိရောက်တဲ့စာနတ်ပြည်ရောက်တာကိုခေါ်တယ်တဲ့ကားပြန်နော်မှန်ပါပါဗျာနတ်ပြည်ကသေပြီးတော့သူဂတိရောက်တဲ့စာဘာလဲဆိုတော့မြတ်စွာဘုရားဉာဏ်တစ်ပါးကလျှောက်တယ်တကားပြန်နော်မှန်ပါပါအဲ့တော့မြတ်စွာဘုရားကပါဠိတွေမရုပ်ပါဘူးပါဠိရုပ်ကြားနေတော့မှန်သွားနတ်တွေကလူပြစ်တာကိုသူဂတိရောက်တယ်တော့အသိမှပြုတယ်တဲ့တကားပြန်နော်မှန်ပါပါ ဘာကြောင့်လို့ဆိုတော့ညလူပြေရောက်မှဒါနာသီလဘာဝနာကုသိုလ်ကောင်းမှုတွေပွားရမယ်မို့လားတခါသေးရမှန်ပါပါလေဗျာနာပြေရင်ဆိုတော့တခါသေးခွန်ကျွေးခြင်းလို့ဘုန်းကြီးပြင်ခြင်းလို့ရှိပါမလားမရှိပါဗျာမရှိဘူးဘာမှမလုံးနိုင်ဘူးသွန်လူကျင်လို့လည်းမလူနိုင်ဘူးသင်္ဃလူကျင်လို့လည်းမလူနိုင်ဘူးတခါသေးရဟုတ်လားမှန်ပါပါလေဗျာအဲနာပြေမှာဒါနာသီလဘာဝနာတွေကျင့်သုံးဖို့ရအခွင့်အရေးမရဘူးတဲ့လူပြေမှာတော့ ကုသိုလ်ကောင်းမှုတွေပြုဖို့လွယ်တယ်မို့လားတခါသေးရလွယ်ပါပါဗျာအဲဒါကြောင့်လူပြေရောက်ပြီးတော့ဒါနပိဋကဘာဝနာကုသိုလ်ကောင်းမှုတွေပြုလို့ရှိရင်အဲဒီကုသိုလ်ကောင်းမှုတွေကအကျိုးပေးပြီးနတ်ပြည်မှာကြီးပွားချမ်းသာမှာကိုတခါသေးရနော်မှန်ပါပါဗျာဒါသေးတော့ကြီးပွားရေးလုပ်ငန်းတွေရှိတယ်မို့လားရှိပါဗျာအဲဒီလုပ်ငန်းတွေတော့ကြီးပွားရေးလုပ်ငန်းဆိုတာတချို့တော့အိမ်နေမဲ့ရှိပါတယ်တချို့အိမ်မဟုတ်ဘူးပြီးတာမဲ့ဟိုမှာဈေးထွက်ရတယ်ဆိုဈေးရပါတယ်မှာဆိုင်ရှိတယ်မို့လားမှန်ပါပါဗျာအဲဒီကရောင်းဝယ်လို့အမြတ်ဆုံးရလို့ရှိရင်အိမ်မှာ ဒါကိုလိုရှိတာတွေဝယ်ချမိသုံးဆောင်နေတယ်မို့လားတခါသေးရ။သုံးဆောင်နိုင်ပါဗျာ။ဟိုကရောင်းဝယ်တွေကြီးပွားလေးလေးကိုအိမ်မှာဖုန်းဖြူဖြူရှိတွေတွေပေါ်တခါသေးရနော်။မှန်ပါပါဗျာ။အဲ့တော့ကိုရောင်းဝယ်လောက်ကံပြီးတော့နေအဲ့ဒီဆိုင်လေးတွေအလုပ်ဌာနလေးတွေဟာอืมအာကိုးစရာမဟုတ်လားတခါသေး။အာကိုးစရာအဲ့ဒါလိုပဲနတ်ပြည်ကဒုပြည်ရောက်လာရင်အာကိုးစရာကြီးတဲ့။ဒုပြည်ရောက်ပြီးတော့ကုသိုလ်ကောင်းမှုတွေပြု။ အလူသက်တမ်းကုန်တဲ့ခါနာပြေပြန်ရောက်ကုသိုလ်ကောင်းမှုရအကျိုးပေးတော်ဟိုမှာသိကြီးပွားချမ်းသာတာဘောရတကားပြရနော်မှန်ပါပါအဲ့ဒါကြောင့်နဲ့သူပတိဆိုရောက်ပါစေဆိုတာကလူပြေရောက်ပါစေလို့လူဘဝရပါစေလို့ဆိုတယ်တဲ့တကားပြနော်မှန်ပါပါအဲလူဘဝရလည်းပဲကံကောင်းသောရခြင်းဆိုတာကလည်းပဲလောကမှာတော့ကောင်းသောရခြင်းအများကြီးပေါ့ဟုတ်လားမှန်ပါပါဒီမွေစသည်တွေဒါမဲ့ပစ္စည်းတွေလည်းအများကြီးရှိတယ်တက်ရှိပစ္စည်းတွေလည်းပဲဒီနောက်ပဲစသည်တွေအများကြီးရှိတာပေါ့တကားပြရနော်မှန်ပါပါ အဲ့ဒါတွေနဲ့အကောင်းဆုံးကဘာတော့ဆိုလို့ရှိရင်ဘုရားတရားသံဃာယရဏသုံးပါးယုံကြည်တဲ့သရာတရားတဲ့အဲ့ဒီသရာတရားရတာအကောင်းဆုံးတဲ့တရားပြနော်မှန်ပါပါလို့ဗျာဘာကြောင့်ကောင်းလို့ဆိုသရာတရားရှိမှကုသိုလ်ကောင်းမှုတွေပွားမယ်မို့လားတရားပြရပွားနိုင်ပါလို့ဗျာဘုရားကိုယုံကြည်မှဘုရားကိုယုံကြည်မှသံဃာကိုယုံကြည်မှကုသိုလ်ကံအကုသိုလ်ကံကိုယုံကြည်မှကုသိုလ်ကောင်းမှုတွေပွားမယ်မို့လားပွားနိုင်ပါဘူး အဲဒါကြောင့်ကောင်းသောရခြင်းတဲ့ကောင်းသောရခြင်းရပါစေဆိုတာသရာတရားနဲ့ပြည့်စုံပါစေလို့ဆိုလိုတဲ့တကားပြရနော်မှန်ပါပါဗျာအဲကောင်းသောရခြင်းရပြီးတော့ကောင်းကောင်းခိုင်မြဲတည်တတ်ပါစေဆိုတာဘာလို့ဆိုအဲ့ဒီသရာတရားတွေခိုင်မြဲပါစေခိုင်မြဲအောင်ကျင့်ခဲ့ပါလို့ဆိုလိုပါတဲ့တကားပြရနော်မှန်ပါပါဗျာသရာတရားခိုင်မြဲတာကဘယ်ရောက်တော့ဆိုအောက်ဖြစ်ဆုံးအပြင်သောတာပတ္တိမေဖို့ရောက်မှာသရာတရားခိုင်မြဲတဲ့တကားပြရနော်မှန်ပါပါ ဗုဒ္ဓေဝိသဗ္ဗာရိဏသမနာရတောဗုဒ္ဓေမြတ်စွာဘုရားနဲ့ဝိသဗ္ဗာရိဏညာနှင့်သက်ဝင်၍ယုံကြည်သောတရားတရားနဲ့သမနာရတောပြည့်စုံသည်တဲ့သောတာပန်ဖြစ်လို့ရှိရင်ဘုရားတရားသံဃာယရဏသုံးပါးယုံကြည်မှုဘယ်တော့မှမပြတ်တော့ဘူးတဲ့ကားပြနော်မှန်ပါပါဗျာဒီဘဝလည်းမပြတ်ဘူးနောက်ဘဝလည်းမပြတ်ဘူးအဲ့ဒါခိုင်မြဲသွားတယ်တဲ့အဲ့ဒါကြောင့် ရာဇာခိုင်မြဲပါစေဆိုတာကသောတာပန်ဖြစ်အောင်အထုတ်ခဲ့ပါလို့ဆိုတာကိုတရားစီရနော်မှန်ပါပါဗျာအဲ့ဒါအခုဉာဏပရိသတ်တွေအားလုံးနဲ့လည်းဆိုင်ပါတယ်တရားစီရနော်ဆိုင်ပါတယ်ဗျာဒီဉာဏမူစားတဲ့ဆရာတော်ဘုရားကြီးနဲ့လည်းဆိုင်ပါတယ်ဟုတ်လားမှန်ပါပါအဲဆရာတော်ဘုရားကြီးကတော့ဆိုင်မှပြီးတော့စောစောကတည်းကအဲလူပြေရောက်လူပြည့်လာပြီးတော့ယဟန်လည်းပြည့်တရားကြတွေပြည့်စုံလာတယ်မဟုတ်လားတရားစီရပြည့်စုံသွားပါပါ သရာတရားတွေပြည့်စုံတဲ့ပြင်အဲဒီသရာတရားခိုင်မြဲအောင်လို့ခန့်ငင်ငယ်ကလေးကစပြီးတရားထုတ်တယ်တခါပြီးဟုတ်လားမှန်ပါပါဘုန်းကြီးဒီနည်းတွေအားထုတ်ပါတယ်နောက်ဆုံးမှာတော့တတိထာနည်းအားထုတ်ပြီးတော့သူကသူအားရပါတယ်တခါပြင်နော်မှန်ပါပါဗျာအားရယုံမကဘူးသူနဲ့စတဲ့ပုံကိုယ်တွေဒီတရားအားထုတ်ပြအောင်မနာတိုက်တွန်းပါတယ်တခါပြင်နော်တိုက်တွန်းပါဗျာတချို့တချို့သူနဲ့စတဲ့တရားဓမ္မတွေကတရားတွေသိစိတ်မဝင်စားဘူးအဲ့ဒါဒီဆရာတော်ကြီးကမ ခဏခဏတိုက်တွန်းတာနောက်အာထုပ်တွေကိုတခါသိရဟုတ်လားမှန်ပါပါဗျာအာထုပ်တဲ့ခါကာလကြတော့လည်းအဲ့ဒီတခါတွေကလည်းပါရမီရှိတဲ့တခါတွေပါပဲမှန်ပါပါပါရမီရှိတဲ့ဓမ္မတွေပဲအမြဲတမ်းဝမ်းမြောက်ဝမ်းသာဖြစ်ကြပါတဲ့တခါသိရဟုတ်လားဖြစ်ကြပါဗျာခဏကျေးဇူးများတယ်နဲတာမဟုတ်ဘူးဟောဒီဆရာတော်ဖရာတိုက်တွန်းလို့ဘုန်းကြီးတို့သာသနာ့ရေးသာအာထုပ်သောတာတွေကိုမနည်းဘူးရှိတဲ့တခါသိရမှန်ပါပါဗျာအမြဲတမ်းကျေးဇူးများပါတယ်အဲ့ဒီတော့ဒီဆရာတော်ဖရာကြီးကတော့ နတ်ပြည်မှာလိုက်တဲ့မှာရန်သုံးကိုအကုန်ပြည့်စုံပြီတခါတည်းကနော်ပြည့်စုံသွားပါလားဗျာသူပဲတည်တော့ရောက်ပါစေဆိုတော့လူပြည့်လာတာမဟုတ်လားမှန်ပါပါကောင်းသောရရင်ရပါစေဆိုတော့ဘုရားသာသနာယုံကြည်တဲ့တရားတရားကိုတခါတည်းနော်မှန်ပါပါရသောနာယုံကြည်လို့ယဟန်ဖြစ်ဟုတ်လားယဟန်တရားတွေကျင့်သုံးအားထုတ်သရတရားနဲ့ပြည့်စုံလို့မို့လားပြည့်စုံလို့ပါအဲပြီးတော့အဲ့ဒီသရတရားခိုင်မြဲပါစေဆိုတဲ့အတိုင်းသူတတိပဌာန်တရားတွေပွားများအားထုတ်ပြီးတော့သူ့ဟာလည်းသူ ရာတရားထိုင်နေပြီဆိုတာသူကသူလည်းပဲယုံကြည်စိတ်ချပါတယ်တခါပြရနော်ယုံကြည်စိတ်ချပါဘုန်းကြီးတို့ကလည်းယုံကြည်စိတ်ချပါတယ်မှန်ပါပါဆရာတော်နဲ့ပတ်သက်ပြီးအမှန်ကိုခိုင်နေဖြစ်ပါတယ်အဲကြောင့်မို့အဲဒီသူကပြီးတော့ရောက်ပါစေကောင်းသောရရင်ရပါစေကောင်းကောင်းခိုင်နေဒီရမှာစေဆိုတဲ့လက်ပြမှာလိုက်တဲ့မှာမာရနဲ့သုံးခုလည်းကောင်းကောင်းပြည့်စုံတယ်တခါပြရနော်ပြည့်စုံပါဗျာအခုသောင်းမုံလာဆို၃ရက်နေကပြန်တော်မူသားတယ်ဆိုတော့ ဉာဏ်တော်မူသီးတဲ့တရားရင်နဲ့အရှိတရားတို့မတိုးလို့ရှိရင်လည်းပဲနတ်ပြည်ကတော့ရောက်ပြီတကားပြည့်နော်ရောက်သွားပါပြီဗျာရောက်သွားတော့ဟိုမှာအရင်ကမှားလိုက်တဲ့နတ်သားတွေနတ်သမီးတွေမိတ်ဆွေတွေနဲ့တွေ့နေပြီတကားပြည့်နော်မှန်ပါပါတွေ့နေတော့အဲ့ဒီမှာအဲအဝေးကပြန်လာတဲ့မိတ်ဆွေနှုတ်ဆက်ပွဲတွေပါလေခုနေကျင်းပနေမှာဘောတကားပြည့်ရမှန်ပါပါဗျာခွန်ကြီးတို့မှာသတိမှာရပါမလားဟင် ဟုတ်လားဘုန်းကြီးတို့ဒီကသက်ဆိုင်ရာဖြစ်တဲ့တရားဓမ္မတွေကတော့တချို့ကလွန်နေတယ်တရားသေးရနော်လွန်နေကြပါဒီနေရာဝဥစ္စာနာသတိဟောတဲ့နေရာတချို့လည်းမျက်ရည်တွေကြားတယ်လို့ကြားတယ်ဟုတ်လားမှန်ပါပါအဲဒီဒီကကမျက်ရည်တွေကြားနေလားတရားသေးရဟုတ်လားမှန်ပါပါဒါတော့ဆရာကြီးကတော့ဟောမမိတ်ဆွေတွေနဲ့တွေ့တော့ဟုတ်လားယုံယုံရှင်ရှင်ဖြစ်နေခြင်းနဲ့နေမဲ့တရားသေးရနော်မှန်ပါပါဗျာအဲနောက်တစ်ခုကနတ်ပြည်ရောက်သွားတဲ့အခါကာလကြတော့နတ်ပြည်မှာကသံသာနဲ့ပြည့်စုံတော့က တရားတွေကပေါ်လွင်တဲ့တရားသေးရဟုတ်လားမှန်ပါပါတသာတသာသုခိနောဓမ္မပရာပလွန်တိသာရတောနဘဝနပြေလောက၌သုခိနောချမ်းသာနဲ့ပြည့်စုံသည့်ပြေဝါချမ်းသာနဲ့ပြည့်စုံသောတသာသာသတောပုဂ္ဂိုလ်အားဓမ္မပရာတရားစုတော်သည်သူပြေကနှလုံးသွင်းအထောက်ကြသောတရားစုတော်သည်ပါလွန်တိပေါ်လွင်ကြလေကုန်၏လူပြင်မှာတော့တရားတွေကမနာအထုတ်ယူရတယ်ကိုတရားပြန်နော်မှန်ပါပါဗျာနားပြေကြတော့ ကိုယ်ချမ်းသာရဲ့စိတ်ချမ်းသာရဲ့ပြည့်စုံနေတဲ့အခါကာလမိမိတို့ပြေးကပြေးဘဝကလူပြည်ကနှလုံးသွင်းခဲ့တဲ့တရားတွေဟာတခါလဲအထင်ရှားပေါ်လာတယ်တဲ့တခါပြေးဟုတ်လားမှန်ပါပါပေါ်လာတဲ့အခါဘာဖြစ်တုံးသတန်တော့ဘိခွေသတုပ္ပါတော့ဘိခွေရဟန်းတို့သတုပ္ပါတော့မိမိအားထုတ်ခဲ့တဲ့တရားကိုသတိရခြင်းနဲ့တန်တော့နှေးတော့နှေးရသေးသည်မိမိအားထုတ်ခဲ့တဲ့တရားလေးငါဒီတရားအားထုတ်ခဲ့တာပဲလို့ပြန်သတိရတာလေးကနောက်ကျရင်ကြမယ်တဲ့ မှန်ပါဘူးအထသောတာတော်ခိပံဝိသေသဂာမိဟောတိအထစင်စင်အခြင်းသောကသောတာတော်ထိုသတ္တဝါသည်ခိပံရေဝနှင်းမြန်သာသာလျှင်ဝိသေသာဘာဂီတရားတို့ကိုရခြင်းဖို့ရှိသည်ဟောတိဖြစ်၏အဲဒီလိုလူကြီးကအာထုတ်ခဲ့တဲ့တရားလေးလည်းပြန်တရိရလိုက်မယ်ဆိုလို့ရှိရင်တဲ့တရားသူတိုးတက်ရဖို့ရာကတော့ မနှေးဘူးတဲ့တကားစီဟုတ်လားမှန်ပါပါဗျာအဲသတိရတာကသာနောက်ကြရင်ကြမယ်တဲ့သတိရတာနဲ့တပြိုင်တည်းတရားထုကတက်သွားတယ်တကားစီကမှန်ပါပါဘုန်းကြီးတို့တရားတရားထုဆိုတဲ့ပုဂ္ဂိုလ်သိအားရကြကောင်းတာမှန်ပါပါဒီဘဝကနေပြီးတရားထုမရနိုင်ဘူးတော့တကားစီဒီကအထုဆိုတဲ့တရားလေးတွေဟိုရောက်လို့ရှိရင်ဖြင့်ဒီတရားတွေကပြန်ပေါ်လာမှာပေါ်လာပါအဲတရားပေါ်လာလို့ရှိရင်တခါလဲတရားထုတွေတခါသေးတော့မှမညာဖုန်ညာတွေတခါလဲရောက်သွားမယ်တကားစီဟုတ်လားမှန်ပါပါညသာဘုရားလက်ထက်တော်ခါလာတော့ ဂောတိကာဆိုတဲ့ဘာဆိုရင်မင်းမျိုးသမီးတယောက်သိတယ်တကားပြီနော်မှန်ပါပါဂောတိကာဆိုတဲ့မျိုးသမီးကသူကုသိုလ်ကောင်းမှုတွေပြုပြီးတရားတွေလည်းနှုံးအားထုတ်ပြီးတော့အမျိုးသမီးဘဝလည်းညုံမုန်းဆက်ဆုံးပြီးတော့သူ့တွေသွားတဲ့အခါကာလကြာတော့နတ်ပြည်ရောက်ဗျာမင်းရဲ့သားဖြစ်တယ်တဲ့တကားဆရာဟုတ်လားမှန်ပါပါနတ်သားဖြစ်တယ်နတ်သမီးမဟုတ်ဘူးဟုတ်လားမှန်ပါပါဘောဘကလို့ခေါ်တယ်တဲ့အဲဒီဘောဘကခေါ်တဲ့နတ်သားကတနေ့သောအခါကာလကြာတော့ သူထံလာပြီးတော့ကကြပြကြတဲ့နတ်ပြည်မှာလည်းပဲဒီလိုကပြတဲ့နတ်ပြည်စီသေးတယ်တကားပြဟုတ်လားပြပါဘူးလူပြည်မှာသဘင်တွေကနေပြီးတော့အဲဒီပြည်စည်းစည်းတဲ့ပုဂ္ဂိုလ်တွေယာရုဌာနနေရာရှိတဲ့ပုဂ္ဂိုလ်တွေဝယ်ရီလာနေကြလို့ရှိရင်ကကြပြရတယ်ရှိဘူးလားရှိပါဗျာအမှန်ပြရတယ်သူစားသူတို့လည်းပိုက်ဆံတွေသိကြတယ်ဟုတ်လားမှန်ပါပါအဆိုးကြော်တွေပါရင်ကတခါဆိုရင်ဘယ်လောက်ရလဲအများကြီးရပါအဲအများကြီးဘယ်လောက်တော့မကြောက်ဘူးလားကြောက်ဘူးပါ ဘုန်းကြီးကသိမကြဘူးလို့မေးကြည့်ရတာဘုသူကရအောင်မေးကြည့်ရတဲရတယ်လို့ပြောတယ်သူတို့ရပါဘုန်းကြီးတို့တရားဟောတာမောနေသိမရအောင်ဟုတ်လားသိမရဘူးသူတို့သိရတယ်လို့ပြောတယ်အဲ့တော့သူတို့ကလည်းကြိုးစားပြီးတော့ကကြပြကြဒီလိုလုပ်ရနတ်ပြည်မှာလည်းပဲအဲ့ဒီခန္ဓာဘာနာတိဆိုတာရှိတယ်တခါပြဟုတ်လားသတုမာယနာဝင်ခန္ဓာဘာနာတိကတာဝိနာနာတိထံသွားပြီးတော့ပွဲလန်းကျင်းပသူတို့ကကပြကြရတယ် အဲ့ဒီမှာဘာသူ့ရရတယ်တော့ပြောတာဘူးသူတို့လည်းရပါလိမ့်မယ်သူတော့ရမှလည်းသူပါတယ်သူကတာရဲပေတွေကဘာသူ့ရရတယ်လို့ဒီဘက်တော့မပါဘူးရမှာပါပဲရလို့ကြိုးစားတာမရရင်ဘယ်ကြိုးစားလိမ့်မှာတော့အဲ့တော့အဲ့ဒီတော့ကားကြတဲ့ထဲမှာနတ်သား၃ယောက်သူကတွေ့ရဲ့တဲ့ဒီနတ်သားတွေကသူများနဲ့မတူလှရတာအယောင်ဆင်းနေတဲ့တကိုးတည်းပဲအယောင်ဆင်းနေတဲ့တောက်ပရတာထူးတာဒီနေ့နတ်တွေနဲ့မတူဘူး ဒီနတ်တွေဘယ်ကလာတာပါလိမ့်တော့လို့အဲဒီဂောဝကနာသာစဉ်းစားလိုက်တယ်ပါလာပါနတ်ဆိုတော့နတ်ကသူကအသိဉာဏ်ရှိတာဟုတ်တကားပြဟုတ်လားပါလာပါဗျာလူလိုမဟုတ်လူတော့စဉ်းစားစဉ်းစားရုံနဲ့မှပဲရှေ့မသွားဘူးဒီလိုမဲ့အဲသူဘယ်ကလာပါလိမ့်စဉ်းစားဘယ်မှမသွားဘယ်ကလာပါလိမ့်ဒီရင်ကြားတာပဲရှေ့မသွားတော့နတ်ကတော့သူကသိတယ်တကားပြဟုတ်လားပါလာပါအင်းရှေ့ကပြီးနတ်သား၃ယောက်ဟာမြတ်စွာဘုရားသာသနာကရားနေပါလား ရဟန်းသုံးပါးတဲ့ဒါဆိုအမှန်ပါပါအောင်မယ်ရဟန်းနေဆိုတော့ဘယ်ကရဟန်းနေပါလိမ့်နော်ဆိုတော့တော့သူကိုယ်ကိုယ်နေတဲ့ရဟန်းနေဆိုကိုတခါပြဟုတ်လားမှန်ပါပါသူကိုယ်ကိုယ်နေတဲ့ရဟန်းနေဘုရားကသူကအမျိုးသမီးဂေါတိကာတဲ့အဲဒီရဟန်းတွေကအဲဒီဂေါတိကာကိုယ်ကိုယ်နေတဲ့ဆရာတွေကိုတခါပြဟုတ်လားမှန်ပါပါဆရာတွေအဲဒီတော့သူကအင်းဒီလိုဆိုလို့ရှိရင်ငါကိုယ်ကိုယ်နေတဲ့ကိုတော်တွေပါလားဒီကိုတော်တွေအခု သူတို့နတ်ပြည်ရောက်တဲ့ခါကလာသူတို့ကအောက်တန်းကျနေပြီအမှန်စင်စစ်တော့ဟိုတုန်းကသူတို့ကအထက်တန်းကရဟန်းဖြစ်နေနေလာတယ်တရားတွေလည်းကျင့်လာတယ်ငါလည်းအများကြီးသားစရာကောင်းတယ်အခုငါခြေတုန်းကမိမဖြစ်လေရဲ့မျိုးသမီးဖြစ်တယ်နဲ့အခုနတ်သားဖြစ်နတ်သားဖြစ်တော့လေကြားမင်းရဲ့သားဖြစ်ရသူတို့မှာတော့ဒါဝင်နတ်ပြည်ရဲ့အစေကံသာကြည်တဲ့နာမျိုးဖြစ်တယ်ဘာကြောင့်ဒီနတ်ပြည်မိမိရော့ရော့နေပါလိမ့်မလို့ ကြစဉ်းစားတော့ဒီနေ့ဒီလေညနေတော့မဟုတ်သေးတော့ကသူတို့ရဟန်းနေဇာနေပါလေရလာတဲ့ပုဂ္ဂိုလ်တွေဆိုဖို့တကားသေးရမှန်ပါပါဗျာဇာရတဲ့ပုဂ္ဂိုလ်ဆိုတော့ယမတိသွားရမှာဒါပေမဲ့လို့နိကံတိကံဟူတွေရှိတယ်တဲ့သူတို့ကအဲ့ဒီဘုံမှာသူတို့မှာရဲ့ဘုံမှာသူတို့ကအကျဉ်းများစွာဖြစ်ဘူးတော့ဒီဘွာလေးသားရနေတယ်ဆိုတော့ဘုရားတရားမှန်ပါပါကိုဖြစ်တဲ့နေရာလေးနဲ့သိသွားရတယ်တခါသိပဲကတော့ငါဘောပါ ရန်ကုန်ကပဲမှန်ပါပါရန်ကုန်ဆိုတော့တော်သေးရဲ့သူ့တော်ရကလေရန်ကုန်ရောက်ပြီးတော့နေမယ်ကိုရကလေးကိုစိတ်ကကောင်းတယ်လို့စိတ်ထင်တယ်သူကထင်ရပါပဲထင်တယ်ကိုရတော့ရန်ကုန်မပြောကြမကောင်းဘူးလို့ထင်တယ်မှန်ပါပါဒါကဘုန်းကြီးတို့ရတာဒကမာကြီးပြောင်းဟုတ်လားသူကပါပဲသူမျိုးတော့မျိုးမျိုးလေးတစ်ခုကပါပဲအဲအစင်သားတော့မနိုင်ပါဘူးမှန်ပါပါရန်ကုန်မှာရောက်ဘုန်းကြီးစီလာဒကမာကြီးကြောင်းတယ်မလားပါပဲလားဆိုတော့ဒီလိုကဘုရားတဲ့ ကိုယ်ရမဟုတ်တော့ဘယ်မှမသွားဘူးပြရတယ်ဟုတ်ပါဘူးဒီမှာကြသူ့ရကရန်ကုန်လုံးမကောင်းဘူးလို့သူထင်တာကိုသူကအဲ့ဒီတော့ကိုယ်ရကလေးကကိုယ်သာယောပြင်လို့ရှိတယ်တခါပြဟုတ်လားရှိပါဘူးဒီနာတိကလည်းအဲ့ဒီသတုမာရင်းမှာသူတို့ပြဘူးတော့ဒီနာဘုံကသူကသာယာမှုလေးရှိနေတာကိုရှိနေတော့ဟိုဇန်တွေကရှိပေမဲ့လို့သာယာမှုရှိတော့သာယာမှုရှိရဘဝဆိုတာဖြစ်တယ်တခါသေးတာကြောက်ကြမှန်ကောင်းတယ်သာယာမှုသိကြောက်ကြကောင်းတယ်ဟုတ်ပါပါဟောကြရင်ဒီထဲမှာဟိုတင်းပါလဲဟောဘဝဘဝဒီဗာရတုတ်တန်တရားတွေကနေပြီးတော့ ဝန်တို့ဝန်ဖို့ယူတဲ့စာဒီဥစ္စာတွေသူကအမှန်ကြောက်ကြကောင်းတာတွေအဲဒီတော့ဘောဘကနတ်သားကသတိပေးတယ်သင်တို့ဟာတဲ့ခြေတုံးကမြတ်စွာဘုရားရဲ့သာသနာတော်မှာယဟန်ပြုပြီးတော့ယဟန်တရားတွေကျင့်သုံးလာပါလေနဲ့ဘာဖြစ်လို့ဒီလောက်ယုံညံ့တဲ့နာမျိုးသိရတယ်လဲငါသေဘဝတုန်းကသင်တို့ရဲ့အလို့အကျွေး သွန်းသွန်းစပြီးတော့လှုပ်ကျွေးလူရနေတဲ့အမျိုးသမီးဖြစ်ပါလေငါမှတရားမင်းရဲ့သားတော်နာသားဖြစ်ရတယ်သင်တို့ဟာရှင်းတော့ကမြတ်စွာဘုရားရဲ့အဆုံးအမတွေနားထောင်ပြီးတော့ကျင့်သုံးနေပါလေနဲ့ဘယ်ဘက်မြတ်မျက်နှာလှည့်ပြီးကျင့်လာကြတော့ဟိုမန္တာဘုရားကြီးမှန်ပါပါတကယ်ဆိုတော့တကယ်လေမြင့်မြတ်တဲ့ဘဝရအောင်မြင့်မြတ်တဲ့တရားတွေအာထုလာမှာဘုရားတရားတွေနဲ့ကြောင်းမြန်ဘယ်ဘက်မြတ်လှည့်ပြီးတော့မြတ်အာထုလာပါလိမ့်မလို့ ဒီလိုကိုတခါဆိုဟုတ်လားအဲ့တော့ပြည့်တယ်တော့မနာသားတွေရတယ်စဉ်းစားတယ်အေးဒီတို့ကလာပြီးကကြတာသူတွေလက်တွေရမှာရှင်းမရမှာဘယ်နဲ့တို့မန်းနေပါလဲနော်ဒီနာသားဘယ်နဲ့နာသားပါလိမ့်မလို့သူတို့စဉ်းစားလိုက်တဲ့ခါကျတော့ပေါ်လာအောင်မယ်ကြားမဟုတ်ဒီနာသားတို့ရှင်းတော့ကပန်းပန်းနေပြုစုနေတဲ့အမျိုးသမီးဒကမပါလားပြီးတော့တို့ကလည်းရဟန်းနေပါလားဇန်တရားတွေလည်းတို့ရလာတာပါလားတဲ့ ဇန်တရားတွေရလာပါလားလို့သတိရတာနဲ့အဲဒီကနာသားတယောက်ကတခါတည်းချက်ချင်းဇန်တွေရလာတာကိုတခါသိရမှန်ပါပါဆရာဇန်တွေပြန်ပေါ်လာဇန်တွေရပြီးနှလုံးသွင်းတဲ့တော့တခါတည်းအနာဂံဖြစ်သွားတယ်တခါသိရမှန်ပါပါအဲအနာဂံဖြစ်သွားတော့သူတို့ရှိတယ်မဲ့အဲဒီမာကြီးချက်ချင်းဖြစ်သွားတာဒီမာကြီးဖြစ်ပြီးတော့ဒါဝိနတ်တွေရဲ့ခေါင်းပေါ်ကနေပြီးတော့ ဟာဇမတိကိုခါသွားတာကိုတခါသိရမှန်ပါပါဇာမင်းကသိအားကြတာဩမြတ်စွာဘုရားသာသနာသိကောင်းတာပဲမြတ်စွာဘုရားသာသနာတွင်မှာရဟန်းပြုတရားတွေအားထုတ်လာလို့အခုတော့သတိပေးလိုက်တာနဲ့ပဲတခါလဲဇာနေလည်းရဇာရရုံမကောက်ဇင်မာကြီးကြီးတို့အချက်တောင်ပြတ်သွားပြီသိအားရတယ်တခါသိဟုတ်လားမှန်ပါပါအဲဒီလိုပဲအခုဆရာတော်ဘုရားကြီးကလည်းပဲအဲဝေလနာမူကနီးဝေလနာမူကနီးမှာတရားတွေအားထုတ်သွားလို့ တရားတွေတိုးတက်သွားမယ်ဆိုတော့တိုးတက်သွားနိုင်တယ်တကားကြီးอ่ะနော်မှန်ပါပါတကယ်၍မတိုးတက်စေကမူအခုနေခါကာလနတ်ပြည်ရောက်တော့ဟာဒုက္ခနတ်ပြည်ဒုက္ခနဲ့ပြည်စုံတာတရားတွေကပေါ်လွင်တယ်ပေါ်လွင်တဲ့ခါကာလမိမိစေအားထုတ်ခဲ့တဲ့ပฏิပဒါတရားတွေသတိရမှာပေါ့တကားကြီးอ่ะဟုတ်လားမှန်ပါပါဗျာအဲဒီတော့သတိရတဲ့ခါကာလကျတော့ ိဗ္ဗာမေဝလျှင်ညာစွာသာလျှင်ဝိသေသဘာကြီးထူသောအဖို့ရှိပြီးဟောဒီဒီထူသောတရားတွေရမယ်တဲ့တရားပြောဟုတ်လားမှန်ပါပါဓမ္မတော်ကသောတာပတ္တိမေဖို့အဲရထားတယ်ဆိုတော့ဘုန်းကြီးတို့ယုံကြည်ပါတယ်အဲဒီတော့သရကအနာကယဟနာလည်းဖြစ်သွားနိုင်တယ်တရားပြောဟုတ်လားဖြစ်နိုင်ပါဗျာဒီရောက်ပြီးတော့အဲဒီလိုလည်းဖြစ်သွားတယ်အဲဒီတော့မသိရင်လည်းပဲအခုနေခါကာလမှာတော့နာမိတ်ဆွေတွေကမေးကြမှာပေါ့တရားပြောဘယ်နဲ့လဲဖြစ်ဖြစ်တွေ့ဘယ်နဲ့တော့ ဟုတ်လားနာသားတွေမေးပုံနာသမီးတွေမေးပုံတော့ဘယ်နဲ့မေးမလဲမပြောတာဘူးသူကမင်းလည်းတကားပြဟုတ်လားမေးပါပါအဲမင်းလည်းလေသူကတိရောက်ခဲ့တာဟုတ်ကဲ့လားဟာရောက်ပါပဲကွာသူကတိအဲသူကတိရောက်တော့ဘယ်ရောက်ခဲ့တော့ဗမာပြည်ဘောတကားပြဟုတ်လားမှန်ပါပါဗမာပြည်ရောက်တော့ဘယ်ရောက်တော့ဆိုလို့ရှိရင်သူကမန္တလေးဇာတိကိုတကားပြဟုတ်လားပါအဲမန္တလေးမန္တလေးမြို့မှာသူဖြစ်တယ် အဲပြီးတော့ကောင်းသောရခြင်းတွေရခဲ့ရလားရပါတယ်မြတ်စွာဘုရားသာသနာတော်မှာသရာပြားကြီးကောင်းသောရကောင်းသောရလို့ယဟန်ပြုယဟန်ပြုလို့တခါလဲယဟန်တရားကြီးကျင့်သုံးအားထုတ်လာခဲ့တယ်ပြီးတော့သရာပြားအဲ့ဒီကောင်းသောရခြင်းတွေထိုင်မြဲခဲ့ပါရဲ့လားဘယ်နဲ့တော့ဟာထိုင်မြဲပါလေကွာသိချပါတယ်ပြောမှတခါစီဟုတ်လားဟုတ်ပါလားဟိုမှာတခါကျူးကျူးနဲ့နေကြမှာပေါ့တခါသေးရဟုတ်လားဟုတ်ပါဗျာอืมမနာအားရစရာကောင်းပါလေ အဲ့ဒါဒီနေ့တုန်းကဟောတော်တဲ့တရားတွေဒီကသိရဟုတ်လားမှန်ပါပါအဲမိကုန်းချုပ်နေတယ်ဒီမှာဒါနောဘိက္ခုတုပ်ပါတော့အဲဒီတော့ဒီလောက်ထားရအောင်ဆိုပြည့်လျှောက်ပြီးတော့ဟောဥဇာနာဇောတိဟောတော်တဲ့တမန်တော်၅ခုတဲ့အဲ့ဒါကတော့ခေါင်းကပြောတာဒီလေပါတော်တော့ပါသွားတယ်ဒီကသိရနော်မှန်ပါပါဗျာကလေးသူငယ်တွေမြင်ရလို့ရှိရင်လည်းဒီနေ့ကြလို့ရှိရင်တို့ဒီလိုကလေးသူငယ်သိရဥမာပဲစဉ်းစားပြီးတော့ ဒီလေသူငယ်မဖြစ်ခင်ကစောစောကတည်းကတရားတွေကြိုးစားအထုတ်ဖို့ကိုတခါပြရနော်မှန်ပါပါတခါကဆရာတော်ကြီးတစ်ပါးကညင်းညူဘူးတယ်ဘယ်နဲ့ညင်းညူလို့ဆိုဩတို့ကြီးကြီးတဲ့ဒီနေ့ကျရင်ပြန်တော်မူရမယ်ပြန်တော်မူပြီးတော့လူဖြစ်လို့ရှိရင်ဟောဒီလိုကလေးလေးငယ်ငယ်လေးပြအောင်ပါတဲ့ဖြစ်ပြီလို့တခါသိသိပါဘူးအဲဒီလေးလေးဟိုဘက်မဆောင်နိုင်ဒီဘက်မဆောင်နိုင် ဟုတ်လားမိဘတွေကနို့ရိုးတိုက်ကျွေးမှပြုပြင်ပေးမှသူချမ်းသာရရမှာဘုရားကလေမှန်ပါပါဗျာအဲဒီကလေးလေးဖြစ်ပြီးတော့လဲသူကသာလည်းသင်ရအောင်မှာဘုရားကလေမှန်ပါပါဖြစ်ပညာတွေကမပေါ်သေးပါဘူးဖြစ်တုန်းကတော့မှန်ပါပါကာကြီးခါဝေးတွေသင်ရမှာဘုရားကလေမှန်ပါပါကိုစေးကအရင်ဘုရားကဆိုရင်သူသာဝေကျမ်းကန္တဆရာတော်ကြီးမဟုတ်လားမှန်ပါပါပညာဆိုတာမေ့တယ်ကလေမှန်ပါပါမေ့ကုန်တာပဲအဲ့ဒါမေ့တော့သူကာကြီးခါဝေးတွေသတ်ပြန်အောင်မယ်တဲ့ဒီစာတွေသတ်ပြန်အောင် ကညှဉ်းညူတာကိုတခါသိရမှန်ပါပါညှဉ်းညူစရာကောင်းတယ်အဲဒီတော့ဒုက္ခတွေမရောက်အောင်လို့စောစောကပဲအထုတ်ကြပါလို့ဒါကိုဒီနေ့ကဥဇနာသာဒီဟောတာတွေမှာပါပါတယ်နောက်ဥဇနာသာဒီဒီသာတွေတော့မပြောတော့ပါဘူးတခါပြန်နော်မှန်ပါပါသင်္ကသတော်ကြာသွားခုကြီးဗာရသုတ္တမဟောရပဲနေနေမဟုတ်လားဟုတ်ပါဗျာဗာရသုတ္တပေါင်းမှသင်္ကသတော်တော်တော့ပါရင်ဒီကုန်းကျုပ်သူကကျုပ်ကျုပ်ကြံတာဒီနေ့တော့ဒီထဲမှာထည့်သွင်းပြီးပြောနေတာလည်းပြောသွားမယ်တခါပြန်နော်မှန်ပါပါ ခါရပမြတ်စွာဘုရားကတာဝတိပြည်စီတော်ကြောင်းတော်မှာသတင်းသုံးနေတော်မူတယ်အဲဒီလိုသတင်းသုံးနေတဲ့ခါကာလညာပရိသတ်များအစုံလင်းဖြင့်ဉာဏပရိသတ်တွေကတော့ဒိဂုဏီတွေလည်းရှိမှာပါပဲ။ဟောဥပါဒကာ ဒါသိလို့လည်းဥပဒကယောက်ျားတွေလည်းရှိမှာပါပဲတခါသိနော်ရှိပါပါဗျာဘုန်းကြီးတို့ဟောတာတော့မှတခါသိလို့ရှိသေးတာပဲရှိပါဗျာဘုရားလက်ထက်ကဆိုတော့ဒီလိုပါအများကြီးနေမှာပေါ့အများကြီးရှိမှာပါအဲဥပဒကမတွေကတော့ဒါအများကြီးမယ်တခါသိရနော်များပါဗျာအများကြီးရှိမယ်အဲဒီပရိသတ်လေးပါသုံးလင်မှမြတ်စွာဘုရားကရဟန်းတော်တွေကိုခေါ်ပြီးတော့တရားဟောတယ်ဘယ်နဲ့ဟောတော့ဆိုတော့ဘာရင်သာဝေဘိကဝေဒိဋ္ဌာမိဘာရဟာရင်သာ ဘာရာမြင်စာဘာရာနိကေမမြင်စာဘိက္ခုယဟန်တို့ဟောတင်တော်အဟံငါသည်ဘာရင်စာဝန်တော်ဝန်ဘိုးကိုလည်းဒီပသာမိဟောပြပေးအံဝန်တော်ဝန်ဘိုးအကြောင်းကိုလည်းဟောပြမယ်တဲ့တကားပြန်နော်မှန်ပါပါဗျာဒါတော့လွယ်ပါရဲ့နော်မှန်ပါဝန်တော်အကြောင်းဟောမယ်ဆိုတော့ဝန်တော်ဒီစာပေါ်တယ်မလားဟောသိတာပါပဲလွယ်ပါတယ်သူစားမှန်ပါဘာရဟာရင်စာ ဝန်ထမ်းသောပုဂ္ဂိုလ်ကိုလည်းဒီသစ္စာမိဟောပြပေးရဝန်ဒီသူ့အလုပ်တွေထမ်းနေတဲ့ပုဂ္ဂိုလ်တွေမြင်တယ်မဟုတ်လားမြင်ပါဗျာဘယ်ပါလဲမှတ်လို့တော်တော်လွယ်တဲ့ဥစ္စာလွယ်အောင်လို့ဘုရားဟောတာကမှန်ပါဒီတိုင်းဟောလို့ရှိရင်ဘာမှမလွယ်ဘူးဥစ္စာလွယ်တဲ့ဥစ္စာနဲ့ဟောတာဘာရာဒာနိဇဝန္တုဝမုတ်ကိုထမ်းဆောင်ခြင်းကိုလည်းဒီသစ္စာမိဟောပြပေးအမ်ဒါလည်းလွယ်တယ်နော်လွယ်ပါမာရဏိကေဝနိသာဝန္တုဝမုတ်ကိုပြစ်ချခြင်းကိုလည်းဒီသစ္စာမိဟောပေးအမ် ဝန်တို့ဘုရားထားရတာမပန်းဘူးလားပန်းပါဗျာပြစ်ချလိုက်မှနေရာကြမယ်နော်နေရာကြပြစ်ချပဲနဲ့ဒီပခုံးပေါ်မှာသာထားရမယ်ခေါင်းပေါ်မှာသာရွက်နေရမယ်ဆိုလို့ရှိရင်တောင်းမလေးဘူးလားတကားလေးပါဗျာတန်လေးတယ်အဲ့ဒါကြောင့်မို့ဝန်တို့ဝန်ဘုအကြောင်းကိုလည်းဟောမယ်ဝန်တို့ကိုထားနေတဲ့ပုဂ္ဂိုလ်ကိုလည်းဟောပြမယ်ဝန်တို့ဝန်ဘုခံယူပြီးတော့ထမ်းဆောင်တာကိုလည်းဟောပြမယ်ဝန်တို့ဝန်ဘုချပြီးတော့သက်သာရသွားတာကိုလည်းငါဟောပြမယ် တံသုနာသသာဓုဝမနတိသောသာဘာသိတာနိမြတ်စွာဘုရားဟောနောင်နာအချုပ်ကလေးနဲ့တကားပြေဟုတ်လားမှန်ပါပါတန်တုံငါဟောမည်တရားကိုတုံးမဲတင်တော်သည်သုနာသပါရုကံသုနာသကောင်းကောင်းနာကြကုန်လောကောင်းကောင်းနာမယ်တဲ့ဘောဘောဆိုတာမလုံးနဲ့တဲ့ဟုတ်လားမှန်ပါပါသူကတရားနာနေရင်စိတ်ကူးနေတာစိတ်ကူးနေတာသိတာဟုတ်တကားပြေသိတာပါဗျာသူကစကားမပြောနေဘူးနောက်ပိုင်းကခါဘူးကပြောတာတယ်ရှင်းနာကတော့တကားသိလို့ဒီနာပြောလို့မသိဘူးဘာသိတာနဲ့နီးနေတော့ မပြောဘူးနာမပြောလို့ရှိရင်အခုကပေါ်နေမှာဟိုနောက်ပိုင်းကဟိုကိုရကြီးကပါသာပြီးတော့ပြောရတယ်သူကအဲဒီလိုပါလေရှိတာပါရှိတော့ပါအဲဒီလိုရှိတော့တောင်းမြတ်စွာဘုရားကံတော်ငါဟောမဲ့တရားကိုသာဓုကံကောင်းစားသူနာတာနာကြကောင်းကောင်းနာကြတဲ့ကောင်းကောင်းနာမှတရားတို့ရတယ်တကားကြီးကမှန်ပါပါဗျာမြတ်စွာဘုရားလက်ထက်ကတရားနာရင်တရားနှလုံးသွင်းပြီးတော့သောတာပန်သရဂံအနာဂံယ ahanan ဖြစ်ကြတယ်ဆိုတာတွေဟာ ဒီကောင်းကောင်းနာတော့တကားသေးရမှန်ပါပါဗျာဘောဓိဘောဓနဲ့နာနေတဲ့ပုဂ္ဂိုလ်တွေဘယ်ဖြစ်နေမှာတော့ဖြစ်နိုင်ပါအဲ့ဒါနဲ့စပြီးတော့ပြောမယ်ဆိုရင်ဟိုတရားနာ၅ဦးရှိတယ်ဘို့တကားသေးရဟုတ်လားမှန်ပါပါအဲ့ဒီ၅ဦးတွေကတဝူကပဲစူးစိုက်နေတာဒါနဲ့ပုဂ္ဂိုလ်တွေကတဝူကသိပင်စုံနေဒုက္ခကောင်းငင်မော့ကြည့်နေဒုက္ခမြေကြီးဖြစ်နေတဲ့အဲဒီလိုလုံနေတဲ့တကားသေးရမှန်ပါပါအဲဒီကောင်းကောင်းမလာတဲ့ပုဂ္ဂိုလ်တွေတရားမရဘူးရိုးသေးသေးနားနေတဲ့ပုဂ္ဂိုလ်တယောက်ပဲတရားတရားတရားရမှန်ပါပါအဲဒီလိုရှိပါတယ်ဒါကြောင့်မို့ သာဓုကသုနာတာကောင်းစွာနာကြကုန်တော့သာဓုကမနတိသောထကောင်းစွာနှလုံးသွင်းကြတော့နာယုံနဲ့မပြီးသေးဘူးနှလုံးလည်းသွင်းဦးမှာပဲတခါသေးရမှာပါဗျာမင်းရတယ်သူကနာယုံနဲ့ပြီးရအောင်မင်းလားနာတာနဲ့အာနာတိပြီးရောဘောဆိုပြီးတော့သူကဟောတယ်မှန်ပါပါအဲဒီတော့မဟုတ်ဘူးနာတိပြီးတာကသုတမရပြီးခေါ်တယ်နှလုံးသွင်းမှာဘုရားသီလအကြောင်းပြောလို့ရှိရင်သီလအကြောင်းနှလုံးသွင်းရမယ်အဲဗာတိပါဒသူတော်ဘာသက်ကိုမတရဘူးမြတ်စွာဘုရားဟောလို့ရှိရင်လေ ဟောတာပါမတရားဘူးတရားရတော့ဟောခြင်းမှာဟောတယ်တခါတည်းနဲ့ဟောပါတယ်အဲဗန္ဒီပါရသူတော်အသက်သားလို့ရှိရင်သက်တို့ချင်းစကြည့်တော့မကောင်းကျိုးတွေရတယ်မြတ်စွာဘုရားဟောအဲဗန္ဒီပါရသူတော်အသက်ကိုသားတယ်ဆိုတာဟာအသက်ခံရတဲ့ပုဂ္ဂိုလ်မကြိုက်ဘူးကိုယ်သားရင်လည်းမကြိုက်ဘူးသူသားရင်လည်းမကြိုက်ဘူးကိုမကြိုက်တယ်လို့သူများမလုပ်ပါနဲ့အစသည်မြတ်စွာဘုရားဒီလိုလဲဟောရပါတယ်ဟောရပါအဲဒီလိုဟောတော့ပထမကဗာဏိပါဒကျူးလွန်နေတဲ့ပုဂ္ဂိုလ်တွေကဩငါလုပ်တဲ့လုပ်တွေမှားတာပဲ မြတ်စွာဘုရားဟောတဲ့တိုင်းသင်္ဃာစပြီးတော့သူဘာသက်ကိုမတတ်တော့ပါဘူးလို့နှလုံးသွင်းလိုက်ရင်ဒါသီလပြည့်စုံတော့တာတခါသေးရမှန်ပါပါတချို့ဟိုသင်္ဃာတယောက်ငါးမြနေမြတ်စွာဘုရားလာတော့သီဥဒ္ဒပါတော့ရှိတယ်သူကသင်္ဃာသင်္ဃာသင်္ဃာဝင်ငါးမြတဲ့ဟာလေးချပြီးသားလေးနင်းနေတယ်နင်းနေတဲ့ဇွဲ့မှာမြတ်စွာဘုရားမင်းညာပြီးတရားဟောတော့အဲ့ဒီတရားနာရင်းနဲ့သူက သောတာပန်ဖြစ်သွားတယ်တခါသေးရမှန်ပါပါအဲ့ဒါခုနကဒီတိုင်းငါသတ္တဝါတွေတတ်တင်တာမှားတယ်မတတ်တင်ငါလည်းတတ်ရင်မကြိုက်ဘူးသူညလည်းတတ်လို့မတော်ဘူးခနာပြကောင်းတယ်အဲ့တော့ငါမတတ်တော့ဘူးဆိုတဲ့စိတ်ကလေးဖြစ်တာနဲ့ဒါသီလပြည့်စုံတာတခါသေးဟုတ်လားမှန်ပါပါအဲ့ဒီတော့သီလဟောတဲ့အခါကာလသီလနှလုံးသွင်းပြီးတော့ဆောက်တည်သွားရမယ်သမာဓိဟောတဲ့အခါကျတော့သမာဓိဖြစ်အောင်လို့အာယုံတစ်ခုခုစူးစိုက်ပြီးတော့နှလုံးသွင်းရမယ် ပညာဟောတဲ့အခါကာလကြတော့ယုံနာတရားတွေသိပြတယ်ဆိုကြတော့ဘုညက်ပြဟောမှာဟုတ်လားမှန်ပါပါဒါတွေလုံးသွင်းရမှာလေမာရုကံကောင်းသာမဏတိကောရထနှလုံးသွင်းကြကုန်သောဘာသိတာမိအခုပဲဟောတော့ပြီတဲ့မြတ်စွာဘုရားသိသိချအပြီးပြီးတော့ဟောတာဟုတ်လားမှန်ပါပါယုံမနဲ့မတ်တယ်မဟုတ်ဘူးသိချအချုပ်ကျင်တဲ့ခါတော့ဟောတာဓမ္မောသာဘိခွေပါတော့သင်္စုပါရဏေခန္ဓာတိတ်္တဝဆနိယံ တတမေပင်စုပါရณะခန္ဓာဝေရူပပါရณะခန္ဓာဝေရဏုပါရณะခန္ဓာသညုပါရณะခန္ဓာသင်္ခါရုပါရณะခန္ဓာဝิญญาณုပါရณะခန္ဓာဒေဂဝေယဟနောဘာရောလေးလံသောဝန်တော်ဝန်ဘောဟူသည်တရမောစဘေဝာနိသစ္စုပါရณะခန္ဓာ၅ပါးသောဥပါရณะခန္ဓာသစ္စုပါရณะခန္ဓာအတိ၅ပါးသောဥပါရณะခန္ဓာဟူ၍ဝေစနိယံသေသောအာတိအာသရှိရ၏ ခေါင်းကဘုံတို့ဝမိုးတွေဆိုတာလွယ်တယ်ဆိုတာလောကအမြင်မဟုတ်လားမှန်ပါပါဗျာအခုကသင်္စားပြောထားတာဟုတ်တကားသိရနော်မှန်ပါပါဗျာအဲစားရတဲ့ငါခန္ဓာ၅ပါးဟောမယ်ဆိုရင်သူကြောင့်ခန္ဓာ၅ပါးဟောတော့မှာဒီတရားတွေကအသိထက်တဲ့တရားတွေပဲဆိုပြီးတော့စိတ်ဓာတ်တွေကြာရင်ကြာသွားမယ်တကားသိရဟုတ်လားမှန်ပါပါအခုတော့ဝန်ထုတ်တွေဟောမယ်ဆိုတော့ဟာဝန်ထုတ်ကတော့ဒုတိယဥစ္စာပဲဆိုတော့မလွယ်ဘူးလားလွယ်ပါဗျာဟာဘုန်းကြီးရမှာပဲဘုန်းကြီးရမှာသိကုန်မှာပဲ ဆရာသွားတဲ့အခါဟိုလွန်ခဲ့တဲ့နှစ်နှစ်လောက်ကထင်ပါတယ်မှန်ပါပါဘုန်းကြီးကခန္ဓာ၅ပါးအကြောင်းတွေဝိပဿနာရှုဖို့နေဟောနေတာကိုမှန်ပါပါအဲ့ဒီမှာအဲ့ဒီနာရွာလေးကဒကာကြီးပြောက်ကပြောတယ်တဲ့နောက်မှာသမထဆရာကသူနာကပြောနေလို့သူကသူကသိတယ်အဲလူတွေဆိုတာသိသိတာမဟုတ်ဘူးတဲ့အဲဘယ်နဲ့ပြောတော့ဆိုတော့ဆရာတော်ကလည်းခန္ဓာ၅ပါးကြီးကိုဟောနေတာခန္ဓာ၅ပါးကြီးထက်ကထက်ကဒီခန္ဓာ၅ပါးကြီးကိုဟောနေတာအဲဒီလိုပြောတယ်သူကသူခန္ဓာ၅ပါးသူရိုးနေပြီ

သစ္စုပါဒနာခန္ဓာသစ္စုပါဒနာခန္ဓာ၅ပါးသောဥပါဒနာခန္ဓာလို့ဆိုကြတယ်မေစပဲဒီလိုနည်းမူပါရူပပါရဏေခန္ဓာယုတ်ပါရဏေခန္ဓာတပါဝေဒနုပါရဏေခန္ဓာဝေဒနာဥပါရဏေခန္ဓာတပါဒိညုပါရဏေခန္ဓာဒိညာဥပါရဏေခန္ဓာတပါသင်္ခါရုပါရဏေခန္ဓာသင်္ခါရဥပါရဏေခန္ဓာတပါဝိညာဉ်ဥပါရဏေခန္ဓာဝိညာဉ်ဥပါရဏေခန္ဓာတပါအဲ့ဒီ၅ပါးပဲတဲ့တကပြရနော်မှန်ပါပါပဲအခုမှသိရရောက်တာကိုတကပြရနော်မှန်ပါပါ အဲဒီမှာလေးလံတဲ့ဝန်တို့ဆိုတာပဲအားလဲဥပါဒနဲ့ခန္ဓာ၅ပါးပဲဘုညာသံပေါက်တွေပါတယ်မဟုတ်သေးဘူးသံပေါက်လည်းပါပါတယ်နော်နာဒါကယူးယူးလေးဒါလွယ်တဲ့ဥစ္စာလေးတိုင်းသာလေးဆိုရမယ်လေးလံတဲ့ဝန်တို့ဆိုတာပဲအားလဲလေးလံတဲ့ဝန်တို့ဆိုတာပဲအားလဲဥပါဒနဲ့ခန္ဓာ၅ပါးပဲဥပါဒနဲ့ခန္ဓာ၅ပါးပဲသီလနဲ့ဝန်တို့ဆိုတာပဲဟာလေသီလနဲ့ဝန်တို့ဆိုတာပဲဟာလေ ပါနဲ့ခန္ဓာ၅ပါးပဲဥပါဒနာခန္ဓာ၅ပါးပဲသို့ဥပါဒနာခန္ဓာ၅ပါးပဲလေသာတဲ့ဝရုပ္ပရာပဓာနဲ့ဥပါဒနာခန္ဓာ၅ပါးပဲလေသာတဲ့ဝရုပ္ပရာပဓာနဲ့ဥပါဒနာ ဥပါဒနဲ့ခန္ဓာ၅ပါးတဲ့ဥပါဒနာဆိုတာကဆွဲလန်းတဲ့တရားခန္ဓာဆိုတာကအပေါင်းအစုတဲ့တကားပြရနော်မှန်ပါပါဗျာရုပ်ဝေဒနာပညာသင်္ခါရဆိုတဲ့တရားတွေဟာအတိတ်အနာဂတ်ပစ္စုပန်အတိအကျရှင်းတော့အဲ့ဒါတွေစုပေါင်းပြီးဖွဲ့တယ်လို့ပြောရင်ဒီကယုတ်ကတစ်မျိုးယခုယုတ်ကတစ်မျိုးနောက်ဖြစ်မဲ့ယုတ်ကတစ်မျိုးသုံးမျိုးမဟုတ်လား သုံးမျိုးပါပဲ။ဒါပိတောတဏ္ဍာမရှိငငယ်ကဖြစ်ခဲ့တဲ့ယုတ်တွေလည်းရှိတယ်မို့လား။ရှိပါတော့ဗျာ။ကလေးကမှယုတ်တွေအခုရှိပါအောင်မလားတခါပြီးတော့ပါပြီးတော့ဘူး။အခုယုတ်တွေဟာလည်းပဲနောင်တော်တော်ကြာရင်မရှိဘူးတခါပြီးရဟုတ်လား။မှန်ပါပါဗျာ။အဲနောင်ခါကာလမှာယုတ်တွေကလည်းနောင်မဖြစ်မှအခုမဖြစ်သေးဘူးနော်။မှန်ပါပါ။ဒါကြောင့်တခါပြန်ကြားမှနေတယ်တခါပြန်မကြားမှဘူး။ ကျမ်းမာတဲ့ယုတ်ကတခြားမကျမ်းမာတဲ့ယုတ်ကတခြားတကားပြရဟုတ်လားမှန်ပါပါဗျာဒါအခုဘုညာလိုလိုပဲဟောတယ်ဟုတ်လားခဏတိုင်းခဏတိုင်းမြင်တိုင်းကြားတိုင်းအသေးသေးတွေပါပဲတကားပြရနော်မှန်ပါပါဗျာအဲဒီတော့ဒီကယုံနဲ့ယခုယုံနဲ့နောင်ယုတ်သားတွေပေါင်းစုလိုက်တဲ့အခါကျခန္ဓာတစ်မျိုးတဲ့ဝေဒနာပညာသင်္ခါရတဲ့ဒီတိုင်းမှာပဲတကားပြရနော်မှန်ပါပါဗျာဒီရင်ခါကျဲကျဲပဲပြောမယ်ဒီကနေ့တော့ ဒါကဒေချာပြောလို့ရှိရင်ဒါနှစ်ရက်လောက်ဟောမှတော်ရုံရှိတာတခါသေးရဟုတ်လားမှန်ပါပါဗျာဒေချာဆိုရင်၄၅၆ရက်9ရက်အများကြီးလည်းဟောရပါတယ်အဲဒီခန္ဓာဟာဆွဲလာနိုင်တဲ့ခန္ဓာရှိတယ်မဆွဲလာနိုင်တဲ့ခန္ဓာရှိတယ်တဲ့ဆွဲလာနိုင်တဲ့ခန္ဓာကလောကီခန္ဓာတရားတွေဆွဲလာနိုင်တယ်နော်မှန်ပါပါလောကုတ္တရာခန္ဓာတွေတဲ့မဲ့တရားခုတရားတွေဆိုတာရှိတယ်မဲ့ထဲမှာလဲစိတ်စေတသိက်တွေက အဲဒါခန္ဓာတွေပဲတကားပြဟုတ်လားမှန်ပါပါဗျာစိတ်ဆိုတာဝိညာဉ်နဲ့ခန္ဓာပဲစေတသိက်တွေထဲမှာဝေဒနာဆိုတာကဝေဒနာခန္ဓာပညာဆိုတာပညာခန္ဓာဉာဏ်နဲ့ဟတစေတနာစိုက်တော်တရားတွေကသင်္ခါရခန္ဓာတဲ့ဒါမဲ့သိဖို့စိတ်မှလည်းနာခန္ဓာ၄ပါးရှိတယ်တကားပြနော်မှန်ပါပါဗျာအဲ့ဒီတရားတွေကတော့မစွဲလာနိုင်လို့သူတို့ကတော့ဥပါဒณะခန္ဓာမခေါ်ရဘူးစွဲလာနိုင်တဲ့လောကီခန္ဓာတွေရုပ်ခန္ဓာတွေဟူသမျှအကုန်လုံးဆွဲလာနိုင်တယ် အဲလောကုတ္တရာမဟုတ်သေးတဲ့စိတ်စေတသိက်ခန္ဓာတွေဟူလည်းများအကုန်လုံးဆွဲလာနိုင်တယ်အဲ့ဒါတွေဥပါဒณะခန္ဓာလို့ခေါ်တယ်ဥပါဒာနဆွဲလန်းတတ်တဲ့တရားခန္ဓာကအပေါင်းစုတရားဆွဲလန်းတတ်တဲ့တရားတို့အာယုံဖြစ်တဲ့ခန္ဓာတရားတွေတဲ့ဆွဲလန်း မှုဤအာယုံဖြစ်တယ်ဆိုတော့ဆွဲလာနိုင်တဲ့တရားတွေပါပဲတခါစီရနော်မှန်ပါပါဗျာဆွဲလာနိုင်တဲ့တရားဆိုတာပါလဲဆိုလို့ရှိရင်သင်လဲသွားရဆွဲလာတာနဲ့ဗျာဥပါဒံဥပါဒံဆိုတာမျိုးရှိတယ်တဲ့မှန်ပါပါဟိုဗမာစကားလိုဖြစ်နေပါပြီပြောကြတယ်ဟာသူကဥပါဒံသိကြည့်တာပဲဆွဲလာသိကြည့်တယ်ပြောကြဘူးလားပြောကြပါဗျာဗမာကြီးတွေကတော့ပြောရတယ်ဟုတ်လားပြောတတ်ပါပြောရတယ်သူကဥပါဒံသိကြည့်တာသူကဥပါဒံဆွဲလာသိကြည့်တာပြောတယ်ဥပါဒံဆိုတာဆွဲလာမှာပဲဆွဲလာတာပဲမျိုးရှိတယ်လဲဆိုလို့ရှိရင်နှစ်မျိုးရှိတယ်နော် မှန်ပါပါဘာတွေတော့ဆိုလို့ရှိရင်သင်လွဲပြီးဆွဲလာနာကတစ်မျိုးပါရပြီးဆွဲလာနာကတစ်မျိုးနှမျိုးပဲတဲ့မှန်ပါဆိုရမယ်သင်လွဲပါရသင်လွဲပါရဝေလနာဝေလနာမပြဥပါရံမပြဥပါရံသင်လွဲပါရသင်လွဲပါရဝေလနာဝေလနာမပြဥပါရံမပြဥပါရံသို့သင်လွဲပါရဝေလနာ ဒုက္ခဥပါဒံလေလွဲပါဒံသလသာဒုက္ခဥပါဒံလေလွဲပါဒံသလသာဒုက္ခဥပါဒံအထင်လွဲပြီးဆွဲလန်းတယ်ပါရာပြီးဆွဲလန်းတယ်ပါရာဆိုတော့နှစ်သက်တာဘုရားပြရနော်မှန်ပါပါဗျာနှစ်သက်တယ်ပါရာလည်းလူချင်းတယ်တောင်းတာတယ်ဒါက တဏှာဥပါဒံခေါ်တယ်တကားပြရနော်မှန်ပါပါဗျာဒါသိတော့ကောင်းတာလေးတွေမြင်ရကောင်းတာလေးတွေကြားရမှန်ပါကောင်းတာလေးနဲ့တွေ့ရလို့ရှိရင်နှိမ့်သက်မှုသာယာမှုမဖြစ်ဘူးလားဖြစ်ပါဗျာဖြစ်တယ်အဲဒီလေသာမกินလေးဖြစ်မှာဘောတကားပြရဟုတ်လားဖြစ်နိုင်ပါဗျာอืมဖြစ်နိုင်တယ်မြင်ကြလေးလာလာပါပါတင်းနေတယ်လည်းမြင်သဘောကျတာပဲတကားသေးရကျတာပါဗျာတဏှာဆိုတဲ့သဘောကသူကမာမသူက လက်ကာခြင်းတားခြင်းပယ်ခြင်းမရှိဘူးတကားသေးရမှန်ပါပါဘုရားသိတဲ့ပြသားပြကောင်းလို့ရှိရင်တော့သိတဲ့တရားရာပဲမတရားအောင်ပြိပင်စိတာလာတော့မရဘူးမရပါဘူးตายาတော့ตายาတဲ့အာယုံလေးတွေတွဲမနေဘူးလားတွဲနေပါဗျာအဲဒါကြောင့်မို့နေတဲ့ဇာตายာဇာလေးတွေကိုနေတဲ့ตายာပြီးတော့တွဲလာနေတာကဒနာဥပါရံတစ်မျိုးတဲ့ အထင်လွဲပြီးဆွဲလာနေတဲ့အထင်လွဲတယ်ဆိုတော့ပုဂ္ဂိုလ်သတ္တဝါနေရမယ်ထင်လွဲတာပေါ်ကြပြီနော်မှန်ပါပါဒါသေးတော့သာနာမှာအမြဲရှိနေတာကယုံနဲ့နာနာပါဟုတ်လားမှန်ပါပါ မြင်တယ်ဆိုလို့ရှိရင်မျက်စိကယုတ်မြင်ရတဲ့အစင်းကယုတ်ဟုတ်လားမှန်ပါပါမျက်စိလည်းပဲပုဂ္ဂိုလ်သတ္တဝါယောက်ျားမိန်းမမဟုတ်ဘူးတကားသေးမှန်ပါပါမြင်ရတဲ့အစင်းလေးရတယ်မြင်ရယုံမျှလေးပဲပုဂ္ဂိုလ်သတ္တဝါယောက်ျားမိန်းမမဟုတ်ဘူးမြင်သိတာကစိတ်နာတရားတဲ့ ဒါလည်းမြင်သိသိတာလေးပဲတခါသိဟုတ်လားမှန်ပါပါဗျာမြင်ကြွားရင်သုံးခုပဲကျက်ချက်ရင်တော့ဒီမှာလဲငါးခုရှိပါတယ်ခန္ဓာ၅ပါးရဒီနေ့တော့အဲ့လောက်ကြောက်ပြောလို့မဖြစ်ဘူးမှာသိတော်တော့နည်းသွားအဲ့တော့မြင်တိုင်းမြင်တိုင်းရုပ်နဲ့နာနှစ်ပါးပဲရှိတယ်မို့လားရှိပါဗျာမျက်စိကဘာတော့ရုပ်နော်ရုပ်ပါမြင်ရတဲ့အခြင်းကဘာတော့ရုပ်ပဲဟုတ်လားမျက်စိကဘာတော့ရုပ်ပါ မြင်ရတဲ့အဆင့်ကဘာလို့ရုပ်ပါပဲဆရာအဲမျက်စိနဲ့မြင်ရတာကယုံနော်မှန်ပါပါမြင်သိတာကနာမြင်သိတာဘာတော့နာမပါဗျာမျက်စိနဲ့ဆင်းကဘာတော့ရုပ်ပါဗျာမြင်သိတာကဘာတော့နာမပါဗျာရုပ်နဲ့နာနှစ်ပါးတော့မဟုတ်လားနှစ်ပါးပါဗျာမျက်စိကလည်းယောက်ျားမိန်းမပုဂ္ဂိုလ်သတ္တဝါမဟုတ်အသက်ရှင်နေတဲ့အကောင်မဟုတ်မြင်ရတဲ့အဆင်းကလည်းပုဂ္ဂိုလ်သတ္တဝါမဟုတ်အသက်ရှင်နေတဲ့အကောင်မဟုတ် မြင်သိတာကလေးကလည်းပုဂ္ဂိုလ်သတ္တဝါမဟုတ်သက်ရှင်နေတဲ့အကောင်းမဟုတ်သဘောတရားကြီးတဲ့မူလားတကားပြရမှန်ပါပါဗျာအဲတော့မျက်စိနဲ့အသိငါယုံမြင်သိတာကနံယုံနဲ့နာနှစ်ပါးပဲရှိတယ်နော်နှစ်ပါးပဲရှိပါဘူးဒါပေမဲ့လို့မြင်တဲ့အခါကာလကြတော့ငါပဲသူပဲလို့သင်သွဲသွားတယ်တကားပြရသွဲသွားတယ်ပါမျက်စိနဲ့တကွမျက်စိအသိနဲ့တကွတကူလုံးငါယုံဟုတ်လားမှန်ပါပါ မျက်စိအစင်းနဲ့တပါးတကိုယ်လုံးကယုတ်တကိုယ်လုံးယုတ်ဝင်မဲ့လို့ဘာထင်လို့ဆိုတော့ငါပဲလို့ကိုယ်ကိုယ်ကတော့ငါထင်နေတာဟုတ်တာဒီမှန်ပါပါဗျာငါပဲအသက်ရှင်နေတဲ့ကောင်းပဲထင်တယ်မြင်သိတာလေးကလည်းပဲနာဒါပဲမဲ့လို့မြင်သိတာကလည်းငါပဲဒီလိုထင်တာဟုတ်မှန်ပါပါဝိပဿနာတရား ကြာကြာနာနာအာမထုတ်ဘူးကိုယ်တိုင်တွေအားဖြင့်မသိသေးဘူးဆိုတဲ့ပုံကိုယ်အဲ့ဒီဆွဲရှိတယ်တကားပြီရှိပါပါဗျာဒါပေကျမ်းဂန်တက်လို့ပြောတာဟောတာကတမျိုးတကားပြီဟုတ်ပါပါဗျာဒီကအဲ့ဒီတော့ဒါပေကျမ်းဂန်တက်လို့သိတာမျိုးတွေနဲ့ပြီးပြီအသိပြီးဆိုပြီးတော့သူကဟောတဲ့ကိုယ်တကားပြီမှန်ပါပါဒါပေမဲ့သာသေကျမ်းကတတ်တယ်လို့လည်းသူတို့မသိပါဘူးတကားပြင်နော်သိနိုင်ပါဗျာအဲတလုံးနှလုံးလေးကြော့ပြီးတော့အဲ့ဒါအဲပြီးပြီးတာပဲဆိုပြီးတော့လူတွေကိုအသင်တာနှင့်ပြီ ပါပါပါလူတွေကလည်းမြင့်ပါပါမြင့်တိုင်းမြင့်ပြီးတော့တရားအထုတ်ဖို့မလိုဘူးဆိုပြီးသူကတရားအားမထုတ်ဘူးမှန်ပါပါတရားမထုတ်တော့သူတို့ရမယ်ကုသိုလ်တရားတွေမရဘဲနဲ့ဆုံးရှုံးသွားတာပေါ့တခါသေးရမှန်ပါပါဗျာအားထုတ်လို့ရှိရင်မတရားဖို့တရားတွေရမယ်ဆိုရနိုင်တယ်အဲ့ဒါတွေလည်းဆုံးရှုံးသွားဝိပဿနာတရားတွေရမယ်အဲ့ဒါလည်းဆုံးရှုံးသွားတယ်တခါသေးရဟုတ်လားမှန်ပါပါဗျာအဲအမှန်စင်စစ်ကတော့ပြောလို့ဟောလို့ ကြာရနာရပြီးတော့မှတ်သားမိတာသိတာလေးဟာသုဒ္ဓမယညာသုဒ္ဓမယညာညာနဲ့ဒီသိခြင်းကိစ္စမကြည့်သေးဘူးတကားသိရနော်မှန်ပါပါဗျာစဉ်းစားသိခြင်းတော့သဘောကျတာသိတာမယညာဒါနဲ့မကြည့်သေးဘူးဘာမှကြည့်တော့ဆိုစိတ်ခက်ကြီးကယုံနာနေရှုလို့ယုတ်တရားနာတရားပိုင်းခြားပြီးပြီမြင်တိုင်းမြင်တိုင်းရှုတော့အဲမျက်စိကတရားမြင်ရတဲ့ဟာကတရားမြင်ပြီးတာကတရား ဒီတဲ့ပုဂ္ဂိုလ်တ attva ရဲ့တော့မရှိဘူးမရှိပါဘူးမျက်စိနဲ့အသင်းရုပ်တရားရှိတယ်မြင်ပြီးတာနာတရားရှိတယ်မှတ်ပြီးတယ်နာတရားရှိတယ်မှတ်ပြီးတာတရားနာတရားပဲတကားပြန်မှန်ပါပါဗျာအဲယုံနဲ့နာနှစ်ပါးပဲရှိတယ်မြင်တိုင်းနဲ့ဒါပဲထို့အတူကြားတယ်နာနဲ့စားတယ်တွေ့ရှိတယ်ကိုယ်တယ်ဆံတယ်လှူရှားတယ်သိကုသနာကြံပြီးတဲ့ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းနေဟာယုံနဲ့နာကြီးတယ်ပဲတကားပြန်နော်မှန်ပါပါဗျာဒါပေမဲ့လို့ ဝိပဿနာကောင်းစားမရှိဘူးတဲ့ပုဂ္ဂိုလ်တွေကငါပဲသူပဲယောက်ျားမိန်းမပဲပုဂ္ဂိုလ်သတ္တဝါပဲသင်လွဲနေတဲ့တကားကြီးလွဲနေကြပါဘူးလွဲနေတယ်ဒီလိုကသိပြီးရောဆိုသိတာပြီးတာပြီးတယ်သူတို့လေဟုတ်လားမှန်ပါပါယောက်ျားမင်းကပုဂ္ဂိုလ်တ attva ချင်းလို့အင်္ဂါမထွက်နိုင်ဘူးတကားကြီးဟုတ်လားမထွက်နိုင်မထွက်နိုင်ဘူးမထွက်နိုင်ဘူးဟုတ်လားအေးကိုနေစားတဲ့ဆိုပါတော့တကားတယောက်ကသူအပြီးတော့ပြီးရင်ပြီးတာပဲဒါယုံနာအိစ္ဆဒုက္ခအနတ္တပြီးနေတာပဲသူကသင်နေသင်နေနဲ့သင်မယ်မှန်ပါပါသင်အောင်လို့သူတို့ဆရာပြောတယ် တကယ်ဆိုတော့သူနဲ့စတဲ့ဓမ္မနာသူများကရင်မကြိုက်ဘူးတလားသူမှန်ပါပါဗျာအဲဟိုမှာပြုံးပြုံးကြီးစကားပြောနေလို့ရှိရင်အဲ့ဒါဒုက္ခပဲဟုတ်လားမှန်ပါပါမကြိုက်ဘူးအဲ့တော့သုတမယကြားနာပြီးပြည့်ုံမျှတဲ့ကိစ္စမပြီးဘူးစိတ်တိုင်းကြတဲ့ယုံနာနဲ့ရှုပြီးတော့ယုံပြနာတရားတွေခွဲကြပြီးပြီးမှတကားပြဟုတ်လားမှန်ပါပါဗျာဓမ္မအစတော့ယုတ်ကစရှုရတာကိုခွန်ကြီးတို့ကယုတ်ကစရှုတိုင်းပါလေမှန်ပါပါ သင်ကြည့်လို့ရှိရင်ဘုန်းကြီးတော်ကြတော့ရှုကိုရှုအောင်မှတာပြီသိရမှာပါဗျာဒါဆရာတော်မဟုတ်ဘူးဟောဒီဆရာတော်ကဥပဒနာရှုတဲ့သိတဲ့ဘောကြားတယ်မှန်ပါပါဗျာဥပဒနာရှုပြီးဒီနေ့နောက်ဆုံးကုသောင်းလက်ထင်ကကြားကြတော့ဘုန်းကြီးနဲ့မလာနိုင်ဘူးဒါဓမ္မဒီလည်းလာမှာမဟုတ်တော့ကောင်းပါဗျာနောက်ဆုံးသင်ကြည့်ရင်သင်လည်းရှုအောင်လုပ်အောင်မှန်ပါပါဝိပဿနာလည်းရှုပြီးပူဇော်ရအောင်မှန်ပါပါဟောင်းနဲ့ပြင်းနဲ့ဒီကစပြီးရှုခိုင်းတဲ့ကိုယ်တကားကြီးမှန်ပါပါ ဒီထွက်တော်ဝင်တဲ့ကြိုက်တဲ့ပုဂ္ဂိုလ်တွေထွက်တော်ဝင်တဲ့စီးတဲ့ဘုန်းကြီးကဖွင့်ပြပါတယ်သူတို့လည်းမတားပြပါဘူးအဲဒါလည်းသူကောင်းတဲ့တရားပါပဲမှန်ပါအဲဒီသူတော့ပထမစရုပ်ရှိရတော့ရှိရတဲ့အာယုံကရုပ်သူပြီးတာကနာမ်ဒါပဲမဟုတ်လားမှန်ပါပါဗျာဟောင်းနာကရုပ်ပြီးတာကနာမ်ဘိနာကရုပ်ပြီးတာကနာမ်ကောင်းတယ်ဆိုတာဝဟရမြဝုဒ္ဒရာသိရမှန်ပါပါအဲဒီတဲ့တောင်းနာပြင်းနာတွန်းကာနာလှုပ်ရှားတာ ဒီသဘောတွေသိနေတာတကားသေးရမှန်ပါပါဗျာအေးဒါတွေဝါယောဒဝါယောဒလို့တော့မဆိုဘူးပေါ့မဆိုဘူးလို့တွန်းနာတွန်းနာပြီးရင်ဒါဝါယောပဲတကားသေးမှန်ပါပါတောက်နာပြီးရင်ဝါယောပဲတင်းနာပြီးရင်ဝါယောပဲအဲသဘောကဒီတိုင်းပါပဲမှန်ပါပါခုမှကိုယ်ထဲမှာဆိုတော့တကားသေးရပူတဲ့နေရာလေးကိုပူတယ်ပူတဲ့စိုက်မှမှတ်တော့ပူတာလေးမသိဘူးလားသိပါဗျာအဲပူတာသိရင်သာ ပူတဲ့သဘောသိတာပဲတခါသိရမှန်ပါပါအဲ့ဒါကိုဘယ်နဲ့ခေါ်တုံးဆိုတော့ဒီဇောရခေါ်သည်တခါနာမည်တခါသိရမှန်ပါပါဒီဇောရဆိုတာနာမည်ပူတာကပူတာပူတယ်ဆိုတာလည်းနာမည်ပါပဲမှသိနေကြတော့မှန်ပါပါဟိုမှာပူတဲ့သဘောလေးကမှအစ်စ်တခါသိရနော်မှန်ပါပါအဲ့တော့တကယ်ဖြစ်ပေါ်လာတဲ့သဘောလေးရှုမှတ်ပြီးသိတာကမှအဲသဘောသဘာဝအစ်စ်မှန်ကိုသိတာတဲ့တော့ဖောင်းနာကယုတ်သိတာကနာမ်ပိဏာကယုတ်သိတာကနာမ်ကွေးတာကယုတ်သိတာကနာမ် အဲထွက်တဲ့ဝင်တဲ့ရှုလို့ရှိရင်လည်းဝင်တဲ့လေထွက်တဲ့လေဝင်တာကယုတ်ပြီးတာကနာထွက်တာကယုတ်ပြီးတာကနာဒီလိုပါပဲတခါပြမှန်လားပါတော့ဗျာအဲဒီတော့အဲဒီလိုကျူပြီးတော့သိနေမှအဲဖောင်းတယ်လို့မှတ်တဲ့အခါဖောင်းတာယုတ်ပြီးတာကနာဒီတဲ့ပုဂ္ဂိုလ်သတ္တဝါမရှိဘူးဟုတ်လားရှိပါဗျာဖောင်းတာလည်းတောက်နာပြင်းနာတွန်းကန်နာလှုပ်ရှားတာဒါပဲမှန်ပါဒါပုဂ္ဂိုလ်သတ္တဝါကြောင့်မဟုတ်ဘူး အဲဖောင်းတယ်လို့သိတာလေးကလည်းပဲနန္တရားပဲပုဂ္ဂိုလ်သားတော်ကြောင့်မှမဟုတ်ဘူးမှန်ပါပါအဲဝင်တဲ့ထွက်တဲ့နမတဲ့ပုဂ္ဂိုလ်ကလည်းဝင်နာကယုတ်သိတာကနာသက်တာကယုတ်သိတာကနာဝင်နာကလည်းယုတ်ပဲပုဂ္ဂိုလ်သားတော်မဟုတ်ဘူးထွက်တာကလည်းယုတ်ပုဂ္ဂိုလ်သားတော်မဟုတ်ဘူးအဲကျွမလို့သိတာကနာမယ်ဒီတဲ့ပုဂ္ဂိုလ်သားတော်မဟုတ်ဘူးအဲဒီလိုရှင်ရှင်ကိုယ်ပိုင်ညာနဲ့ရှင်းပြီးမှတကားပြရနော်မှန်ပါပါအဲဒီလိုသိတာမှကောင်းလားမရအသိဉာဏ်ပညာဖြစ်တယ်ဒါလည်းမပြည့်စုံသေးပါဘူး နောက်ဆုံးယုံနာသင်္ခါရငြိမ်းတဲ့နိဗ္ဗာန်ကိုအရိယာမဉ္ဇဏ်နဲ့ပြီးမှတဲ့အဲ့ဒီကြတော့မှဆင်လွဲတဲ့ဒိဋ္ဌိကင်းတယ်အခုသဂတိပုဂ္ဂိုလ်တွေတာမန်ပြီးုံနဲ့ဆင်လွဲတဲ့ဒိဋ္ဌိကြတော့သင်ကျဲပါတယ်တကားပြီးဟုတ်လားမှန်ပါပါဒါပေပြီးနေလို့ပြောတာဟောတာဒါတခြားပဲကိုယ်ပိုင်ညာနဲ့မထင်တာကတခြားတကားပြီးဟုတ်လားမှန်ပါပါဗျာအဲဒါကြောင့်ဆင်လွဲတာကဘာလဲဒိဋ္ဌိဥပါဒံပါရတာကဘာလဲသနာဥပါဒံဆင်လွဲပြီးဆွဲလာနာ တဏှာဥအဲဒိဋ္ဌိဥပါဒံကာယာတိဆွဲလာနာတဏှာဥပါဒံသင်လွယ်ပြီးဆွဲလာတာဘယ်လိုဆွဲလဲငါငါလို့ဆွဲလာတာပေါ့မှန်ပါပါအဲငါမဟုတ်ရင်သူတဲ့သူပေါ့အသက်ရှင်နေတဲ့ကောင်တွေဆွဲလာတယ်ပါရတိဆွဲလာတာကဘာတော့ဆိုလို့ရှိရင်တဏှာဆွဲလာတာသူကပဲငါဥစ္စာငါဥစ္စာငါဥစ္စာနေရင်သိမ့်ပဲကြီးဆွဲလာနေတယ်ကွာဟုတ်လားမှန်ပါပါဒါကြောင့်မို့အောက်ပိုက်ကြတော့သင်လွယ်တာသင်လွယ်ပြီးဆွဲလာမှုကငါတဲ့ အဲပါရပြီးဆွဲလာမို့ငါဥစ္စာတဲ့အဲဒီလိုဆွဲနိုင်တဲ့တရားအဆွဲလာခံရမယ့်တရားတွေဆွဲလာနိုင်တဲ့တရားတွေဥပါဒနဲ့ခန္ဓာခေါ်တယ်တဲ့အတိုင်းဆိုကြပြီသင်လွဲပါရာသင်လွဲပါရာသေလန္တာသေလန္တာမပြာဥပါဒံမပြာဥပါဒံမာငါဥစ္စာမာငါဥစ္စာဝဲနိုင်တာဝဲနိုင်တာဥပါဒနဲ့ခံဥပါဒနဲ့ခံ ငါဥစ္စာဝဲနိုင်လားဝဲနိုင်လားဥပါရณะသံဥပါရณะသံသို့ငါဥစ္စာဝဲနိုင်လားဥပါရณะသံငါဥစ္စာ ဖြစ်နေတဲ့အကောင်းပဲလို့ဆွဲနိုင်တဲ့တရားဘာတွေတော့ဆိုဒကာသေးတို့မြင်တိုင်းကြားတိုင်းပေါ်နေတဲ့တရားတွေဒကာသေးရမှန်ပါပါဗျာမြင်တဲ့အခါကလာမြင်တာအကြောင်းပြုပြီးတော့ငါလို့မဆွဲလမ်းဘူးလားဆွဲလမ်းပါငါမြင်တယ်မြင်ရတဲ့အာယုံနဲ့ယောက်ျားပဲမိန်းမပုဂ္ဂိုလ်သတ္တဝါပဲလို့မဆွဲလမ်းဘူးလားဆွဲလမ်းပါဆွဲလမ်းတယ်ဟာယူဆိုရင်ဒီလိုပဲဖြေရမှာပဲမှန်ပါပါတချို့ကတော့ तू က သာပေအတီတွေကရှိနေတော့သူကဒီလိုတက်ရမဖြစ်ဘူးဟုတ်လားမှန်ပါပါအဲဆွဲလာနိုင်မှမလားဆိုဆွဲလာနိုင်ပါလိမ့်မယ်ဆရာဒီလိုပြောတာဟုတ်သူကိုယ်တိုင်ကမဆွဲလာမှုဆိုတဲ့အဖြစ်ပဲမျိုးတယ်ဒီလိုရှိတယ်ဒါကတက်ကရိုးရိုးပြေတာမှန်တယ်သူစားရိုးရိုးပြေမှသူစားရိုးရိုးမပြေဘုန်းကြီးကစိတ်ဆက်ဟောတယ်နည်းနည်းခက်ပါတယ်သူကထောင့်ထောင့်သွားတယ်အဲမြင်နိုင်ကြတဲ့ငါပဲလို့ဒီလိုလဲဆွဲလာနေတယ်တကယ်ပြန်နော်မှန်ပါပါငါဥစ္စာပဲမျက်စိကလည်းငါမျက်စိ အဲလက်ကလည်းလက်မြင်လို့ရှိရင်ငါလက်လုံဆွဲလာမလားဆွဲလာပါဘူးဆွဲလာနေအဲမြင်သိတဲ့စိတ်ကလည်းငါစိတ်ဒီလိုဆွဲလာတာကိုဆွဲလာပါအဲအကောင်းလေးတွေမြင်ရတဲ့အခါကလည်းအဲ့ဒီမြင်လေးသိသဘောကျတယ်ဆွဲလာပါအဲကောင်းတာလေးတွေမြင်ရတဲ့အခါကလည်းဒီမြင်လေးတွေသိတာကြတာဟုတ်တကားသိရနော်ဆွဲလာပါဘူးပွဲတွေပါတွေတွားကြည့်တယ်ရုပ်ရှင်တွေပါတွေတွားကြည့်တယ်ဆိုတော့ဒါလေးသာရတော့ဒါလေးသဘောကျတယ်တွားကြတယ်အဲ့တော့ငါငါဥစ္စာသွန်းနေတာတွေကဥပါဒณะခန္ဓာတွေရဲ့မြင်နိုင်ကြတဲ့နာနဲ့စားတဲ့တွေ့ထိတဲ့ ကိုယ်တဲ့စာနဲ့လှုပ်ရှားတဲ့ဒါတွေပါပဲတခါပြရမှန်ပါပါအဲ့ဒါတွေပြုတ်ခွဲလိုက်ရင်ဘာတွေရတော့ဆိုတော့ရုပ်ဝေပညာသင်္ခါရဝိညာဉ်ဤငါးရာနဲ့ဒီငါးခုပဲတဲ့ရုပ်ကတစ်မျိုးဝေဒနာကတစ်မျိုးပညာကတစ်မျိုးသင်္ခါရကတစ်မျိုးဝိညာဉ်ကတစ်မျိုးဒါငါးခုပဲတခါပြရနော်မှန်ပါပါအဲဆိုရမယ်လွယ်ပါတယ်ဒါတွေကရုပ်ဝေပညာရုပ်ဝေပညာသင်္ခါရသင်္ခါရဝိညာဉ်ဤငါးရာဝိညာဉ်ဤငါးရာရုပ်ဝေ ညာဒုညာသင်္ခါရသင်္ခါရဝိညာဉ်ဤငါရံဝိညာဉ်ဤငါရံဒုညာသင်္ခါရဝိညာဉ်ဤငါရံဒုညာသင်္ခါရဝိညာဉ်ဤငါရံဒုညာသင်္ခါရဝိညာဉ် မြင်နိုင်ကြတိုင်းတော့၆ပါးကဖြစ်ပေါ်နေတာဟာရုပ်ရဲ့ဝေဒနာရဲ့ပညာရဲ့သင်္ခါရရဲ့ဝိညာဉ်ရဲ့၅ခုဒါပြန်နော်မှန်ပါပါဗျာဒီခွဲရင်၅ခုပဲဒါဘုန်းကြီးတို့ဒီဒီအသေးသေးဒီဒီဟောနေတဲ့ခါကျဒါလေးကအကြာကြီးဟောနေတာဟောမှာအခုတော့ကိုတို့လည်းပဲဟောပါလေအဲ့ဒီမြင်တိုင်းမြင်တိုင်းမျက်စိနဲ့အစင်းဟာယုတ်မြင်သိတာကနာမြင်သိတဲ့သဘောထဲမှာ မြင်သိတာများတာဝိညာဉ်တဲ့တကားဆိုနော်မှန်ပါပါမြင်သိတာစိတ်ကလေးပဲအဲ့ဒီမြင်သိတဲ့သဘောနဲ့တွဲပြီးတော့မြင်လို့ကောင်းတာမကောင်းတာမရှိပြီဘူးလားရှိပါဗျာကောင်းကောင်းလေးမြင်တဲ့အခါကောင်းတာကောင်းတာဒီလိုတော့ရှိကြည့်တာဟုတ်တကားပြရှိကြည့်တတ်ပါဗျာမကောင်းတဲ့အမြင်တွေမြင်တဲ့အခါကျတော့အဲဒီကြတော့လည်းမကောင်းဘူးမကောင်းဘူးနဲ့ဒီလိုညှဉ်းယူတတ်ပါတယ်မှန်ပါပါကြားတဲ့အခါလည်းဒီတိုင်းပဲ ကောင်းတာတွေကြားလို့ရှိရင်ကောင်းတယ်လို့ပြောတယ်မကောင်းတာတွေနားမချမ်းသာတွေကြားတယ်ခါကာလကျတော့မကောင်းဘူးလို့ပြောတယ်ဆိုးတယ်လို့ပြောတယ်သိဆိုးတာပဲပြောတယ်ပညာကအဲ့ဒါလေးကိုမှတ်သားတာပညာရတာပြန်နော်မှန်ပါပါအဲသင်္ခါရဆိုတာကတော့မြင်မှုကြားမှုကြည့်အောင်လို့အားထုတ်မှုရှိတယ်တဲ့မြင်တာကြားတာတွေကမယ်လိုလိုမဟုတ်ဘူးတခါပြည့်မြင်အောင်လို့နှလုံးသွင်းမှာနှလုံးမသွင်းမမြင်ဘူးမှန်ပါပါဒါတိတော့တစ်ခုခုကိုတခါလဲစာတွေပါတွေရေးကြည့်လို့ကုန်ပြီးတော့ရေးနေတဲ့ခါတွေလည်း မှန်ပါပါဟုတ်လားစင်းနေပါလေရေးကြည့်တဲ့ငွေစင်းနေပါလေရေးကြည့်တဲ့သက်ကသက်ကတွက်နေတဲ့ခါတွေနဲ့အနာနာသူသာစကားပြောမကြားဘူးသူမှန်ပါပါဘာလို့လဲတော့ဟိုကြားဖို့ရသူဟုတ်လားအာယုံမဆိုင်တော့မှန်ပါပါအာယုံနဲ့သင်္ခါရတွေကအတိပဲမတည့်ဘူးမှန်ပါပါဒီဟိုတဲ့ကိုယ်ကနန်းဘက်မှာအဲ့ဒီကနန်းလေးရေအတွက်တွေဘက်မှာစိတ်ကလှည့်ပြီးတော့နေတော့ဟိုကြားတဲ့ဘက်ကမသွားဘူးနောက်နာကလက်တို့တောင်မှတို့မသိဘူးတကသိဟုတ်လားမှန်ပါပါအဲ့ဒီတော့ဖြစ်တယ်ဒါကြောင့်မို့

ရုပ်သေးမွားတွေအများကြီးစုပေါင်းပြီးတော့ဖြစ်နေတယ်ရုပ်စုဝေကြီးတဲ့ကရုပ်ခန္ဓာသိနေတဲ့သဘောကနာခန္ဓာဟုတ်လားမှန်ပါပါသိနေတာနာခန္ဓာသိတာကတခြားရုပ်ကတခြားပဂတိပုဂ္ဂိုလ်တွေကတော့ရုပ်ကပဲသိတယ်အောင်းမင်းတယ်မှန်ပါမျက်စိကပဲမြင်သွားတယ်နားကပဲကြားပြီးတော့အောင်းမင်းလားမဟုတ်ဘူးသူကမျက်စိကတခြားပဲသိတာကတခြားပဲအဲရုပ်နဲ့နာနဲ့တခြားစီအဲ့ဒါဟာ တရားအားထုတ်တဲ့ပုဂ္ဂိုလ်ကသေချာကွဲသိလာတာတခါသိတာဟုတ်လားမှန်ပါဘူးဉာဏ်ကြားလိုက်နဲ့ကြောက်ပြီးတော့မှန်တယ်နောက်ကြတော့တခါလဲအဲကိုကြီးတကိုယ်လုံးကရုပ်ဒါကတရားသိသိနေတဲ့စိတ်ကနာမ်ဒါကတရားသူကသူကွဲလာတယ်နှစ်ခုနှစ်ခုပြည့်လာတယ်မှန်ပါပါရောလို့မရဘူးအစတုန်းကရောနေတယ်မှန်ပါပါဗျာလက်ကလေးကွဲလိုက်တယ်ဆိုလို့ရှိရင်ကွဲခြင်းနဲ့စိတ်နဲ့ကွဲတာနဲ့ဟာအတူတူပဲထင်တယ်မှန်ပါကွဲခြင်းကလည်းငါပဲကွဲတာလည်းငါပဲတယောက်တည်းပဲဒီလိုထင်တယ်

ရှားပြီးကွဲနေတာမှန်ပါဘူးအဲဒီလိုကွဲမှနာမယူပရိစ္ဆေဒညာဖြစ်သားတကားသိရဟုတ်လားမှန်ပါပါဗျာအဲတော့ရုပ်ဝေပညာသင်္ခါရဝိညာဉ်ဤငါးပါးအဲဒါခန္ဓာ၅ပါးတဲ့အဲဒီခန္ဓာ၅ပါးကိုတနည်းအားဖြင့်လေးလာနဲ့ဝန်လို့ဆိုတာဘယ်ဟာလဲဆိုငါငါဥစ္စာထင်ရတဲ့ခန္ဓာ၅ပါးပဲငါပဲငါဥစ္စာပဲလို့ထင်ရတဲ့တရားတွေတဲ့မြင်နိုင်ကြတဲ့ဓဝါ၆ပါးကငါအသက်ရှင်နေတဲ့အကောင်လို့ထင်ရရင်အဲ့ဒါကဒါဟိုတဲ့မဲ့ဥပါဒณะခန္ဓာပဲဟုတ်လားမှန်ပါပါ ဒါဝန်ထုတ်ပဲအဲငါဥစ္စာပဲနှစ်သက်စရာตายစရာကောင်းတယ်လို့ထင်ရလို့ရှိရင်အဲဒါဝန်ထုတ်ပဲအဲဒါလေးလည်းဆိုရတယ်လေးလံတဲ့ဝန်ထုတ်ဆိုတာဘယ်ဟာလဲလေးလံတဲ့ဝန်ထုတ်ဆိုတာဘယ်ဟာလဲလေးလံတဲ့ဝန်ထုတ်ဆိုတာဘယ်ဟာလဲလေးလံတဲ့ဝန်ထုတ်ဆိုတာဘယ်ဟာလဲငါငါဥစ္စာထင်ရတဲ့ခန္ဓာ၅ပါးပဲငါငါဥစ္စာထင်ရတဲ့ခန္ဓာ နဲ့ဝန်ထုတ်ဆိုတာပဲဟာလေသစ္စာနဲ့ဝန်ထုတ်ဆိုတာပဲဟာလေငါငါဥစ္စာချင်းရတဲ့ခန္ဓာ၅ပါးပဲငါငါဥစ္စာချင်းရတဲ့ခန္ဓာ၅ပါးပဲသို့သစ္စာနဲ့ဝန်ထုတ်ဆိုတာပဲဟာလေငါငါဥစ္စာချင်းရတဲ့ခန္ဓာ၅ပါးပဲသစ္စာနဲ့ဝန်ထုတ်ဆိုတာပဲဟာလေ ကျင်းရွာခြင်းရုပ်ကိုယ်ကြီးနဲ့သိရဲ့စိတ်နာတရားပေါ့တရားပြရနော်မှန်ပါပါအဲ့ဒါပါပဲရုပ်ကိုယ်ကြီးကတဘုံသိရဲ့စိတ်နာတရားကတဘုံဒီနှစ်ဘုံပဲမှန်ပါပါအဲ့ဒါလေးတယ်တဲ့ဘယ်လိုလေးတော့လေးဘုံလေးခွန်ကြီးနည်းနည်းတော့ပေါ်ပြရမယ်ရာသစ်တို့မိမိတို့ရုပ်ကိုကြီးနဲ့စပြီးတော့နေ့စဉ်နေ့စဉ်ပြုပြင်မနေရဘူးလားပြုပြင်နေရပါဗျာ။ဒီရာကနိုးလာတော့ရှင်မျက်နာတော့ပါတယ်သိရမယ် အဲကိုလည်းသုတ်ပြင်းကြီးတွေဘာတွေလဲလောက်ရမယ်ဟုတ်လားလောက်ရပါလို့ခင်ဗျာဟုတ်ပါတယ်ပြီးတော့ညောင်းညာပြောင်းလို့လည်းပြုပြင်ရမယ်ပြုပြင်ရပါဘူးဆာလောင်မိုးသိချင်းတွေပြောင်းအောင်လို့လည်းစာလေးတွေတွေးရမယ်တွေးရပါပါဗျာအဲ့တော့ကျွေးဖို့ရအစာတွေလည်းမရှာဘူးလားတခါရှာရပါတော့ဗျာအဲရှာတယ်သူကြိုက်တာလည်းအစာတွေကိုကျွေးရတယ်နေ့စဉ်နေ့ရှာပြီးတော့ကျွေးနေရတာ သက်သာဘူးတကားပြန်ဟုတ်လားမသက်သာလားမသက်သာဘူးလူတွေမှားမှသိမ့်စေတာလို့နည်းနည်းတော်သေးတာသိစံနေပါလေညာသိမ့်စေတာကလည်းနေ့စဉ်နေ့စဉ်အသေးစိတ်ကြီးရှားပြီးတော့စားနေတာဟုတ်တောင်းလေးပါလေအဲ့ဒါတချို့တချို့တ attva တွေကတော့ပြစ်ပြီးတော့ပါတော့စားတော့ပြစ်ပြီးပြီးတယ်စားတော့သူနည်းနည်းရလွယ်တယ်လို့ဆိုကြအကြောင်းရှိပါတယ်ဒါလည်းပဲဆိုကြဒီမှာယာတိဥဒုမကောင်းတော့ ဒီသီးသီးပဲတရားလည်းမရှိဘူးတချို့ရတဲ့များမြဲမရှိပါဘူးနွားတွေပါစားနေမှမဘူးရကြည့်လိုက်တော့သနာစရာပဲဒီတော့စရာမရှိဘူးတရားတရားဟုတ်လားမှန်ပါပါဗျာတို့ရတဲ့မှာနွားတွေပါလေဒီနေ့စဉ်မတော့ရဘူးဒုက္ခသိရောက်တာမှန်ပါပါအဲလူတွေမှာတော့သိမ့်ဆဲထားတာလေးရှိတော့တော်တာမလို့တော်ပါတယ်ဒါလည်းပဲတချို့တချို့သိက္ခာအကြောင်းမပြည့်စုံတဲ့ပုံကိုယ်တွေကြတော့စာရိပ်တော်ကြီးကတောင်း၄ပါးတကားပြေဟုတ်လားမှန်ပါပါ အဲဘုန်းကြီးတို့ကတော်ရွာတွေဆင်းရဲတဲ့ရက်ွက်တွေမှာနေဘူးတော့ဆင်းရဲတဲ့ရက်ွက်တွေရဲ့လူတွေရဲ့နေပုံတွေသိရတယ်တကားသေးရမှန်လားပါဗျာသံသာတဲ့ပုဂ္ဂိုလ်တွေအနေကတော့သိမသိဘူးဘယ်တော့ဆင်းရဲမှမသိဘူးဒီလိုသိဆင်းရဲတာနေ့စဉ်တွေချက်စရာသာမရှိတော့တကားသိနေတကားလဲဟုတ်လားမှန်လားပါအဲစဘာရှိရောအဲစဘာစဘာကသံဖြစ်အောင်လို့ကိုယ်တိုင်ထောင်းရတယ်ခြေတုံးမှာပေါ့ဟုတ်လားမှန်လားပါအခုနောက်ပိုင်းမှာတော့အဲဒီလိုတော့မဟုတ်ဘူးသူများအင်းဒီပါလေလိုက်ပြီးတော့ ကြီးရငှားရဝယ်ရမှာပေါ့တကားသေးရမှန်ပါပါလေဝယ်ကြမရှိတော့ရှိရင်လည်းအဲ့ဒါကြီးရငှားရမှာပဲအဲကိုရှိတဲ့ပစ္စည်းလေးတွေပေါင်းနှံပြီးတော့ဒီလိုလဲလောက်ရတယ်တကားသေးဟုတ်လားလောက်ရပါတော့ဒါရေးတော့ရင်အမှန်တော်ဝင်လေးပါတယ်အဲ့ဒါဒီနေ့ကိုနှစ်ကြိမ်သုံးကြိမ်ကျွေးရတယ်မို့လားဒါတည်းကျွေးရပါဗျာခန္ဓာကြီးကျွေးရတယ်ကျွေးတော့လေသူကြိတ်တာကျွေးရတယ်မှန်ပါပါသူကြိတ်တာမကျွေးလို့ရှိရင်ခန္ဓာကြီးကဘယ်နဲ့ပြောရတယ်ဆိုတော့ဒီငါကြိတ်တာမကျွေးရင်ငါကအားနေပြီးတော့သိမယ် မပြောတယ်လေပြောတယ်လို့ပဲတကားပြဟုတ်လားပြောလို့ပါဗျာသူမကြိုက်ကြိုက်တာမကြွရင်သေးတယ်တကားပြဟုတ်လားပါဗျာနေ့စဉ်နေ့စဉ်မှန်မှန်ကြွရင်လို့မကြွရင်ဒီခန္ဓာကြီးသေးတယ်ဟုတ်လားပါဗျာသေးတယ်ဒီထဲကနေပြီးတော့မှဆိုကြယောဂဝေဒနာဖြစ်ပြီးတော့သေးသေးတာပဲဘယ်လိုပြုနေနေသေးတာလဲသူကအဲ့တော့ဒီခန္ဓာကြီးကဝင်လေးတယ်တဲ့မိမိတို့ငယ်ကနေပြီးတော့နုနုပြူစိုးလေးတွေတဲ့ဟုတ်ဒီနားမှာရှိတဲ့ကလေးတွေတို့ဘာတွေတို့ဟုတ်လားနုနုပြူစိုးလေးတွေဟုတ်လားတော့ ပါပါကလေးရောကလေးမလေးရောနည်းနည်းပြူလေးတွေဒါတွေကလည်းသူတို့လည်းနေ့စဉ်နေ့စဉ်တခါလဲအဲဒီတော့မျက်နှာသေးလိုက်ရေချိုးလိုက်စာကျွေးလိုက်သူတို့ပြုပြင်နေတာပဲပြုပြင်နေရပါဗျာပြုပြင်နေရင်လည်းတဖြည်းဖြည်းအသက်ကကြီးလာတော့အိုးမသွားဘူးလားအိုးသွားပါဗျာဒါသေးတော့ရွယ်စင်တော့အိုးသွားပြီဟုတ်လားအိုးသွားပါဒါပဲမဲ့လို့တော်သေးရတယ်သွားမှာလေဟုတ်လားစိတ်မဆိုးသေးဘူးဟောဆိုမျက်နှာပုံစံနေမယ်တမက်ပြောက်သေးဘူးဟောစိတ်ကြီးသွားပြီဆိုလို့ရှိရင်လည်းသွားရီဝါရီကကျိုးပါရီဝါရီကတခါလဲခွက်ပြုတ်ပြီးတော့ အမြင်မကောင်းဘူးတော်တော့ကိုမကောင်းဘူးဆိုတာဟုတ်လားမှန်ပါပါအဲဒီတော့အဖို့အဖွားကြီးတွေဖြစ်သားတကသေးရဟုတ်လားမှန်ပါပါအဲ့ဒါဘယ်လိုပဲပြုစုနေနေဒီခန္ဓာကြီးကတနည်းဖြည်းဖြည်းဖောက်ပြန်တယ်တဲ့ဒီနေ့ကဥပညာဒီပါတရားတို့မှလည်းပြောသွားအာဟာရပရိယသနာတဲ့ဒုက္ခရောက်တဲ့ကြောင့်ဖွားကြီးတွေတော်ဝေးကြီးတွေနဲ့ထောက်ပြီးတော့သွားနေရတဲ့အကြောင်းဒီလရှင်တွေများတော်ဝေးကြီးတွေနဲ့ထောက်ပြီးဘာနေရွက်ဟုတ်လားမှန်ပါပါဒါရင်ဆုံးဆန်းတဲ့ခါတဲ့အကြောင်းဘောကြီးတွေလည်းပဲသပိတ်ပိုက်ပြီးတော့ တောင်ဝေးလေးပါလေထောက်ပြီးတော့ဟုတ်တယ်ဘုန်းကြီးတို့သာသနာ့ကြီးသားတွေမှာကိုတော်ကြီးတွေကတောင်ဝေးထောက်ထုတ်ဆိုတာတွေ့တယ်ဟုတ်လားပါသူသိကြပါတယ်သူကဟုတ်လားပါအဲ့တော့အာရပရိယတနာဒုက္ခကြီးကြီးရဲ့တဲ့ဒီခန္ဓာဝင်ကြီးကျွေးမှုနေရတာမကြည့်ဘူးလားကြည့်ပါတော့ဗျာအဲဒီရာဘုံမျှတာအောင်လည်းသူပြုခြင်းရတယ်နောက်ပြီးတော့နေကောင်းအောင်လို့လည်း ကျမ်းမာရေးဆေးတွေပါတယ်နဲ့ပြုပြင်ရတယ်ကိုတခါပြည်ရနော်ပြုပြင်ရပါလားခင်ဗျာအဲဒါပြုပြင်နေရတဲ့အကြောင်းမျိုးတော့ယောဂဝေဒနာတွေဖြစ်တယ်ယောဂဝေဒနာဖြစ်ပြီးတော့ဒီနေ့ကျတော့ရုပ်ခန္ဓာကြီးကပြည့်စည်တာပဲတခါပြည်ရနော်ပြည့်စည်ပါပါအခုဟောဆရာတော်ကြီးကြည့်ပါလားမှန်ပါပါဆရာတော်ကြီးဉာဏ်ပြုပြင်တယ်ဒါဓမ္မတွေလည်းသိပြည့်စုံပါတယ်တခါပြည်ရဟုတ်လားမှန်ပါပါဘုန်းကြီးတွေ့ရမြင်တယ်မြင်ရတော့ဒီဆရာတော်ကြီးတော့ ဒကာဓမ္မတွေယူရနဲ့ပြုစုတာမတွေ့ဘူးတရားဆိုဟုတ်လားမှန်ပါပါဗျာတို့ဘုံကြည့်ပါလေနာမည်ကြည့်ပါလေမှန်ပါအဲဆွေရနေတဲ့များတယ်လို့ဆွေရပါလေဒါပေမဲ့လို့ဒီဆရာတော်ကြီးတော့ပြုစုမဲ့ဒကာဓမ္မတွေဒါယူရရနဲ့ပြုစုမဲ့ဒကာဓမ္မတွေပြုစုလားဘုန်းကြီးမတွေ့ဘူးသေးဘူးမှန်ပါပါဗျာကောင်းပါရဲ့ဒီဆရာတော်ကြီးမနေရလို့ဘဝနာထံပြန်လွန်သွားပြီမယ်လို့အဲ့ဒီအဲ့ဒီဘက်ကကြည့်လိုက်မယ်ဆိုရင်တော့

ညောင်းလိုက်ညာလိုက်နားလိုက်ကျင်လိုက်ကြက်ခဲလိုက်ဆိုတာဒုက္ခဝေဒနာတွေတကသိတာဟုတ်လားဟုတ်ပါတယ်ဗျာသူကြိုက်တဲ့အတွေ့တွေမရလို့သူကြိုက်တဲ့အတွေ့တွေရနေတော့သူကကောင်းနေတဲ့ဟာကောင်းတာကောင်းတာနဲ့ရှင်းမနေရတာဟုတ်လားဟုတ်လားအဲသူမကြိုက်တဲ့အတွေ့တွေနဲ့တွေ့ပြီးဆိုမှတဲ့ခါလဲညောင်းလိုက်တာနားလိုက်တာပူလိုက်တာနှိပ်ကြသာမအောင်နင်းကြတော့သူ့ဆရာတော်ကြီးသိညောင်းတယ်ဟုတ်လားပါအနင်းတယ်တင်နင်းလို့ကိုမနာဘူးညောင်းကမပြေဘူးဒုက္ခတွေသိရောက်တယ်ဆိုတော့ အဲဒါကဇင်ကြီးကြီးပြောနေဒီပြင်ဘက်ကလည်းအများကြီးကြည့်သေးတယ်မှန်ပါဘူးဒါတော့စိတ်ကလည်းပဲငါကောင်းတဲ့အာယုံလေးတွေပေးကောင်းတဲ့အာယုံမပေးလို့ရှိရင်စိတ်ဆင်းရဲမယ်စိတ်ညစ်မယ်စိတ်ပူမယ်ဒီလိုစိတ်ပူတာနဲ့လည်းပဲအဲစိတ်တွေစိတ်ဓာတ်တွေကြာဆင်းပြီးပေးတဲ့တခါသေးရဟုတ်လားမှန်ပါပါဒါတော့ဝေဒနာကလည်းပဲသူ့ကောင်းတာလေးတွေအများအားပေးနေရတယ်ဆရာပြန်ကျွေးနေရတယ်မကျွေးလို့ရှိရင်သူကလည်းပေးမယ်၆နေ၆နေဟုတ်လားပညာကလည်းမှတ်တယ်တခါသေးရမှန်ပါပါ အဲသူကလည်းငါကောင်းတဲ့အာယုံလေးတွေပြတာမပြလို့ချင်းငါမကောင်းတဲ့အာယုံတွေမှတ်ပြီးတော့မင်း၆လှပြီးတော့တတ်မယ်ဟုတ်လားမှန်ပါပါဆိုတော့ညွန်စရာအာယုံတွေတွေ့ထားပြီလားပြင်နော်မှန်ပါပါညွန်စရာအာယုံတွေ့ထားလို့ချင်းအဲ့ဒီကမကောင်းတဲ့ပညာကမှတ်ပြီးသူကပြနေတာဟောညွန်စရာအာယုံတွေလမ်းကလျှောက်လာတွေ့လာတဲ့သမင်းပွဲထိုင်တော့ခုနကညွန်စရာတွေကမြင်နေတာကိုဒီကပြဟုတ်လားမသိမုံကြီးတွေပါတယ်ညွန်တော့ဟောသူသမင်းစားလို့မဖြစ်ဘူးသူကပညာကတိတ်ဆက်တယ်သူက ပညာသူကောင်းတဲ့အာယုံမပေးရဘူးဒုက္ခပေးနေတာသူကအဲဒီလိုပဲကြောက်စရာလမ်းစရာအာယုံတွေသူစိတ်ထဲပေါ်နေလို့ရှိရင်လည်းအဲ့ဒါအိတ်ဆိုတော့မပြောဘူးတရားသေးရမှန်ပါဒီလိုပစ္စည်းကလည်းရှိဟုတ်လားအဲတော်တော်ကြာငါလာပြီးတော့သူ့မလားဘာဖြစ်မလားစဉ်းစားနေတာနဲ့ကောင်းမရဘူးရှိရဲ့မလုံခြုံတဲ့နေရာတွေဒီလိုပဲဒုက္ခတွေဖြစ်တယ်ဦးစရာပင်းစရာတွေရှိတဲ့ပုံကိုယ်တွေလည်းအဲဒီလိုပဲပညာကမဟုတ်တာတွေရှောက်ပြီးတော့မှတ်တာတော့အဲဒီကြောက်စရာတွေလမ်းစရာတွေပူစရာတွေပင်းစရာတွေနဲ့ပူပင်ပြီး အမှန်တရားပင်မနေတယ်ဒါကြောင့်မို့ပညာကလည်းသူ့ကောင်းကောင်းအာရုံနေပေးမပေးလို့ရှိရင်မင်းအသိရှိအောင်လုပ်ပြီးတော့သတ်ပြစ်မယ်ချိန်ချောက်နေတယ်လို့ပဲဆိုတာပြဟုတ်လားဝိညာဉ်ကလည်းဒီတိုင်းပဲသူကောင်းတဲ့အာယုံရမှာမရလို့ရှိရင်လည်းမကောင်းတဲ့အာယုံတွေကြီးစဉ်းစားပြီးတော့သင်မဆင်းရဲစီနိုင်တယ်တကားပြင်နော်မှန်ပါပါဘုရားသင်္ခါရကပူရည်ကြီးရဲ့သင်္ခါရကကောင်းတဲ့အလုပ်တွေလုံးမှဒါနသီလကုသိုလ်ကောင်းမှုတွေပြုမှ မျက်မှောက်မှာလည်းကောင်းကျိုးချမ်းသာတွေရနိုင်တယ်။ထောင်သားများမှာလည်းအဲလူဘဝနာဘဝကောင်းသောဘဝတွေရောက်ပြီးတော့ကောင်းသောချမ်းသာနိုင်တယ်။အကယ်၍ကသင်္ခါရကိုကောင်းကောင်းမဆောင်နိုင်လို့ရှိရင်လေ။ဗာတိပါဒဆိုင်တော့အကုသိုလ်သူစိတ်တွေသူပြုတာကိုတခါသေးရ။ဟုတ်ပါပါဘူး။အဲဒီအကုသိုလ်တွေပြုတာဒီအကုသိုလ်တွေကဒီကနေ့ကျတော့အာယုန်နိမိတ်ထင်တယ်။သောသောပိုင်းတော့သူဟာနဲ့သူတော့ဟားနေတာဗောတခါသေးရဟုတ်လား။မှန်ပါပါ။အကောင်းမှုတွေသူများသူများသူများတွေကိုသတ်ပြသူများဥစ္စာတွေကိုလူရက် အကြီးပွားချမ်းသာနေတော့ငါတော်တော်ဟန်ကြတာပဲလို့သူအောင်းမင်းမှန်ပါဘူးဒီကနေ့ကြလာပြီဒီကနေ့နော်ဘုရားဆွေကြီးကလာတယ်အဲ့ဒါရေးကြည့်တယ်ဟုတ်လားကာနဲ့ကာမနိမိတ်တွေဂတိနိမိတ်တွေဆိုတာရှိတယ်ရှိပါဗျာဒီကနေ့ကျအဲ့ဒီအာယုနိမိတ်တွေကလာပြီတဲ့ဘဝသိရမယ်အခြေအနေနေရရောက်မယ်ပုဂ္ဂိုလ်ငရဲနိမိတ်တွေပေါ့အိမ်မက်မဲ့တယ်လို့ပဲအဲတောက်လို့လည်းမရဘူးဆက်လာကတော့သိက်ဆက်တာသူကအဲ့ဒီမှာအဲ့ဒီအာယုနဲ့ဆွဲရင်းနဲ့ပြီးသွားတော့ အပေဘုံနေကြတာဟောဒါသိရမှန်ပါပါအဲသင်္ခါရခန္ဓာဆိုတာသူ့ကိုကောင်းကောင်းမပြုစုလို့တဲ့သူကအပေလေးဘုံနဲ့ချတယ်လူဘဝရောက်ရင်လည်းအသက်တိုးတဲ့ဘဝစသည်ဖြင့်မကောင်းကျိုးတွေပေးတယ်တဲ့အရေးကြီးပါတယ်ဒါသိရနော်ပြီးပါပြီအဲဒါကြောင့်ဒီခန္ဓာ၅ပါးတွေထားဆောင်ရတာဟာမသက်သာဘူးတဲ့အဲ့ဒီမှာဝိထုသက်တွေရှိပါတယ်ဟိုပြောပြောရမဖြစ်တော့ဟုတ်လားဒီလိုအဲ့ဒီသင်္ခါရခန္ဓာအသိသိနေရမကြလို့ သေပြီးကြည်တာတွေဖြစ်လို့ကြည်တာဖြစ်တော့ဒုက္ခတွေရောက်တော့ညှဉ်းညွနေတာကိုတခါသိရဟုတ်လားမှန်ပါပါဘုန်းကြီးဗာရသုတ်တတရားတွေတော့ပေါ်ပြထားပါတယ်မှန်ပါအဲဒီကြာကြည့်သူကြည့်နေလို့ချင်းအဲဒီစာအုပ်ကြည့်မှရှင်းမယ်ဒါဘုန်းကြီးတရားတွေမဟောနိုင်ဘူးအဲဒီဆိုတော့ဒါကခုနည်းနည်းပါးပါးရေးမိကြုံတော့ပဲဟောလို့ရတယ်မရှိဘူးအဲတော့အဲဒီခန္ဓာ၅ပါးရှင်းရပါချင်းတော့ရုပ်ကိုယ်ကြီးနဲ့ပြီးရဲ့စိတ်နာတရားဒါဝန်တော့ဝန်ဖို့ပဲတဲ့လေးတယ် ဒီဝန်တို့မောကဘယ်လောက်လေးတုံးဆိုလို့ရှိရင်အမြဲတမ်းထားဆောင်နေရတာတကားတယ်နော်မှန်ပါပါဘယ်လောကမှာဒီသာဤတို့ဘာလို့ထားရလဲဆိုတာတခဏပါတကားပြရနော်မှန်ပါပါလေဗျာ10မိနစ်လောက်ထားတာရှိမယ်2မိနစ်လောက်ထားတာရှိမယ်3မိနစ်လောက်ထားတာရှိမယ်တော့ကြတော့ချလိုက်တော့ပေါ့မသွားဘူးလားပေါ့သွားပါဗျာအခုဒီဒါစစ်တော့ဒီခန္ဓာဝင်ကလည်း ငငယ်လေးကသုထမ်းလာတာအခုမချသေးဘူးမချသေးပါဗျာသေပြီးတော့ပါဆိုရင်သေပြီးတော့လည်းပဲသေပြီးနောက်ဘဝခန္ဓာဝင်တစ်ခုလာအောင်မှာမှန်ပါပါညာဘက်ကပခုံးကနေပြီးထားတဲ့ဝန်ထုတ်ချလိုက်ဘယ်ဘက်ကတက်လာတယ်လို့ပဲတခါသိရဟုတ်လားမှန်ပါပါဗျာမချဘူးဟိုဘဝကလည်းထားလာဒီဘဝလည်းထားဘဝတိုင်းဘဝတိုင်းဒီခန္ဓာဝင်နေထားနေရမှာအဲရတော့အဲ့ဒီမှာကုသိုလ်ကောင်းမှုရှိတဲ့ပုဂ္ဂိုလ်တွေလူဘဝနတ်ဘဝရောက်တော့နည်းနည်းတော်သေးတယ်လို့ဆိုရတာပေါ့ မှန်ပါအာကုသိုလ်ရှိလို့ရှိရင်ပယ်လေးပါးခန္ဓာကြီးထားသိဒုက္ခရောက်တာတခါသိရဟုတ်လားရောက်ပါဘူးမနကြောက်เสียကောင်းတယ်အဲဒါကြောင့်ဝန်ထုတ်ဆိုတာဘယ်ဟာလဲဆိုလို့ရှိရင်လေးလာနဲ့ဝန်ထုတ်ဆိုတာကအဲငါငါဥစ္စာသင်ရတဲ့ခန္ဓာ၅ပါးပဲအဲ့ဒီခန္ဓာ၅ပါးထားတဲ့ဝန်တန်းပုဂ္ဂိုလ်ကဘယ်သူလဲဆိုလို့ရှိရင်ပါဠိလိုလုံးပြည့်ဘူးတကားသူသိကုံသွားတယ်မှန်ပါ ဝန်တန်းဆိုတာဘယ်သူလဲဌာနဝန်ရှိနေတဲ့ပုဂ္ဂိုလ်ပဲကသူရတယ်ဝန်တန်းဆိုတာဘယ်သူလဲဝန်တန်းဆိုတာဘယ်သူလဲဌာနဝန်ရှိနေတဲ့ပုဂ္ဂိုလ်ပဲဌာနဝန်ရှိနေတဲ့ပုဂ္ဂိုလ်ပဲဝန်တန်းဆိုတာဘယ်သူလဲဝန်တန်းဆိုတာဘယ်သူလဲဌာနဝန်ရှိနေတဲ့ပုဂ္ဂိုလ်ပဲဌာနဝန်ရှိနေတဲ့ပုဂ္ဂိုလ်ပဲဝန်တန်းဆိုတာဘယ်သူလဲဌာနဝန်ရှိနေတဲ့ပုဂ္ဂိုလ် နာလူသာပဲလို့ပဲအနာဝတိရဲ့ဟောလို့ပဲဝန္နာလူသာပဲလို့ပဲအနာဝတိရဲ့ဟောလို့ပဲခန္ဓာဝင်ရှိနေတဲ့ပုဂ္ဂိုလ်တွေဝန်ထမ်းသမားတွေအခု တရားနာနေကြတဲ့ပုဂ္ဂိုလ်တွေထောင်လောက်ရှိရင်ထောင်လောက်ကဝန်ထမ်းသမားတွေပေါ့တရားပြရမှန်ပါပါဗျာဒီဘုန်းကြီးတို့လည်းတရားဟောနေတာလည်းဝန်ထမ်းပဲတရားပြရဝန်ထမ်းပါဗျာဝန်ထမ်းနေရတယ်ကိုယ့်အနေကိုထမ်းနေရတာဟုတ်လားမှန်ပါပါဗျာသူကိုယ့်အနေမကဘူးသူများဝန်တွေပါထမ်းနေရတာစီသေးတယ်တရားပြရဟုတ်လားမှန်ပါဗျာဝန်ထမ်းသမားတွေတဲ့ပုဂ္ဂိုလ်ပဲအဲဒီတော့အဲဒီဝန်ထမ်းသမားတွေဝန်တော့ကို ဖမ်းတယ်ယူတယ်ဆိုတာဘာလဲလို့နောက်တစ်ခါမိကုန်းထုတ်ပြီးတော့ပြေထားတယ်ဘုံတို့ခံရတယ်ဆိုတာဘယ်ဟာလဲနိတ္တပါယတနာပဲတဲ့ဒါလည်းဆိုရပြောတာသင်ကကုံသွားပြီဘုံတို့ခံရတယ်ဆိုတာဘယ်ဟာလဲဘုံတို့ခံရတယ်ဆိုတာဘယ်ဟာလဲနိတ္တပါယတနာပဲနိတ္တပါယတနာပဲဘုံတို့ခံရတယ်ဆိုတာဘယ်ဟာလဲဘုံတို့ခံရတယ်ဆိုတာဘယ်ဟာလဲနိတ္တပါယတနာပဲနိတ္တပါယတနာ ဝတ္တပါဏေသာဝရာတိသိတေသာယသမဘေဝလောဘိုင်းေသာဝရာတိသိတေသာယသမဘေဝလောဘိုင်းေသာဝရာတိသိတေသာယသမဘေအဲဝန်တို့ယူရဆိုတာနှိမ့်သက်တာတဲ့တဏှာပဲနှိမ့်သက်တာတဲ့တဏှာဖြစ်တိုင်းဖြစ်တိုင်းဝန်တို့တွေယူနေတာတကားပြရဟုတ်လားမှန်ပါပါဗျာ မြင်ရကလည်းမြစ်သက်သာလို့ရှိရင်ဝန်တို့တစ်ခါထိုင်းလာတယ်ဟုတ်လားမှန်ပါဘာဖြစ်လို့လဲအဲ့ဒီမြင်ရလေးကမြစ်သက်သာရပြီးတော့တဏှာဖြစ်တဏှာဖြစ်ရင်ဥပါဒံဆွဲလာမှာကိုတခါသေးရမှန်ပါပါလို့ဗျာဥပါဒံဖြစ်တာဥပါဒနာဖြစ်စရာဘောတဲ့ကာမဘောကဖြစ်နေမယ်ကုသိုလ်အကုသိုလ်သူလုံးတော့မယ်တဲ့တခါသေးရဟုတ်လားမှန်ပါပါဟုတ်လားလို့ကိုကဆွဲလာမှာတော့ဆွဲလာတဲ့ဥစ္စာလေးရအောင်ကိုဆွဲလာတဲ့ပြည့်စုံအောင်လို့အာမထုတ်ပြီဘူးလားအာထုတ်

ဒါတော့မြင်နိုင်မြင်နိုင်နှစ်သက်မှုသာမှုဖြစ်တာတွေကြောက်ကြမကောင်းဘူးလားကောင်းပါတော့ဗျာကောင်းတယ်ကောင်းမြင်တယ်လို့အဲ့ဒါကိုသူရသဘောကျတယ်ဟုတ်ပါပါဖြစ်တဲ့သာမှုဖြစ်ဖို့ပဲလိုက်ရှားနေတယ်သူကလေဟုတ်ပါပါအဲအမြင်ကောင်းလေးတွေလိုက်ရှားနေတယ်သူကအဲအမြင်ကောင်းလေးတွေမြင်အောင်ဆိုပြီးလိုက်ရှားတယ်အပြားကောင်းလေးတွေကြားအောင်လိုက်ရှားတယ်အနံကောင်းအရသာကောင်းအဲ့ဒါလေးတွေရအောင်လိုက်ရှားတယ် အတွေ့အထိကောင်းလိုက်ရှားတဲ့သိကုသနာကြံစည်နဲ့အကောင်းနေကြည်ကြံစည်နေတာပဲလားဒီဟုတ်လားဟုတ်ပါဘူးအကောင်းနေပေါ်တိုင်းပေါ်တိုင်းနှစ်သက်သာမှုဖြစ်တယ်နှစ်သက်သာမှုဖြစ်တိုင်းဖြစ်တိုင်းတဏှာဖြစ်တယ်နော်မှန်ပါပါတဏှာဖြစ်တော့ဥပါဒာမဖြစ်ဘူးလားဖြစ်ပါဗျာတဏှာဖြစ်မှတာယာမတော့ဆွဲလန်းတယ်အဲအာယုံဆွဲလန်းတာပဲဆွဲလန်းရင်ဖြင့်ဆွဲလန်းတဲ့အတိုင်းကိုယ်လိုတဲ့ပြည့်စုံအားထုတ်ရင်ကုသကအကုသကတစ်ခုခုဖြစ်တယ်မှန်ပါအဲဒီကံကအကျိုးပေးတော့ ဘဝပြပြဇာတိတဲ့ဘဝပြပြရတယ်ပြရတော့ဥရနာခုဘဝလို့ဟောတာဒီမှန်ပါပါဗျာအဲ့ဒါကြောင့်မြစ်သက်ပါရမှုဖြစ်လို့ရှိရင်တဲ့ဒါဝန်တို့ကိုထမ်းတာတဲ့ဟုတ်လားဟုတ်ပါပါလောကမှာတော့ဝန်တို့ထမ်းတယ်ဆိုတာခိုင်းတဲ့ပုဂ္ဂိုလ်စီတဲ့ပုဂ္ဂိုလ်ရှိတာဝိဒ္ဓတာသေးတာမှန်ပါပါဗျာဒီပုဂ္ဂိုလ်ဟိုတိအောင်ပို့ပါအောင်ပိုက်ဆံပေးမယ်စသည်ဖြင့်လေမှန်ပါပါခိုင်းပြီးတော့ခိုင်းတဲ့အတိုင်းကထမ်းတာအခုတကားသစ်တို့ ဒီကိုယ်ခန္ဓာဝန်ထားနေတာဘယ်သူကခိုင်းနေလဲဆိုရင်ဘယ်သူမှမခိုင်းဘူးတခါသေးမှန်ပါပါကိုယ့်ကကိုယ်ထားနေလို့ထားနေတာမဟုတ်လားမှန်ပါပါဟမ်ကိုကနှစ်သက်လို့နှစ်သက်တယ်နှစ်သက်တယ်ကိုကကိုထားနေတာမဟုတ်လားမှန်ပါပါနှစ်သက်ပါနဲ့ပြောလို့ရှိရင်ရပါမလားမရပါဘူးဗျာမရဘူးသူကနှစ်သက်နေတာအကျိုးစားကိုကကိုကိုထားနေလို့ထားနေတာဟုတ်လားမှန်ပါတော်တော်အဝဲစရာကောင်းတယ်ဘုရားဘာသာပြင်မဲ့ကတော့ဘာသာတရားတွေရှိတယ်သူတို့ကဘယ်နဲ့ပြောတော့ဆိုတော့ဘုရားသခင်ကဖန်ဆင်းတယ်လို့ပြောတယ်ဟုတ်လားမှန်ပါပါ တော့ဘုရားသခင်ကဖန်ဆင်းတယ်ဆိုတော့ဘုရားသခင်ကဒီဂုဏ်တို့ကြီးပေးတယ်လို့ဆိုရမရောက်ပဲဘူးလားရောက်သွားပါဗျာပြီးတော့ဒီကြစဉ်းစားကြည့်မယ်ဆိုလို့ရှိရင်ဘုရားသခင်နဲ့ပြည့်တင်ကြတယ်ပေါ်လာတဲ့အစားသေးဟုတ်လားသူပေးတော့ဟုတ်လားမျက်စိကွယ်နေတဲ့ပုဂ္ဂိုလ်ကအဲဘုရားသခင်ပေးတဲ့ဝန်တော်ကြီးကမျက်စိကွယ်ရတယ်။အာဘာဖြစ်လို့မျက်စိကွယ်အောင်သူကတုတ်ပေးပါလိမ့်မလို့။နားတွေပါလေထိုင်းနေတဲ့ပုဂ္ဂိုလ်အဲလက်တွေပါလေကျိုးနေတဲ့ပုဂ္ဂိုလ်စီတွေပါလေကျိုးနေတဲ့ပုဂ္ဂိုလ် ယောဂအကြည့်ကျဆွဲနေတဲ့ပုဂ္ဂိုလ်ကစဉ်းစားလိုက်မယ်ဆိုရင်ငါဖန်ဆင်းတာဖန်ဆင်းတဲ့ပုဂ္ဂိုလ်ကတော်တော်ညံပြတာပဲမကောင်းတဲ့ခန္ဓာဝင်တို့ကြီးပေးတယ်လို့ပြည့်တင်ကြမရှိသေးဘူးလားတကားပြည့်ပြီပါဟောဘုရားဘာသာတရားတော်အဲ့ဒီတော့ပြည့်တင်ကြဘာမှမရှိဘူးသူဟာသူလူချင်းတို့သူယူထားတာကိုဒါသိရဟုတ်လားနှိမ့်သက်တာသူဟာသူနှိမ့်သက်တာမနှိမ့်သက်ပါနဲ့တားလို့ကိုမရဘူးနှိမ့်သက်တဲ့နှိမ့်သက်တဲ့ခန္ဓာဝင်တို့ကိုယူနေပြီညီတယ်ပြီးတော့တကားပြည့်နှိမ့်သက်တဲ့နှိမ့်သက်တဲ့ခန္ဓာဝင်တို့ယူနေတယ်ညီတော့ အဲဒီနှစ်သက်မှုကိုပယ်ဝဲရမကောင်းဘူးလားကောင်းပါတော့ခင်ဗျာအဲအရေးကြီးတယ်ပယ်ဝဲရတော့ကောင်းတယ်မပယ်နိုင်သေးဘူးဟင်ဒီလိုမဟုတ်လားဟုတ်ပါပယ်ဝဲရတော့ကောင်းတော့ကောင်းတာပဲသိတော့သိတာမပယ်နိုင်သေးဘူးဒီလိုဖြစ်နေတယ်သူမှန်ပါပါကြပ်ပါတယ်သူခရင်ပါတယ်သူအဲသူအလုံးနဲ့လုံးပါတကားတရားဟုတ်လားမှန်ပါပါအဲအဲဒီနှစ်သက်သားရတာကလည်း၃မျိုးရှိတယ်ဝိရတိတံကာမဒနာဘဝဒနာဝိဘဝဒနာကာမဒနာကတစ်မျိုးဘဝဒနာကတစ်မျိုး ဝိပဝဒနာတင်ဆိုတာလေသူတို့ပြောရတော့မယ်တခါပြန်နော်မှန်ပါပါဗျာကာမဒနာဆိုတာကောင်းတဲ့ဟာတွေကိုသာမြင့်တယ်လို့ရှိရင်ကာမဒနာလို့ဆိုရမယ်ကာမဒနာကာမဒနာကောင်းလို့ရာကောင်းလို့ရာအာရနှစ်ပဲမူအာရနှစ်ပဲမူကာမဒနာကာမဒနာကောင်းလို့ရာကောင်းလို့ရာအာရနှစ်ပဲမူအာရနှစ်ပဲမူကာမဒနာကောင်းလို့ရာ ရေသာယာမြင့်တဲ့သာဗျာကာမတဏပဲဒါရှင်းပါရဲ့ဒါပြန်နော်ရှင်းပါပါဗျာဘဝဒနာသတ္တတာသင်္ခါနိဗ္ဗာန်ဟုတ်တယ်ဘဝဒနာကတော့သတ္တတာကတော့ပါဠိတော်သတ္တတာဒိဋ္ဌိနဲ့တွဲဖြစ်တယ်တဲ့ဟုတ်အဲပုဂ္ဂိုလ်တ attva တကယ်ရှိတယ်ထင်ပြီးအဲဒီပုဂ္ဂိုလ်တ attva ဒီဘဝဟိုဘဝပြောင်းလဲပြီးတည်နေတယ်သိတဲ့အခါကာလလည်းရုပ်ခန္ဓာကြီးကပြည့်သွားပြီမယ်လို့အတ္တကောင်တွေကတော့ဟိုပြောင်းသွားတယ်ဘဝအစ်မှာသွားကြည့်တယ်ဒီလိုသင်တာကိုတခါသိရဟုတ်လားမှန်ပါပါဗျာအဲ့ဒါသတ္တတာဒိဋ္ဌိခေါ်တယ် အဲ့ဒီသတ္တရတ္တိနဲ့သင်ပြီးနှိမ့်သက်မှုသာမှုစိတိုင်းစိတိုင်းဘဝတဏခေါ်တယ်တိုင်ဆိုရမယ်ဘဝတဏဘဝတဏသတ္တတာသတ္တတာသင်္ဃနိဗ္ဗာန်မူသင်္ဃနိဗ္ဗာန်မူသို့ဘဝတဏသတ္တတာသင်္ဃနိဗ္ဗာန်မူဘဝတဏသတ္တတာ တ်စွာဘုရားဟောကြားတော်မူတဲ့တရားတော်အတိုင်းကတော့မြဲတည်နေတဲ့အတ္တကောင်ရဲ့တော့မရှိဘူးတကားပြန်နော်မှန်ပါပါဘုရားဆိုရုပ်တရားနာတရားတွေပဲဆက်ကဆက်ကဖြစ်နေတာဒီဘဝကပြီးတယ်ဆိုတာလဲဘဝအောင်ကယုံနာနေချုပ်သွားတာပဲဒီဘဝအောင်ကယုံနာနေဘယ်မှမသွားဘူးတကားပြန်နော်မှန်ပါပါဘဝကယုံနာနေတဲ့ဒီဘဝမနာဘူးဒီဘဝယုံနာနေဘဝမသွားဘူးအဲဒီကနေ့မှာပေါ်လာတဲ့ကံကာမနဲ့ခြင်းနဲ့အာယုံကိုဆွဲလာပြီးတော့ တန်အားလျော်စွာဘဝအသစ်မှာစိတ်အသစ်ရုပ်အသစ်ဖြစ်တယ်တဲ့ဒါပြနော်မှန်ပါပါအခုဒီကအသစ်တော့မြင်နိုင်ကြတယ်စိတ်အသစ်ရုပ်အသစ်တင်မို့လားမှန်ပါပါဗျာမြင်တာဟာလည်းပဲအသစ်ပဲဒါပြဟုတ်လားမှန်ပါပါဗျာအဲသိုးတဲ့အာယုံမြင်တဲ့အခါကလည်းဒါတမျိုးပဲမှန်ပါပါကောင်းတဲ့အာယုံမြင်တဲ့အခါကတမျိုးဟုတ်လားမှန်ပါပါအကျယ်၍သာသိုးတဲ့အာယုံမြင်တဲ့စိတ်ကမပြောက်ဘူးဆိုရင်ကောင်းတဲ့အာယုံမြင်တဲ့အခါလည်းသိုးနေမှာပေါ်တကားပြမှန်ပါပါဗျာအခုတော့သူကအသစ်အသစ်တွေဆိုတော့ ဆိုတဲ့အာယုံမြင်တဲ့ခါကတစ်မျိုးကောင်းတဲ့အာယုံမြင်တဲ့ခါကတစ်မျိုးအဲဒီလိုကွဲနေမျက်မှောက်ဘဝတွင်လည်းပဲယုံနာတရားတွေဆိုအသေးသေးကြီးတဲ့ပဲတဲ့ဘဝသိကြတယ်အသေးသေးပဲမိမိကံအားလျော်စွာဘဝပြင်မှာယုံနာအသေးဖြစ်သွားတဲ့ဒါကဘုရားတရားတော်အရာကိုတကားပြီမှန်ပါပါအေးသာသနာသာသနာ့ဘအပြစ်မဲ့ကပုဂ္ဂိုလ်ရဲ့အယူဆအပြင်တော့အသက်ရှင်နေတဲ့အကောင်လေးတကယ်ကြည့်တယ်လို့ထင်တာတကားပြီမှန်ပါပါညာတော်အရင်အကြည့်ဆိုသင်ရတယ် ဟုတ်လားငယ်ငယ်လည်းဘုန်းကြီးတို့ငယ်ငယ်တုန်းကလည်းဘာမှမသိသေးခင်ကဒီလိုပဲသင်တာပဲသိလို့ရှိရင်လူဟာအသက်ကလည်းနှာခေါင်းကထွက်သွားသလိုဘာလို့လဲဒီလိုသင်တယ်မှန်ပါပါတဏှာရောက်သွားသလိုသင်တယ်အမှန်ကတော့အဲ့ဒီလိုမဟုတ်ဘူးယုံနာနေပြည့်ပြည့်နေတဲ့ယုံနာနေချုပ်သွားယုံပဲအဲဒီကယုံနာနေဘယ်မှမသွားဘူးဘုမာတန်အားလျော်သောဘဝတည်ယုံနာပြည့်ဒီကနေ့မှသွဲတာကိုတခါပြေမှန်ပါပါပဲဒါသေးတော့မိသင်ကနေပြီးတော့ဘာလုံးမယ်လို့စိတ်ကူးလေးမရှိဘူးလားရှိဘူးပါ အိပ်ကျော်သွားပြီအိပ်ကျော်တဲ့ခါတော့အဲ့ဒီစိတ်ကူးမရှိဘူးမှန်ပါပါအိပ်ကျော်အနေတော့အမျိုးတဲ့ခါအဲ့ဒီစိတ်ကူးလေးပေါ်မလာဘူးလားပေါ်လာတာပါအဲ့ဒါဘာဖြစ်လို့တော့မိခင်ကဆွဲခဲ့လို့တခါပြီးမှန်ပါပါဟုတ်လားမှန်ပါပါအိမ်မက်တဲ့ကတခါတခါအိမ်မက်ပြီးလာနိုးလာတာမရှိဘူးလားရှိပါဗျာအဲလာနိုးတဲ့ခါကာလကျတော့လဲပြန်စဉ်းစားတော့သူဟာခုနကအိမ်မက်တဲ့ကဟာမျိုးလို့ပြန်မပေါ်ဘူးလားပေါ်လာပါဗျာအဲ့ဒါဟာဘာဖြစ်လို့တော့အိမ်မက်တဲ့ကဆွဲလာတာလို့ဟုတ်လားမှန်ပါပါအိမ်မက်တဲ့မှာကောင်းတာတွေမက်ပြီးတော့လဲနိုးလာတာရှိရဲ့ အဲ့ဒါလည်းနိုးလာတဲ့အခါလည်းခုနကလိုပဲကောင်းကောင်းနေစားရတယ်လို့လို့ဘာလို့လို့စိတ်ထဲချင်းနေပုံမှာအနိဗ္ဗာန်မှာကျွေးတွေငွေတွေပါရကြရတယ်ကတကယ်ရတယ်လို့သိနေတာခုတကသိရဟုတ်ပါဗျာအဲဒီလိုပဲသေဂာနိဆွဲလာတဲ့စိတ်ကလေးအသိဖြစ်တာတဲ့တကသိရနော်မှန်ပါပါအဲဒီလိုအကောင်အကောင်လိုက်တကယ်ပြီးနေတဲ့သင်ပြီးတော့ဆွဲလာလို့ရှင်သဒ္ဒရာဒိဋ္ဌိအဲဒီလိုသဒ္ဒရာဒိဋ္ဌိနဲ့တကွမြစ်သက်ပါတာကဘဝဒနာလို့ခေါ်တယ် ဝိဘဝဒနာဆိုတာကတော့ပေပြီးဘာမှမရှိဘူးအာပုဂ္ဂိုလ်သားတော့အကုန်လုံးပြောက်သွားတယ်သင်ပြီးမြစ်သက်ပါရမှုကဒါကဝိဘဝဒနာတဲ့အရင်ဆိုရမယ်ဝိဘဝမှာဝိဘဝမှာဥစ္စေရာဥစ္စေရာသင်္ခါမြစ်သက်မှုသင်္ခါမြစ်သက်မှုသို့ဝိဘဝမှာဥစ္စေရာသင်္ခါမြစ်သက်မှုဝိဘဝမှာဥစ္စေရာ သွားရမယ်သင်္ကကုန်းကုန်းသွားလုံးကုန်းဝန်တော့ပယ်ချတယ်ဆိုတာဘာလဲဆိုတော့နိတ္တသာရတဲ့တဏှာကိုပယ်တာပဲနိတ္တသာရင်ဝန်တော့ကိုလက်ခံတယ်နိတ္တသာရကိုပယ်လိုက်လို့ရှိရင်ဝန်တော့ကိုပယ်ပြီးသားဖြစ်သွားတာကိုတခါပြန်နော်မှန်ပါပါဗျာဒါပါပဲဆိုရမယ် ဝန်တို့ပဲချရဲဆိုတာဘယ်လိုလဲဝန်တို့ပဲချရဲဆိုတာဘယ်လိုလဲမြစ်သက်သားရတဲ့တဏှာကိုပဲတာပဲမြစ်သက်သားရတဲ့တဏှာကိုပဲတာပဲဝန်တို့ သရဏကိုပယ်လိုက်ရင်ဝန်တော့မဖြစ်ဘူးတရားပြရနော်မှန်ပါပါဗျာဝိပဿနာရှုလို့ရဟတမေရဟတဘုံညာရောက်တဲ့ခါကာလကျနှစ်သက်သာမှုတွေလုံးဝပြင်းသွားတယ်ကြတယ်နော်ပြင်းသွားဘူးအဲဒီလိုလုံးဝပြင်းသွားတော့တဏှာမရှိတော့အဲ့ဒီပုဂ္ဂိုလ်မှာဘဝသိယုံနာနေမရှိဘူးတဲ့တရားပြရဟုတ်လားမှန်ပါပါအဲဒါကလုံးဝပြင်းသွားတယ်အဲဒီအရဟတမေရဟတဘုံမရောက်ခင်လည်းပဲဟောတာပါတိမေကလည်းထိုက်တဲ့လောက်တော့ပဲပါတယ်တရားပြရဟုတ်လားမှန်ပါပါ အဲတက္ကာရီဝိသိကိစ္စနဲ့စာပြီးတော့ဖြစ်နိုင်တဲ့တဏှာကြီးပဲတယ်။ဒါကြောင့်အပယ်လေးပါးအပယ်လေးပါးခန္ဓာဝင်နေသူ့မှာမပြည့်ဘူး။အဲလူဘဝနာဘဝကာမဘဝမှာလည်းခုနဘဝတည်းပုံလွန်ပြီးတော့ခန္ဓာဝင်နေမပြည့်ဘူး။ငြိမ့်တယ်တခါပြည့်နော်။မှန်ပါပါဗျာ။နောက်ပြီးတော့ဝိပဿနာကလည်းရှုတိုင်းရှုတိုင်းအဲဒီယုံနာနေနဲ့စပ်ပြီးပါရမဲ့တဏှာကိုပယ်တယ်တဲ့။အဲဒီတဏှာပယ်တော့ အဲဒီတဏှာအဲဒီတဏှာဆက်ပြီးဖြစ်မဲ့ခန္ဓာဝန်တွေကိုပယ်ပြီးသားဖြစ်သွားတယ်တရားပြနော်မှန်ပါပါဗျာအင်းဒါသိသွားကြပြီဟုတ်လားမှန်ပါပါသိတာပါတော့ဒီနဲ့ဆိုင်လားဆိုင်ပါဘူးဆိုင်နေပြီလားဘုံတို့ပြစ်ကြတယ်ဆိုတာဟာနှိမ့်သက်သားရတဲ့တဏှာကိုပယ်တာပဲနော်မှန်ပါပါအဲဒါအရိယာမေရောက်ဝိပဿနာအထုတ်ပြီးအရိယာမေတွေရောက်ရင်ပယ်အဲဒီရောက် အားထုတ်ပြီးတော့ပယ်ဖို့ပါပဲတခါပြရနော်မှန်ပါပါဗျာအာပဲဒီလိုပယ်မှဖြစ်တဲ့ခန္ဓာဝင်ကြီးကိုပယ်ခြင်းလို့ဟိုတခြားကိုထုတ်ပြလို့လည်းမရဘူးတခါပြရကိုယ်တည်းကဖြစ်နေဟုတ်လားမှန်ပါပါကိုယ်ထဲမှာကိုယ်ထဲမှာပြင်းတော့ထုတ်ပြဖို့ကခဲရင်းတယ်အပြင်ကဆိုလို့ရှိရင်တော့ကိုယ်အိမ်ထဲမှာမကောင်းတဲ့ဝိတုပစ္စည်းရှိနေရင်ထုတ်ပြလိုက်ရတာပေါ့ဟုတ်လားရပါတယ် ကိုယ်ကိုယ်မှာနိတာနေတဲ့အမြင့်ကြီးတော့ဘာလို့ဆိုရင်လည်းသိပြရတာပေါ့ဟုတ်လားမှန်ပါပါအခုတော့ကိုယ်အတွင်းသားတွေဆိုတော့ခက်တာပဲတခါသေးရဟုတ်လားမှန်ပါပါကိုယ်ခန္ဓာကြီးကိုပြည့်လိုက်ဘယ်နဲ့လုံးမမရဘူးဓာကြီးတော့သေအောင်လုပ်လိုက်တော့မိကျုပ်ပြည့်လိုက်လည်းပဲသူကခန္ဓာအစ်စ်လာမှာပဲတခါသေးမှန်ပါပါဘာယာမှုရှိနေတယ်ဘာလို့ခန္ဓာအစ်စ်လာမှာဒါတော့သိရင်တော့ရှိရင်တဲ့အဲ့ဒီတဏှာကင်းအောင်အားထုတ်ရမယ်အဲ့ဒါကသုံးရည်ရတယ်ဟောပြီးမြတ်စွာဘုရားကလည်းဂါထာလေးဟောသဘောတခါသေးရဟုတ်လားမှန်ပါပါ

ဝန္တုဆိုတာငါခန္ဓာလွန်စွာလေးလာပြီဝန္တုဆိုတာငါခန္ဓာလွန်စွာလေးလာပြီဝန္တုဆိုတာငါခန္ဓာလွန်စွာလေးလာပြီဝန္တုဆိုတာငါခန္ဓာလွန်စွာလေးလာပြီဝန္တုဆိုတာငါခန္ဓာလွန်စွာလေးလာပြီသိကနဲ့အတူတူပါပဲဒါကဒါလေးမို့ထပ်ပြီးတော့ကောင်းတယ်မနာကောင်းပါလေလို့ ဘာရဟာရောသာပုဂ္ဂလောဘာရဟာရောသာဝန်တို့ကိုသံသောပုဂ္ဂိုလ်ဒီကပုဂ္ဂလောပုဂ္ဂိုလ်ပြညာပဲဒါကိုလည်းပြဝန်တန်းခေါ်လာပုဂ္ဂိုလ်မှာပြညာသာဖြစ်ပြီးဆိုရမယ်ဝန်တန်းခေါ်လာဝန်တန်းခေါ်လာပုဂ္ဂိုလ်မှာပြညာသာဖြစ်ပြီးဝန်တန်းခေါ်လာပုဂ္ဂိုလ်မှာပြညာသာဖြစ်ပြီးဝန်တန်းခေါ်လာပုဂ္ဂိုလ်မှာ

ဖမ်းနေတဲ့ဝန်သူကြီးချလိုက်ရင်သက်သာသွားတယ်မဟုတ်လားသက်သာပါပါအဲဒီလိုပဲခန္ဓာခန္ဓာဝန်ကြီးပြချတာချမ်းသာတယ်တဲ့ဉာဏ်နာပုဂ္ဂိုလ်များပရိနိဗ္ဗာန်သံဖို့အချိန်ကိုမျှော်လင့်ပြီးစဉ်းစားတဲ့အခါမှာအယံဒုက္ခပါလားဤခန္ဓာ၅ပါးဤဟူသောဆင်းရဲလာစွာသောဝန်တို့ဝန်မိုးကြီးကိုဒီဝစီရန်ပဲမျှလောက်ကြအောင်ဝိဒဘောနုခောဆန်းဆောင်နေရပါပါလိမ့်မလဲဉာဏ်နာပုဂ္ဂိုလ်ရဲ့ မိမိတို့ခန္ဓာဝิญအမနာလေးတဲ့ဝဏုဘုံကြီးများစဉ်းစားတဲ့တရားတွေမှန်ပါပါဒီခန္ဓာဝิญကြီးဘယ်လောက်ကြာအောင်များထားနေရအောင်မှာပါလိမ့်မလဲဘယ်လောက်ကြာမှပြိဋိနိဗ္ဗာန်ဆံရမှာပါလိမ့်မလဲလို့စဉ်းစားဆင်ခြင်တဲ့တရားမှန်ပါတယ်နော်အဲ့ဒါဝဏုဘုံဘုဆိုတာလေးတော့ကိုပြစ်ချလိုက်ရင်သမ်းပါတယ်ဝန်ကိုယူကဆင်းရဲစွာပြစ်ချသမ်းတာပြီးအဲဝန်ကိုယူလို့ရှိရင်ဆင်းရဲတာပဲ မှန်ပါဝန်တို့ကိုကောက်ခံရင်ဆန်းတဲ့ပုဂ္ဂိုလ်မဆင်းရဘူးလားဆင်းရပါဗျာအဲကိုယ်ပေါ်ကြနေတဲ့ဝန်တို့ပြစ်ချလိုက်ရင်ဆန်းတာလေအဲ့ဒါနဲ့အတူတူပဲမှန်ပါဆိုရမယ်ဝန်ကိုယူကဆင်းရဲလွှာပြစ်ချဆန်းတာပြီဆိုဝန်ကိုယူကဆင်းရဲလွှာပြစ်ချဆန်းတာပြီဝန်ကိုယူကဆင်းရဲလွှာပြစ်ချဆန်းတာပြီဝန်ကို တရား၆ပါးပေါ်တိုင်းပေါ်တိုင်းယုံနာနေကိုနှစ်သက်ပါရလို့ရှင်ဝန်ကိုယူသည်ညီတဲ့ယခုလောလောဆယ်မနှစ်သက်မသားရနဲ့အောင်တော့မြင်တိုင်းကြားတိုင်းကိုမကျွမမနိုင်လို့အနိစ္စဒုက္ခအနတ္တမသိရင်လည်းပဲနှစ်သက်မှုကတော့ကြာလာမှာကိုတခါပြေနော်မှန်ပါပါဗျာဒါတယ်အခုအာယုံကိုမှတ်ဆွဲထားလို့ရှိရင်အခုတော့မအားသေးလို့မစဉ်းစားအားသေးလို့မသားသေးဘူးတော်တော်ကြာတော့ပြန်စဉ်းစားတကူတခါပြေမှန်ပါပါတချို့ဘေးကနေပြီးတော့ပြောလို့လည်းပဲ အဲစဉ်းစားပြီးသာမှုဖြစ်တယ်ဟုတ်လားမှန်ပါပါလူကြောက်တွေ့တယ်ဆိုပါတော့တခါသေးရလူကြောက်တွေ့တော့ကိုယ်အမှတ်တမဲ့ဆိုတော့သူ့နဲ့စပြီးဘာမှမစဉ်းစားဘူးအဲ့ဒီလူတော့မှတ်မိနေတယ်ဟုတ်လားမှန်ပါပါတော့ကြားပြီးမင်းများပြီးပေါ့ဟုတ်လားမှန်ပါပါအဲ့ဒီလူစမှတ်မိနေပြီးတော့ကိုကပြန်စဉ်းစားပါလဲရှိတယ်ခုနကတွေ့တဲ့သူကဘယ်သူပါလဲသူဘယ်လိုသဘောရှိပါလဲစဉ်းစားတော့မြစ်သက်စရာအနေအားဖြင့်ပေါ်လာတဲ့အခါမြစ်သက်မှုဖြစ်တယ်ဖြစ်ပါရဲ့ မုန်းစရာနေရာချင်းပေါ်လာရင်မုန်းတယ်မုန်းပါဘူးအဲပြန်စဉ်းစားတော့ခုလူကမျက်စောင်းထိုးသွားတယ်လို့သိကထင်လို့ရှိရင်လေမှန်ပါပါသိလို့မျက်စောင်းထိုးသွားပါလိမ့်မယ်တို့ငါမယုံသေးပါဘူးလို့လောက်ပါလိမ့်မယ်ဖြစ်ပြီဘူးလားဖြစ်ပါဘူးဖြစ်တယ်ဒီကပုဂ္ဂိုလ်ကမြှောက်ပေးတာလေစီးသေးတယ်တခါကြီးဟုတ်လားဒီကပုဂ္ဂိုလ်ကနေပြီးတော့မင်းဟိုလူကဟောဘယ်လိုပြောသွားတယ်ကောင်းတာလေးပြောသွားတယ်ဆိုရင်လည်းဖြစ်တယ်မှာပေါ့တခါကြီးမှန်ပါပါမကောင်းတာပြောရင်လည်းသူစိတ်ဆိုးပြီးတခါကြီးစိတ်ဆိုးပါပါအဲ့ဒါကြောင့်အာယုံကြီး ရခဲ့ရခဲ့ကမရှုလို့ပုဂ္ဂိုလ်တ attva အနေအချင်းသင်ခဲ့လို့ရှိရင်နိတ္တာမှုဖြစ်နိုင်တယ်နိတ္တာမှုဖြစ်လို့ရှိရင်ဆွဲလမ်းမှုဥပါဒံဖြစ်တယ်ဆွဲလမ်းရင်ဒီလိုတစ်ခုပြုလုပ်တော့ကံဖြစ်တယ်ကံကနေပြီးတော့အကျိုးပေးဒီကနေ့ကျတော့ဆွဲလမ်းပြီးတော့ဘဝအသိယုံနာအကျိုးပေးတော့အဲ့ဒီမှာခန္ဓာဝင်အသိရတယ်တဲ့ခန္ဓာဝင်ကိုယူရတာပဲတဲ့မြင်နိုင်ကြတဲ့ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းကိုရှုလို့ရုပ်တရားနာတရားမျှတာသိပြီ ပြစ်ပြီးပြက်သွားလို့အနေဆပဲမမြဲဘူးဆိုတာသိအဲဒီတော့သိနေလို့ရှိရင်ဖြင့်အဲဒီယုံနာနဲ့စပ်ပြီးတော့ပါရမှုလည်းမဖြစ်ဘူးတရားပြည့်မှန်ပါဆွဲလာမှုလည်းမဖြစ်ဘူးဒါကြောင့်ဘုရားသွား၆ပါးပေါ်တိုင်းပေါ်တိုင်းယုံနာနေရှိရမယ်လို့ဟောနေပါတယ်မှန်ပါပါသတိပဋ္ဌာန်မှာလည်းအဲဒီပေါ်တိုင်းပေါ်တိုင်းရှိဖို့ရတယ်ဟောထားတယ်တရားပြည့်မှန်ပါပါဒေသံတော်ဝါသွားသည်ရှိတော်လဲဒေသမိတွေသွားသည်ဟု၍ပါသနာတိသိလူတွေနားလည်အောင်မြတ်စွာဘုရားလွယ်လွယ်ဟောတယ်မှန်ပါပါ သစ္စာတော်ဝါသွားပြီးရှိတော့တယ်သွားတယ်ပဲသွားတယ်ဆိုတာအဘိမာနီနဲ့ခွဲလို့ရှိရင်သွားခြင်းနဲ့စိတ်နဲ့သွားတဲ့ယုတ်ဟုတ်လားမှန်ပါပါသွားခြင်းနဲ့စိတ်ကလည်းအဲ့ဒီထဲမှာခွဲတယ်အများကြီးရှိပါသေးတယ်တခါပြည့်ဟုတ်လားမှန်ပါပါဗျာဒေါမူစိတ်လည်းရှိတယ်ဒေါသမူစိတ်လည်းရှိတယ် လောဘနဲ့လိုချင်ပြီးသွားနေတဲ့ခါမရှိဘူးလားရှိပါဗျာဒေါသနဲ့စိတ်ဆုပ်ပြီးသွားနေတဲ့ခါမရှိဘူးလားရှိပါဗျာအဲဒီတော့ဒါတွေခွဲကြတယ်အများကြီးရှိတယ်အဲဒီလောမှုစိတ်မှလည်းပဲခွဲမဲ့ဆိုလို့ရှိရင်ဒိဋ္ဌိတန်မျိုးစိတ်ဝိပယုတ်စိတ်ခွဲကြရှိတဲ့ခါပြီးမှန်ပါပါသာသင်္ခါရိကအသင်္ခါရိကလည်းသွဲခွဲကြရှိတာပဲမှန်ပါပါအဘိဓမ္မာနည်းနဲ့ခွဲမဲ့ဆိုလို့ရှိရင်အဲဒီသွားတဲ့ခြေတလန်းနဲ့ခွဲကြတယ်အများကြီးရှိတယ်ဟုတ်လားမှန်ပါပါသွားတဲ့ရုပ်ဆိုတာထဲမှာလည်းသွားတဲ့ရုပ်မှဝါယောဓပြဋ္ဌာန်းနဲ့ရုပ်ပေါင်းနဲ့ ဘာရောတာတခုတည်းလည်းမရှိဘူးတကားစီကမှန်ပါပါအဲဒီတောင်းတင်းသာတောင်းတင်းသာနဲ့တွဲပြီးတော့ပသွေးဆက်မှာလည်းပါတယ်ဒီလိုဆိုတဲ့ပူရာအေးကနှွေးကလည်းပါတယ်အဲအာဘောဆိုတဲ့ဖွဲ့စည်းတာလည်းပါတယ်ဒီပြင်းနဲ့ဝဏခန္ဓာရတာဩဇာဒါတွေလည်းပါသေးတယ်ကသိရဟုတ်လားမှန်ပါပါဒီပြင်းယုတ်တွေလည်းပါပါသေးတယ်အဲ့ဒါတွေကိုခွဲမယ်ဆိုရင်အများကြီးရှိတယ်အဲ့ဒါတွေခွဲပြီးတော့ရှုရမယ်ဆိုရင်ဒါကအသိဖြစ်ပါမလား ဖြစ်ပါမဖြစ်ဘူးဟုတ်လားမှန်ပါဘူးအခုခွန်ကြီးပြောတာတင်များလာပြီများပါပါများလာဒါမကုန်သေးဘူးဒါသိတိသာလေးရှိတယ်မှန်ပါပါအများကြီးကိုကြည့်အောင်မှတော့ကိုကြည့်ပြတယ်အများကြီးရှိသေးတယ်အဲဒီတော့မြတ်စွာဘုရားလူတိုင်းလူတိုင်းရှုနေအောင်လို့လူရင်းကလည်းအဲ့ဒါပါပဲသွားရင် သွားတာကိုအပြီးသွားရင်သွားတယ်ကိစ္စတော်ဝါသွားပြီးရှိတော့လဲကိစ္စမိပြီးသွားပြီးဟူ၍ပါဇာနာတိပြီးသွားတယ်သွားတယ်သွားတာလေးတွေပြီးပါတယ် သွားတာလေးတွေပြီးဆိုကြွရင်ကြွတာလှမ်းရင်လှမ်းတာပေါ့မှန်ပါပါအဲဒါတွေကိုမူရတယ်ပြည့်တယ်ပြည့်တယ်ပြည့်တယ်နောက်သမာရိညာရင့်လာတော့ဘယ်နဲ့ဖြစ်လာတော့ဆိုသွားတာကယုတ်သိတာကနာသွားတာကတခြားပဲသိတာကတခြားပဲဒီလိုကွဲလာမှန်ပါပါပြီးတော့သွားရင်သွားရင်သွားရင်လည်းစိတ်ကြောင့်သွားရုပ်ကလေးတွေဖြစ်လာတယ်ကိုယ်တိုင်ပြီးတွေ့တယ်တခါပြီးရမှန်ပါပါပြီးတော့ဒုက္ခိတာနဲ့သူဖြစ်ပြီးပြည့်နေတယ်ဆိုတာတွေ့ဆနေတာမဟုတ်ဘူးရှင်ရှင်နဲ့သူကသူသိတာဟုတ်လားမှန်ပါပါဒီလိုသမာတရားထုတ်တဲ့ယောဂီတွေဒီလိုသိတာပဲမှန်ပါပါ

ငါသိနေသိနေရကြတာသူတို့ကမှရှင်းတာမှန်ပါပါဟိုသာတတဲ့ပုဂ္ဂိုလ်ရစာရင်းနဲ့တွေးနေသိမရှင်းဘူးသူတို့ဟိုပြောပြီးပြောနေမြတ်ကိုမကြနိုင်ဘူးသူတို့ကအဲသူတို့ကမှနေရာကြတဲ့ခါတော့ပြောတယ်ဘယ်နဲ့ပြောလာလဲဆိုအပြီးတော့ဗျာအစတုန်းကတော့တစ်ခုတည်းပြင်နေတာအခုနှစ်ခုပြင်လာပြီဗျာတဲ့ဒီမှာခုပြင်လာမှတ်စရာနဲ့မှတ်စရာအာယုံတွေကထွက်တခြားပဲဗျာမှတ်သိနေတာကနှစ်ခုနှစ်ခုပြင်နေတယ်မှတ်တိုင်းမှလည်းနှစ်ခုနှစ်ခုပြင်တဲ့သူကပြောတယ်မှန်ပါပါအဲ ကိုယ်တယ်ဆိုလို့ရှိရင်ပြီးတော့အစတုန်းကတော့ကိုယ်တယ်ကိုယ်တယ်မှတ်နေတာပြရတယ်ဒါပဲအခုပဲနဲ့ပြည့်နေလို့ကိုယ်ကျင်တာလေးကသူကရှင်းတာရှင်းလို့ကိုပြရတယ်ဗျာအခုကိုယ်ကျင်တာလေးလည်းမှတ်ရတယ်ပြရတယ်မှားညာနေတာဗျာသူကပြောတယ်သူကဒါသူကသူတွေ့တာပဲတကားပြဟုတ်လားအဲဒါပေါ်တိုင်းပေါ်တိုင်းမှားဖို့ရမယ်ဆိုတာဗျာဒီသံတော်ဟာသွားသိရှိသလဲဒီသံကြီးသွားသိဝိပဿနာတွေသိပြီအဲ့ဒီတိုင်းပဲမြင်မြင်တာမှကြားရင်ကြားတာမှနားရင်နားတာစားရင်စားတာတွေ့ရင်တွေ့တာကိုယ်ရင်ကိုယ်တာဆန်းရင်ဆန်းတာ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 9မိနစ်လောက်ဆိုရင်လည်းများတော့3မိနစ်အောင်ပါပဲ။ရာတော်ကြီးပူဇော်ပြီးသားဖြစ်အကုန်လုံးမမှတ်နိုင်သေးတော့ဩဘိုက်ကတောင်းနှင်းလို့ကြားတာတွေကစပြီးမှတ်ပါ။ဒီလိုသောတာဝင်နေကြတဲ့ပုဂ္ဂိုလ်လည်းသောတာဝင်တွေကမှတ်နေကြခြင်းလေအဲ့ဒီပဲမှတ်မှတ်နိုင်မှဒါလည်းမကောင်းတဲ့တရားပါပဲ။ခေါင်းတဲ့ခါကာလခေါင်းတဲ့ဒီနေ့ခါကာလပြင်ဒီနေ့ထိုင်မုံလေးကတော့ အနေနဲ့ဥစ္စာနာဆိုဥစ္စာနာဝရပြောထားပါတယ်အဲနာတော့မျိုးသမီးမျိုးသမီးသဘောကျတယ်လို့ထိုင်ဖို့ယောက်ကလေးတွေပြင်ပြထိုင်ဒါကလေးကတော့တင်များခွေထိုင်နိုင်ပါလေခါလေးစပြီးတော့ကောင်းလေးကျဲတို့ကတော့မတ်တောက်တောက်တာတော့ကိုယ်ရင်တောက်တဲ့သဘောလေးသင်ကြားဘိုက်တာဖောင်းကြလာတာဖောင်းနေပင်ကြသွားတာပင်နေဖောင်းနေပင်နေဖောင်းနေပင်နေစိတ်ဆူလေးပေါ့ အသိအသိပြီးနေတဲ့လိုက်မှအဲဒီတော့မှတ်နေစိတ်ကူးပေါ်လာစိတ်ကူးမှားရတယ်။ဒီတော့မြင်းနဲ့လာပြီးစိတ်ကူးရင်လည်းအဲ့ဒါမှတ်စိတ်ကူးမှပြီးရင်ဖောင်းတယ်ပြင်တယ်ပြန်မှကိုယ်ထဲမှာညောင်းတာပူဇနာကြီးတစ်ချက်လာများပေါ်သေးလို့ရှိရင်ခုခဏလေးတော့ပေါ်မယ်နဲ့မဟုတ်ပါဘူး။ပေါ်ရင်လည်းအဲ့ဒီညောင်းတာလေးမှပူဇာလေးမှနာတာလေးမှဒုက္ခဝေဒနာလေးတွေပြင်ရင်ဖောင်းတာပြင်တာပြန်မှ အတန်ကြားရင်ကြားတာမှစဉ်းစားရင်စဉ်းစားတာလေးမှားလိုက်အောင်ပြင်ရင်ဖောင်းတာပြင်တာပြန်မှ ဒါတော့ပါပဲတစ်ဆိုင်အတွင်းကတော့ခဏပါ3မိနစ်ခွင့်ရပြီးလာရင်းနဲ့ကြည့်ထားမယ်3မိနစ်10မိနစ်10မိနစ်မှမှတ်ချက်ပေါင်း30 40 50ရနိုင်တယ်ကတည်းကနော်မှန်ပါပါအဲ့တော့3မိနစ်ဆိုတော့40ပဲထားပါတော့3လေးလို့ဆိုရင်120မှတ်ချက်ပေါင်း120အဲ့ဒါနိတ္တတာမှုတနာကို အစာပြိုးပြီးပယ်ချလိုက်တာပဲတခါပြရနော်မှန်ပါပါဘုံတော်မိုးကြီးပယ်ချတာတဲ့ပြီးတော့ဒါဟာမြတ်စွာဘုရားအလိုရှိတဲ့အတိုင်းတရားသူကိုရဖို့ရပဲတဲ့တခါပြရနော်မှန်ပါပါလောကုတ္တရာတရားကိုပါလျော်သောခြင်းတဲ့အဲ့ဒီပြည့်မြတ်မြတ်စွာဘုရားကိုလည်းပူဇော်တယ်တရားတော်ကိုလည်းပူဇော်တယ်သံဃာတော်ကိုလည်းပူဇော်တယ်ဘဝနာထပြန်လောတော်မူတဲ့ဆရာတော်ဘုရားကြီးကိုလည်းပူဇော်တယ်နော် မှန်ပါအဲလည်းဆိုကြဣမာယဣမာယဓမ္မာနုဓမ္မာနုဓမ္မပฏิပတိယဓမ္မပฏิပတိယဘုဒ္ဓံပုဇေမိဘုဒ္ဓံပုဇေမိဓမ္မံပုဇေမိဓမ္မံပုဇေမိသံဃံပုဇေမိသံဃံပုဇေမိအာသရိယံပုဇေမိအာသရိယံပုဇေမိသောဘုဒ္ဓရာပြကိုပါအာသောဘုဒ္ဓရာပြကိုပါအာရောသောရောသောဤတရားနာခြင်း ရာရာအထုတ်ခြင်းရာအထုတ်ခြင်းရှင်းပฏิပါဖြင့်ရှင်းပฏิပါသစ္စာဘုရားကိုသစ္စာဘုရားကိုပူဇော်ပါ၏ပူဇော်ပါ၏ဘုရားတော်ကိုဘုရားတော်ကိုပူဇော်ပါ၏ပူဇော်ပါ၏သံဃာတော်ကိုသံဃာတော်ကိုပူဇော်ပါ၏ပူဇော်ပါ၏ ဝနာထံဘဝနာထံသံလွန်တော်မူသောသံလွန်တော်မူသောသေကမဟာပါဏိတာသေကမဟာပါဏိတာဥညာနုဒ္ဒရာဥညာနုဒ္ဒရာဆရာတော်ဘုရားကြီးကိုဆရာတော်ဘုရားကြီးကိုပူဇော်ပါ၏ပူဇော်ပါ၏ရှင်ဘုရားရှင်ဘုရားဒါပူဇော်လို့ပြီးသွားတယ်ကပြင်နော်မှန်ပါပါဒါနဲ့သင်္ကာရလေးတွေကလည်းဒီသိကောင်းတဲ့ကာရလေးပါလေအားလေးကခွန်ကြီးကပါဠိလေးရွတ်လျအောင် နိတိပိတဝါကရုံမာရံအညာပါရဏာရိယသမူလံတဏမဘုံရှာနေသာတော်ပြိနေဘူးတော်ကရုံပါရံလေးစွာသောခန္ဓာဝဉ္ကြီးကိုနိတိပိတဝါချပြီး၍အညာပါရံတဘာသောဝန်သိကိုနာရိယမယူမူ၍ဣရိတာမကင်းတဲ့ပုဂ္ဂိုလ်တွေကတော့သိတဲ့အခါကာလကြမိတို့ ခန္ဓာဝဉ္ကြီးကပြက်သွားရောတဲ့ခါပြင်နော်မှန်ပါပါကြာသွားပြီတဲ့သစ္ဆုတ်ပံလက်ရှိခန္ဓာဝဉ္ကြီးကြာသွားတော့ဘာဖြစ်တုံးဒီကနေ့မှာဆွဲလန်းတဲ့ကံကာမတွေဒီနေ့အောင်ဆွဲလန်းပြီးတော့ဘဝတိခန္ဓာကရတယ်နော်မှန်ပါပါခန္ဓာဝံဟောင်းကြတော့ခန္ဓာဝံသိတာတက်လာပြန်တယ်နော်မှန်ပါပါညာတဲ့ပခုံးကအထုတ်ချလိုက်တော့ဘယ်ဘယ်ပခုံးကအထုတ်တက်လာတာနဲ့တူးတဲ့တကားသိရမှန်ပါပါဗျာအဲအဲ့ဒါလိုဖြစ်နေတယ်တဲ့ အဲဒီတော့မရှိရဘူးတဲ့ကိလေသာကင်းတဲ့ဉာဏပုဂ္ဂိုလ်ဖြစ်တဲ့ခါကာလကြတော့လက်ရှိခန္ဓာဝင်နဲ့ချုပ်ခန္ဓာဝင်အပြစ်လည်းမတက်လာတော့ဘူးဒါကိုဆိုတယ်မှန်ပါပါကရုံပါရံလေးစားသောခန္ဓာဝင်ဟောင်းကိုနိခိပိသွားတာခြားပြီးရဲ့အညာပါရံတပါးသောခန္ဓာဝင်အပြစ်ကိုနာရိယမြူမူ၍သမူလာမြင်ရင်းနဲ့တကွသောတဏ္ဍနာကိုအဘုံချပယ်နှုတ်၍တဏှပယ်ရမယ်တဲ့တဏှပယ်တော့ ဒီတနာလေးသူ့တက်တဲ့ပဲလို့မရဘူးတဲ့တကားသေးမှန်ပါပါသူ့အမြင့်ရင်းရှိတယ်တဲ့အနာတွေပါရင်သိကုတဲ့ခါကာလကျအမြင့်ပါဆရာတယ်မဟုတ်လားမှန်ပါပါဆရာကတော့အနာသိကုတဲ့ပုဂ္ဂိုလ်တွေကိုသိတာပါဟုတ်လားမှန်ပါပါအမြင့်မသိလို့ရှိရင်တော့ကြပြန်ထတာပဲအမြင့်ပါသစ်ပင်တွေပါလေခုတ်လို့ရှိရင်ဒီလိုရမဟုတ်လားဒီလိုပါဗျာဘောကခိုင်းနေပါလေခုတ်ပဲလို့ခုတ်ကောအောက်ကအမြင့်ကောင်းနေလို့ရှိရင်ပြန်ပေါက်တာပဲဟုတ်လားမှန်ပါပါဗျာအဲ့တော့တဏှာပဲတာကအမြင့်ပါပေးရမယ်တဲ့အမြင့်ကဘာလို့ဆိုအဝိဇ္ဇာပဲ မြင်နိုင်ကြတဲ့ဓဝါ၆ပါးပေါ်တိုင်းပေါ်တဲ့ယုံနာနေမသိလို့တဲ့ဖြစ်ပြနေတဲ့သဘောမသိဘူးအနိစ္စဒုက္ခအနတ္တသဘောမသိဘူးမသိတော့နေတဲ့ပြာဖြစ်တာဘောတကားပြရဟုတ်လားနေတဲ့ပြာဖြစ်တော့နေတဲ့တဲ့ตายရတဲ့တဏှာဖြစ်လာအဲဒီတော့မြင်နိုင်ကြတဲ့ကိုရှုပြီးတော့အဲဒီမသိတဲ့သဘောပြရမှာမှတ်တိုင်းမှတိုင်းသိသွားတယ်မဟုတ်လားသိသွားပါသိတော့မသိတာကြောက်တာပေါ့ဟုတ်ပါပါအဲဒါအဝိဇ္ဇာပယ်ရမယ်တဲ့အဝိဇ္ဇာအမြင်ချင်းမှပယ်ပြီးတော့တဏှာကိုပဲမှသမူလား အမြင်ရင်ဝိဇ္ဇာနဲ့တကွသနန္ဒနာဟအဘုံချပဲပြီးရနေသာတော့ဆာလောင်ရင်းကင်းပြီဖြစ်ပြီးတဏှာကျင်းတော့မဆာလောင်တော့ဘူးပေါ့မှန်ပါပါတဏှာဆိုတာဆာရတာကပြီနော်မှန်ပါပါအခုရင်များကတို့သမင်းများဆာတယ်လို့ပဲဆာနေတာပဲသူကမြင်ကောင်းနေမြင်မြင်လားကြားကောင်းနေကြားခြင်းလားဘယ်တော့မှဝတယ်မလို့မရှိဘူးဟုတ်လားမှန်ပါပါဒါသေးတော့ခုငငယ်ရရစပြီးတော့မြင်တာတွေကြားတာတွေအကောင်းတွေတွေ့တာများလာပြီမို့လားများလာပါဘူးနောက်လည်းမြင်ကောင်းတွေတွေ့ရင်လူရှိသေးတာပဲမှန်ပါပါ တော်ပါပြီမကြည့်ပါဘူးတော့ဒီလိုမပယ်ဘူးတကားသေးတာဟုတ်လားမှန်ပါပါအစားကောင်းနေလဲနောက်လဲစားကြည့်နေတာမစားတော့ပါဘူးမရှိဘူးဟုတ်လားမှန်ပါပါအတွေ့ဒီကောင်းနေလဲဒီတိုင်းပါပဲအကုန်လုံးပဲဒါမကုန်အာယုန်နေအဲတော့မှယုံမုန်းတယ်တော့မရှိဘူးတဏှာကဒါမစွန့်နိုင်ဘူးတကားသေးနော်မှန်ပါပါအဲတော့ခုကတော့တဏှာကျင်းတဲ့ခါကလာနေစာတော့စာခြင်းမရှိတော့ဘူးဘာအာယုန်မှမစာတော့သိနေရကြတာစာခြင်းသွားတယ် ပရိနိဗ္ဗူတောဆင်းရဲခါသိမ့်နေတော့ဤအစာကျင်းနေနေအဲ့ဒါကိုခွင့်ရသံဖို့ကလေးကြီးတာမှန်ပါပါဒီရင်းပါပြက်တမ်းမဲ့ပဲလင်းအမြင်ဖြစ်တဲ့ဝိဇ္ဇာပါဆက်လိုက်တဲ့တမ်းမဲ့မှုသူ့ကြည့်တဲ့မဟုတ်ဘူးတမ်းမဲ့မှုတဏှာကိုအမြင်ရဲ့ဝိဇ္ဇာပါပယ်လိုက်အဲ့ဒီတော့ပယ်လိုက်ရင်ဒါလောင်တောင်းတာလုံးဝပြင်းဆိုဒါလောင်သနာမှုတွေမရှိတော့ဘူးကာမသနာမှုမရှိတော့ရှိရဲ့နောက်ဆုံးသုရိစိတ်ဟုတ်လားယ ahanan ဖြစ်ပြီယ ahanan ဖြစ်တော့နောက်ဆုံးသုရိစိတ်နဲ့ပြိဋိနိဗ္ဗာန်သံတဲ့ခါဝဟောင်းဆွန့်ပြေးလိုက်ပြီး ဝန်သစ်ကလည်းဘဝအပြင်မဖြစ်လာတော့ဘူးမဖြစ်တော့ဘာအကျိုးရှိတယ်ဆိုအပုခသိမ့်ဆင်းရဲတာသိမ့်အင်းရင်းသွားတဲ့နိဗ္ဗာန်ဝင်ပြီဟုတ်လားမှန်ပါပါသိကောင်းတဲ့နေရာတွေဟုတ်လားကောင်းပါပြည့်ထိုင်သိနေရကြတယ်လားပါဠိမကျက်နိုင်ရင်ဗမာလိုကျက်သိကောင်းတယ်တိုင်းဆိုရမယ်မြင်ပါစေမြင်ပါစေတတ်မဲ့ပဲလင်တတ်မဲ့ပဲ ကာလောင်တောင်းတာကာလောင်တောင်းတာလုံးဝကျင်းစင်လုံးဝကျင်းစင်ဝန်ဟောင်းသွန့်ပြေဝန်ဟောင်းသွန့်ပြေဝန်သိမတင်ဝန်သိမတင်ဒုက္ခသိဒုက္ခသိသိနေနိဗ္ဗာန်ဝင်သိနိဗ္ဗာန်ဝင်သို့မြည်ပါလေပါလေသမ္မေအာလောင်တောင်းတာလုံးဝကျင်းစင် Wow. ဘောဓိမတိဥပါဒေမာယေပါဒေသဗ္ဗေသာဝတ္တောနာလုံးဝသိစေဝါသုတိဘောဓိမတိဥပါ တော်စောင့်တာလောဟဝါဝတ္တိဝန္တနေဥပါဝေအဲဒီရလဲကုံပါပြီဟုတ်လားကုံတော့တရားသိရလို့မြဝေဒီတရားသိရဘုန်းကြီးအများမှာကျေးဥသာဟော ဘဝနဲ့ကံပြန်တော်မူသွားတဲ့ဆရာတော်ဘုရားကြီးတဲ့ဆရာတော်ဘုရားကြီးအခုကခုနပြောတဲ့တည်းနာပြေရောက်နေရင်နာသနာသမီးတွေမိတ်ဆွေတွေနဲ့အဲ့ဒါမျိုးအဲ့ဒါဘွယ်ကြီးကျင်းပပြီးတော့နေပါလိမ့်မယ်အဲ့ဒီကနေဝိသုဒ္ဓိကအံပြေပြေអော်ရမှာပေါ့ဟုတ်လားဒီလိုអော်လိုက်တော့ကြားကောင်းပါရဲ့ဟုတ်လားဟုတ်လားမြတ်ဝေတော့သာဓုခေါ်အောင်ပါဒီကောကွာသူတို့ကလည်းသူတို့ပြောနေတာနဲ့အသားမှကြားမှကြားပါမှာကြောက်လို့ဒီကျေကျေတော့ဟောမှမတတ်နိုင်ဘူး ကြိုက်ကြိုက်ကြိုက်ယနေ့ဖို့၌ကျွန်ုပ်တို့ကျွန်ုပ်တို့သူစုပွားများပွားများအာထုအပ်သောအာထုအပ်သောသာနာကုသိုလ်သာနာကုသိုလ်သာကုသိုလ်သာကုသိုလ်ဘာဝနာကုသိုလ်ဘာဝနာကုသိုလ်ဝိယဝိသကုသိုလ်ဝိယဝိသကုသိုလ် တရားဟောရသောကုသိုလ်တရားဟောရသောကုသိုလ်တရားနာရသောကုသိုလ်တရားနာရသောကုသိုလ်သတိသောသတိသောကောင်းမှုပေါင်း၏ကောင်းမှုပေါင်း၏အဖို့ပါကကိုအဖို့ပါကို လွန်ငယ်သောခုနှစ်ရက်ကလွန်ငယ်သောခုနှစ်ရက်ကဘဝနာထံဘဝနာထံရန်တော်တော်မူလေသောရန်တော်တော်မူလေသောသက္ကမဟာပါဏိတာသက္ကမဟာပါဏိတာဥညာနုတ္တရာဥညာနုတ္တရာဆရာတော်ဆရာတော်ရှင်မြတ်ကြီးအားရှင်မြတ်ကြီးအားသေဟုစွာသေဟုစွာသုသဖြင့်သုသဖြင့် ပေးဝေပါကောင်း၏အမြတ်ပေးဝေပါကောင်း၏ကျေကျေလေးတို့အမြတ်ပေးဝေပါကောင်း၏အမြတ်ပေးဝေပါကောင်း၏အမြတ်ပေးဝေပါကောင်း၏အမြတ်ပေးဝေပါကောင်း၏သုမရဘာသုမရဘာဤရနိုင်ဤရနိုင်ရောက်ရှိနေသောရောက်ရှိနေသောလူပရိသတ်လူပရိသတ်နတ်ပရိသတ်ပေါင်းဟာအာပရိသတ်ပေါင်းဟာ မြပေးဝေပါကုန်၏အမြပေးဝေပါကုန်၏အလုံးစုံသောအလုံးစုံသောသတ္တဝါပေါင်းတို့အားသတ္တဝါပေါင်းတို့အားအမြပေးဝေပါကုန်၏အမြပေးဝေပါကုန်၏ဘောနထံဘောနထံဉာဏ်လုံးတော်မူလေသောဉာဏ်လုံးတော်မူလေသောသက္ကမပန္နိတာသက္ကမပန္နိတာဥညာနုတ္တရာဥညာနုတ္တရာ ဆရာတော်ဆရာတော်ပညာကြီးနဲ့တကွာပညာကြီးနဲ့တကွာအလုံးစုံသောလုံးစုံသောသွားပေါင်းတော်သည်သွားပေါင်းတော်သည်ဒီကောင်းမှုရဖို့ကိုကောင်းမှုရဖို့ကိုမြတ်ရကြ၍မြတ်ရကြ၍ကိုစိတ်နှတရားကိုစိတ်နှတရားသံသာကြပါစေသံသာကြပါစေသာသာ